အရိယသစ္စာ၄ပါးလည်းကနိရောဓသစ္စာပေါ်ရကတမင်္စာဘိကဝေဒုက္ခនិရောဓအရိယသစ္စာဘိကဝေယံတို့ဒုက္ခនិရောဓအရိယသစ္စာ ဆင်းရဲဒုက္ခတော့ဤငြိမ်းရာဖြစ်သောအရိယာတို့သိရသောအမှန်တရားသည်ကတမင်းစပဲပါသည်ဆင်းရဲဒုက္ခငြိမ်းရာဖြစ်တဲ့အရိယာသစ္စာတရားတဲ့အရိယာတို့ကဆင်းရဲငြိမ်းတဲ့တရားပဲလို့အမှန်တိုင်းပြီးထားတဲ့တရားဆင်းရဲအငြိမ်းမှန်တဲ့တရားပဲတကယ်ကိုငြိမ်းတဲ့တရား ယောတတာယဝဒနာယအတေတဝိရကနိရောဓသာဂောပฏิနိဒေကောမုတ်တိအနာလယောသတာယဝဒနာယထိုဆာလောင်တတ်မဲ့သောဒနာဤသာလင်ဘုဒနာပဲရှင်နာကဟောခဲ့တဲ့ဒနာပေါ့ဗမှုရိယသစ္စာတော်မှာဟောခဲ့တဲ့ဒနာအာယုံ၆ပါးဤဆာလောင်တတ်မဲ့ပြီးတော့နေတဲ့ဒနာ

gọgojidgsọariymadjidnagociloyajirodyari yụọnara ya oji nyikaduere ya ma ụdị ya ya ya ya ya ya ya dinlọdyari

တဏှာရီဟူသောတွေ့ရာမှုတွေလုံးဝကင်းရဖြစ်တဲ့တရားနိဗ္ဗာန်တရားပဲနိဗ္ဗာန်တရားပဲတဲ့တဲ့ပြောမယ်ဆိုရင်တော့ငြိမ်းတဲ့တရားပါပဲဒါပေမဲ့လို့တဏှာငြိမ်းတဏှာငြိမ်းလို့ရှိရင်အလုံးသောဆင်းရဲတွေအကုန်လုံးငြိမ်းလို့လို့တဏှာနဲ့မှပြောတယ်တဏှာကမဲ့တဲ့တဏှာလေး ကင်းချင်းပြည့်ပြည့်ပြီးတော့သွားတဲ့တရားပဲအဲဒီနိဗ္ဗာန်တရားတွေ့လို့ရှိရင်ဓမ္မတရဏာလေးကကင်းချင်းပြည့်ပြည့်ပြီးတော့သွားတယ်အရိယာမညာဖြင့်နိဗ္ဗာန်ကိုတွေ့ပြီဆိုတော့ဒီတဏှာငြိမ်းပါဟိုတဏှာကအစင်းစင်ရှိသောတာပတ္တိမေနဲ့ညီးတာလည်းရှိတယ်သရာမိမေနဲ့ညီးတာလည်းရှိတယ်နာမိမေနဲ့ညီးတာလည်းရှိတယ်အရဟတမေနဲ့ညီးတာလည်းရှိတယ် ပထမဆုံးသောတာပတ္တိမဲနဲ့အဲ့ဒီနိဗ္ဗာန်ကိုတွေ့သွားလို့ရှိရင်ဘာတွေငြိမ့်သွားတယ်လဲဆိုတော့အပယ်လားကြောင့်ဖြစ်တဲ့တဏှာငြိမ့်သွားတယ်ပယ်လေးပါးကြာလာအောင်ကြီးကျယ်ထူသေးတဲ့တဏှာအားကောင်းတဲ့တဏှာငြိမ့်သွားတယ်ကုသိုလ်ရှင်ပုဂ္ဂိုလ်ရှင်မှာဆိုရင် ဝိဒနာအားကောင်းပြီးတော့နေတဲ့အတွက်အမေကိုလည်းပဲသူသတ်ခြင်းသတ်နိုင်တာပဲအဖေလည်းသတ်နိုင်တာပဲအဲမိအဖာတော့ဘာတော့မဟုတ်ဘူးသူကသူအကျိုးရှိမယ်ထင်လို့ရှိရင်သူပြုလုပ်နိုင်တာပဲတဲ့မပြုလုပ်နိုင်တာရလို့မရှိဘူးအဲဒါကနာအာကြီးနေလို့တမ်းမဲ့တမ်းမဲ့ဆာလောင်မှု မိမိလိုကြည့်ရတဲ့စိတ်ချမ်းသာလေးညှို့လင်းစရာလေးပုံမှန်သူကအဲငက်ွက်ပြီးနေတာအာအားကြီးနေတော့ယခုလောကမှာဖြစ်ပေါ်နေတဲ့မူကင်းကိစ္စတွေရှိတယ်အဲဒီမူကင်းကိစ္စတွေဟာအဲဒီတဏှာနဲ့တတ်မဲ့ပြီးဒီကလာပြုတဲ့မူကင်းကိစ္စတွေကလည်းပဲသူပဲမရတာပဲဒီပြင်တဏှာမပွဲနဲ့ဒေါသနဲ့လည်းနည်းနည်းပါးပါးရှိတယ်မောဟနဲ့လည်းရှိတယ်ဒါပေမဲ့လို့ ဒေါသမောဟနဲ့ပြုစေကမူတဏှာကတော့မကင်းဘူးဆိုတာတဏှာတမဲ့မှုကလည်းရှိနေတာပဲတမဲ့မှုလေးအကြောင်းပြုပြီးတော့ကိုလိုရှိတဲ့ကိစ္စကိုကိစ္စလေးတွေကိုမျှော်လင့်ချက်ကလေးတွေနဲ့ပြုလုပ်ကြတာကိုသူတော်အသက်ကိုသခြင်းသူများဥစ္စာကိုခြင်းလိမ်ခြင်းမတော်မတရားပြုခြင်းအဲ့ဒီအမှုတွေကိုပြုလုပ်ကြတာအဲ့ဒီတဏှာအာကြည့်ရင်ကြီးသလောက်တခါတည်းမတော်တာတွေကိုလုံလုံကဲကဲပြုတာပဲ

ရှိပေမဲ့လည်းသူများအသက်တတ်နိုင်လောက်အောင်တရားဘယ်လောက်တော့အားမကောင်းတော့စိတ်ဓာတ်တွေလောကပြောနေပြောမယ်ဆိုကြာဆင်းသွားတယ်လို့ဆိုအောင်လို့စိတ်တွေရော့သွားတယ်လောဘဒေါသဒီဂရီတွေရော့သူများဥစ္စာခိုးရမယ်ဆိုရင်အဲဒီခိုးနေလောက်အောင်တော့မရှိဘူးလူချင်းများတာတော့ရှိတာတတ်မဲ့မှုတော့ရှိတော့ရှိသေးတယ်ဒါပေမဲ့လို့မတော်မရခိုးပြီးတော့ယူရလောက်အောင်လူပြီးတော့ယူရလောက်အောင်အဲ့ဒီကြောင့်ဖြစ်တော့အဲ့ဒီလို

ကျေးဇူးတော်တို့ပါဠိရတော့ကျေးဇူးတော်ဟောကြပါအောင်လေ။ဘာခောပဏိသာရဏကာထာပိယမာနာပိယတိကာထာနိရောဓမာနိရောဇတိသာခောဧသာရဏထောတမေသာသာခောဧသာရဏထောသာရံတမေသောတနာတိ

သာယာစရာသဘောလေးရှိအဲ့ဒီမှာပဲတဲ့ဖွေရပါတယ်ငြင်းရင်လည်းအဲ့ဒီမှာငြင်းတာပဲတဏှာကဖြစ်လို့ရှိရင်လည်းဒီချစ်စရာသာယာစရာလေးတွေအကြောင်းပြုပြီးတော့ဖြစ်နေတာကိုငြင်းရင်လည်းအဲ့ဒီမှာငြင်းတယ်လို့ဆိုရတယ်သို့တော့အလုတ်ကတော့ဘာဝနာနဲ့ငြင်းရပါတယ်သူ့လိုလိုငြင်းတာမဟုတ်ဘူးမဂ္ဂင်7ပါးတရားနဲ့ငြင်းတတ်ရတယ် ငယ်ကြီးပါတရားနဲ့အာထုတ်ပြီးတော့ညင်းသလိုက်တဲ့အခါမှာညင်းရင်ဘယ်မှာညင်းရင်တော့သူကြည့်ရညင်းတာပဲသူဖြစ်တာတွေကဘာတွေလဲဆိုတဲ့နေ့ကပြောခဲ့တဲ့အတိုင်းပဲသက္ခုလောကေပိယရူပံတတရူပံဣတိသာရဏပိယမာနပိတိဒါနိရောဇမနိရောဇတိစသည်ဖြင့်သက္ခုမျက်စိယုတ်ပောဒနာယုတ်စသည်ဖြင့်ပေါ့ စေကုသောတာကနာဇိမကာယမနမျက်စိနာနှာခေါင်းလျာကိုစိတ်အတွင်းဘက်ကအာရဏ6ပါးဇွာ6ပါးလို့ခေါ်ရတာပါအပြင်ဘက်ကရူပါယုံတတယုံကတယယတယဖုဒ္ဓဘာယုံဓမ္မယုံအစင်းအာယုံအမှန်အာယုံအနတ်အာယုံအရတာအာယုံအတွေ့အထိအာယုံသဘောအာယုံဒီဘက်ကအာယုံ6ပါး ပြီးတော့ဝိညာဉ်က6ပါးမြင်သိတာညာသိတာနာသိတာသာပြီးတော့သိတာတွေ့ထိပြီးတော့သိတာသိကုသနာကြစီပြီးတော့သိတာအဲဒီဝိညာဉ်က6ပါးနောက်ဖတ်တာလည်းဝိညာဉ်နဲ့တွဲပြီးဖြစ်တဲ့ဖတ်တာလည်း6ပါးရှိတယ်ဝေဒနာကလည်း6ပါးရှိတယ်သင်ညာကလည်း6ပါးရှိတယ်စေဒနာကလည်း6ပါးရှိတယ်ဒနာကလည်း6ပါးဝိတက်ကလည်း6ပါးဝိသရာကလည်း6ပါး

သခိုးရမြလာမတောင်းကြပြီးတော့နေတဲ့သခိုးရမြအဲ့ဒီသခိုးရမြဟာအစိုးရရဲဖွဲ့တွေကဖမ်းဆီးပြီးတော့သူအပြစ်ရှိစီရလဲဆိုစီရင်လိုက်လို့မရှိတော့ဘူးဆိုရင်ဘယ်မှာကြောင်ငိမ့်သွားတယ်ဆိုတော့သူထားတယ်မြန်ကြီးတယ်လို့ပြောရတာပဲ သူကလာမှာသိုးသွားနေအဒီလာမှာပြင်ဓမြတခုတော့များပြင်မရှိဘူးငြိမ်းသွားပြီလို့ပြောရတာပါတယ်လို့ပြီးပါပြီလည်းပြီးသွားပြီဒီကဒီကဒီကတခုတော့များတယောက်ပြီးသွားပြီလူတို့တယောက်ပြီးလို့ပြောရတယ်အဲသူတရားရဏကတော့အဲ့ဒီလာမှာဟုတ်ခြင်းပါလေဟုတ်မယ်သိပ္ပိညာဒီလိုမျိုးမှလည်းပြင်းလည်းပြင်းပေါ်တယ်သူတို့ သူစီရင်တဲ့နေရာကဏ္ဍမှာဖြစ်မှာပဲဒါပေမဲ့လို့သူမူလထားကြတောင်းကြနေတဲ့နေရာမှာပဲငြိမ့်သွားတယ်လို့ဆိုရတယ်ပျောက်သွားတယ်လို့ဆိုရတယ်ပြီးသွားတယ်လို့ဆိုရတယ်အဲ့ဒါလိုပါပဲတဲ့ကိလေသာငြိမ့်တာကတော့နိဗ္ဗာန်ဆိုတဲ့အငြိမ့်တကိုအကြောင်းပြုပြီးတော့ငြိမ့်တာပဲတဲ့ဒါပေမဲ့လို့ငြိမ့်ရဌာနကတော့မျက်စိနာနှာခေါင်းစသည်ဖြင့်သူဖြစ်ရဌာနမှာငြိမ့်ပါတယ်လို့ပဲဆိုရပါတယ် အဲဒီတဏှာငြိမ့်သွားတဲ့ဥစ္စာနိရောဓသစ္စာပဲတဲ့တဏှာချုပ်ငြိမ့်ပုံစံနိရောဓသစ္စာအဲဒီတဏှာချုပ်ငြိမ့်သွားတဲ့ချင်းသတိကိလေသာတွေလည်းအကုန်လုံးချုပ်ငြိမ့်တာပဲယုံနာဖြစ်တဲ့တဲ့ယုံနာလည်းအကုန်လုံးချုပ်ငြိမ့်တော့တာပဲတဏှာငြိမ့်သွားရင်အကုန်လုံးငြိမ့်တယ်ဒါကြောင့်ပရိစ္ဆသမုပ္ပါမှာ ကြောင်းမြပြန်ပြီးဟောထားတာလည်းနိဗ္ဗာန်နေပဲတဲ့အဝိဇ္ဇာရတွေ့တော့အတိတဝိရာကနိရောဓသင်္ခါရနိရောဓအဝိဇ္ဇာချုပ်ခြင်းကြောင့်သင်္ခါရတွေချုပ်သွားတယ်အဝိဇ္ဇာယုံနာတရားတွေကိုအမှန်တိုင်းမသိတာကအဝိဇ္ဇာအဲဒီအမှန်တိုင်းမသိတာချုပ်သွားတယ်ဆိုတာအမှန်တိုင်းသိတာကပဲအမှန်တိုင်းသိတာနဲ့ဒီအဝိဇ္ဇာချုပ်သွားတယ်လို့ဆိုရတာ အလင်းလာရင်အမှောင်ပြောက်သွားတယ်အမှန်တိုင်းသိတာရောက်လာတော့အမှားသိတယ်ပြောက်သွားအဲဒီအမှားသိဝိဇ္ဇာတွေပြောက်သွားတော့အမှားသိကိုမှီပြီးဆက်လက်ပြုလုပ်မယ်သင်္ခါရတွေကောင်းစားချမ်းသာအောင်လို့ပြုလုပ်မယ်သင်္ခါရတွေအဲဒါတွေရှိရတော့ငြိမ့်သွားတယ်အဲဒါလည်းနေပါမယ်သင်္ခါရတွေငြိမ့်ပြီးတော့သွားတော့ဝိညာဉ်ဘဝတဲ့ဝိညာဉ်တွေငြိမ့်သွားတယ်နေပါ

ပွင့်ပြီးတော့ပြီးဒီသီးကနေပြီးတော့စီလေးတွေဖြစ်လာကြတယ်ခါဒီကနေပြီးတော့အပင်ပေါက်ပြန်အဲ့ဒီအပင်ကလည်းပဲတော့ကြတော့အပွင့်သီးသီးပြီးတော့မျိုးစိတွေကြတယ်ဒီမျိုးစိကနေပြီးတော့တခါအပင်တော့လိုသွားတယ်တော့အဲ့ဒီမျိုးစိမျိုးစိနဲ့အပင်တွေမျိုးစိနဲ့အပင်တွေဟာဘေးရအန္တရာယ်မရှိရင်သူဆက်ပြီးတော့ဒီလိုသွားနေတာပဲဒီလိုပဲတခါလည်းဒီဒီမျိုးတွေမကြဖဲနဲ့ပြင်အခု သစ်ပင်တွေမြက်ပင်တွေနွယ်ပင်တွေအာသူမျိုးစင်းနဲ့သူခါရတဲ့မျိုးစင်းနေစဉ်သူပေါက်ပြီးတော့ရှိနေတာအဲဒါသူအကြောင်းကျိုးဆက်ပြီးတော့ဖြစ်တယ်အကယ်၍အပင်ပေါက်လာမဲ့မျိုးစင်းမျိုးစင်းတွေကမီးနဲ့ဖုံးလိုက်လို့ရှိရင်ဟာမီးဖုံးလိုက်တော့ကိုကျွန်းသွားတယ်ကြာကြသွားတယ်မျိုးစင်းကအပင်မပေါက်နိုင်တော့ဘူး ဒီအပင်မပေါက်နိုင်တော့အဲ့ဒီအပင်ကနေပြီးအပွင့်နေပြီးရှိပါဦးလားဘယ်ရှိတော့မလဲဆိုအပင်မပေါက်နိုင်တော့အဲ့ဒီအပွင့်သီးကနေပြီးမျိုးစေ့တစ်ခါရပါဦးလားဆိုတော့အပင်မမရှိရတဲ့တဲ့ဘယ်ကလာပြီးတော့မျိုးစေ့တစ်ပင်ရနိုင်မလဲမျိုးစေ့ကနေပြီးနောက်တစ်ခါအပင်ပေါက်ပါဦးမလားတော့ဘာမှစဉ်းစားကြမရှိဘူးကိုုံနေပြီလားဆုံးနေပြီအဲ့ဒါလိုပဲတဲ့ဒီအရိယာမဉ္ဇဉ်ဖြင့်နိဗ္ဗာန်ကိုသိမြင်လိုက်တဲ့အခါကာလမှာ အဝိဇ္ဇာတနာအစရှိသောကိလေသာတွေအကုန်လုံးငြိမ့်သွားတယ်။အဲဒီလိုငြိမ့်သွားခြင်းကြောင့်အဝိဇ္ဇာတနာအစရှိသောကိလေသာတွေကဆက်ပြီးရှင်မဲ့သင်္ခါရအစရှိသောအကျိုးတရားတွေမဖြစ်ရတော့ဘူးတဲ့ဘဝတည်ယုံနာနေမဖြစ်ရတော့ဘူး။အဲဒီဘဝတည်ယုံနာနေမဖြစ်ဘဲနဲ့ငြိမ့်ပြီးတော့သွားတဲ့ဥစ္စာနိရောဓနိဗ္ဗာန်ပဲ။ဒီငြိမ့်ကြီးထဲမှာမငြိမ့်လို့ရှိရင်တော့ဘဝတွေထက်ခါထက်ခါပြင်းနေတယ်။ ကိလေသာမငြိမ်းလို့ရှိရင်တဘွားကသေရင်တဘွားဖြစ်ပြန်ရင်တဘွားသေရင်တဘွားဖြစ်ပြန်လို့သွားနေတာအဲဒီလိုသွားပြီးတော့နေတော့ဖြစ်ရဘဝမှာဒုက္ခသစ္စာမှာဟောခဲ့တဲ့အတိုင်းဇာတိပိဒုက္ခဘဝသိဖြစ်ရလို့အသိဖြစ်ရလို့လည်းဆင်းရဲတာပူရလို့လည်းဆင်းရဲတာနေရလို့လည်းဆင်းရဲတာအဆွေးမှုဆွေးရလို့လည်းဆင်းရဲမှုကြည့်ရလို့လည်းဆင်းရဲ

ငရဲကြရောက်ပြီးဖြစ်တဲ့ဆင်းရဲမျိုးတွေမဖြစ်ရတော့ဒိဋ္ဌံဖြစ်တဲ့ဆင်းရဲမျိုးတွေမဖြစ်ရတော့ဒိဋ္ဌာဖြစ်တဲ့ဆင်းရဲမျိုးတွေမဖြစ်ရတော့လူဘုံမှာဖြစ်ပြီးတော့ဆင်းရဲတွေလည်းရှိတယ်အဲ့ဒါလည်းဖြစ်ရတော့နတ်ဘုံမှာနတ်လည်းနတ်လည်းဆင်းရဲရှိတယ်အဲ့ဒါတွေမဖြစ်ရတော့မြမာလည်းမြမာလည်းသင်္ခါရဒုက္ခဆင်းရဲရှိတာပဲအဲ့ဒါတွေလည်းမဖြစ်ရတော့အဲ့ဒီဆင်းရဲကိုငြိမ့်သွားတယ်ဥပမာအားဖြင့်ဘာလို့လဲဆိုရင်ယောဂဝေဒနာအကြီးကျယ်ရောက်နေတဲ့ပုဂ္ဂိုလ်တယောက် ယောဂဝေဒနာကြီးကျယ်ဖြစ်အဲဒီကြီးကျယ်ယောဂဝေဒနာဆေဝါကောင်းကောင်းမရရင်တော့ဒီယောဂဝေဒနာဟာနေ့စဉ်နေ့စဉ်ဒီအစဉ်တိုင်းသူကဖြစ်နေမှာပဲနေ့စဉ်နေမှာအဲဆေဝါကိုမြှွယ်လိုက်လို့ဆေကောင်းဝါကောင်းမြှွယ်လိုက်တဲ့အတွက်ဒီယောဂဝေဒနာပျောက်သွားပြီမူလကယောဂဝေဒနာရှိတဲ့နှုန်းကဆင်းရဲတွေအကုန်လုံးကြီးသွားတာပေါ့အဲ့ဒါမရှိတော့ဘူးအကုန်လုံးပျောက်သွား အနာယောဂရှိတဲ့နှုံးကခံစားရတဲ့ဒုက္ခတွေဟာအကုန်ကြီးတာပဲနှုံးကအဲ့ဒါလည်းပဲသူလည်းပဲနိဗ္ဗာန်တစ်မျိုးလို့သွားမှာပေါ့လေဒါပဲမဲ့လို့ဒါကအမြဲတမ်းကြီးတာမဟုတ်ဘူးဒါကတော့ယောဂပြောက်နေတော့မယ်တော့ကြမှာပြောက်ခွဲတဲ့ယောဂလည်းထားဖြစ်နေတယ်ဒီဘဝမဖြစ်တော့မှနောက်ဘဝတွေနောက်ဘဝတွေဆက်ပြီးတော့ဖြစ်နေတယ်သူကစင်္သာဝရကြီးတာမဟုတ်ဘူးအခု တဏှာကစပြီးတော့ငြိမ့်သွားလို့ယုံနာခန္ဓာတွေအကုန်လုံးငြိမ့်နေဆိုရဲနိဗ္ဗာန်ကတော့တကယ်ငြိမ့်သွားတာတဲ့နောက်ကမပြည့်စည်နိုင်တော့ဘူးသွားတာအဲဆင်းရဲဒုက္ခတွေပြန်ပြီးတော့မပေါ်လာနိုင်တော့အမြင့်ပြတဲ့ခါတွေငြိမ့်ပြီးတော့သွားတာအဲ့ဒါနိရောဓသစ္စာပဲယုံနာအာလုံးဖြစ်ပြတော့ချုပ်ဆုံးနေပါတယ် အဲဒီနိဗ္ဗာန်ကိုယောဂီပုဂ္ဂိုလ်ကတွေ့တော့ဘယ်လိုလုပ်တွေ့လဲဆိုတော့ယုံနာသင်္ခါရတွေငြိမ့်သွားတဲ့နေရာချင်းတွေ့တယ်ယုံနာအာလုံးအာလုံးကယုံနာနေပေါ့ဖြစ်ပြနေတဲ့ယုံနာနေအာလုံးဖြေလိုက်ပြလိုက်ဖြေလိုက်ပြလိုက်နေယောဂီပုဂ္ဂိုလ်မှာသိရတာပဂရီပုဂ္ဂိုလ်တွေမှာတော့ဘာတွေတွေ့နေတယ်ဆိုတော့ယုံနာနေမဟုတ်ဘူးပုဂ္ဂိုလ်သတ္တဝါတိုင်းတွေ့နေမျက်စိကမြင်ရင်လည်းပဲပုဂ္ဂိုလ်သတ္တဝါပဲမြင်တယ်

အရသာစားရင်လည်းပဲအဲဒီရတာလည်းစပြီးတော့ဘာဘာစားပဲဘာသာပဲဘာဟင်းပဲဘာသမင်းပဲစားတယ်နေပြီးတော့အထေဝုဒ္ဓတွေနဲ့ဘသူကချက်ပြုတ်ပြီးတော့ပြည်တယ်စားတယ်နေပုဂ္ဂိုလ်ကလူချင်းနေတာအတွေ့အထိကြတော့တွေ့ထိရဌာနဘာနဲ့တွေ့ထိရတယ်လူနဲ့တွေ့ထိတယ်အဲလက်နဲ့တွေ့တယ်ရှင်နဲ့တွေ့ထိတယ်ကိုယ်နဲ့တွေ့ထိတယ်ဘာအထေဝုဒ္ဓနဲ့တွေ့ထိတယ်လို့ပြီးတော့အထေဝုဒ္ဓသာနာနေနဲ့ပဲပြီးတော့ထင်းနေတယ် ်သိကုသနာကြံကြံလို့ရှိရင်ပုဂ္ဂိုလ်သတ္တဝါတွေအနေနဲ့သိကုရိယာဖြစ်တယ်။ဗဂရီပုဂ္ဂိုလ်မှာတော့အထေရပညာတွေနဲ့ပဲသင်နေပါလေ။ယောဂီပုဂ္ဂိုလ်မှာတော့ဉာဏ်တိုင်းကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနဲ့ယူပြီးတော့နေတော့သမာဓိညာအာရှိတာတဲ့အခါပညာတွေအကုန်ပြောက်ပြီးပရမသဘောတွေနဲ့သင်နေတာပေါ့။ဖြစ်ပြက်ခံရတဲ့ဘောတွေ။ မြင်မြန်ရင်လည်းမြင်ပြီးရင်ပေါ်ပြီးကြောက်သွားတာဖြစ်ဖြစ်တယ်ကြာကြားတယ်ရင်လည်းကြားပြီးပေါ်ပြီးကြောက်တာဖြစ်ဖြစ်တယ်ကြာနာမြန်ရင်လည်းပဲပေါ်ကြောက်သွားတာအဲတွေ့ထိကြရင်လည်းပေါ်ကြောက်သွားကိုယ်တယ်ဆန်းတယ်လှုပ်ရှားတယ်စသည်ဖြင့်အဲ့ဒါလေးတွေလည်းပဲကိုယ်ပြီးဆန်းပြီးလှုပ်ရှားပြီးသူညာလည်းသူပဲဖြစ်ပြီးကြောက်ပြလိုက်နေတာဒါကဖောင်းတာပိန်တာမှလို့ရှိရင်လည်းဖောင်းတာပိန်တာလေးကထုတ်လိုက်ယူလိုက်ကြောက်လိုက်ထုတ်လိုက်ယူလိုက်ကြောက်လိုက်အဲဖြစ်ပြီးပြင့်တယ်တရားကြီးတယ် စိတ်ကူးလေးပေါ်လာလဲရှုလိုက်ကြအဲဒီစိတ်ကူးလေးလည်းသားမြန်တယ်သူကစိတ်ကူးဖြစ်တယ်ဆိုပြီးကြောက်တာမရှိဘူးစိတ်ကူးလေးကောင်းတဲ့စိတ်ကူးဖြစ်ဖြစ်ဆိုးတဲ့စိတ်ကူးဖြစ်ပေါ်ပြီးချင်းချင်းပြောက်လိုက်နေတာဝေဒနာလေးတွေမှပြရင်လည်းပဲကောင်းတဲ့ဝေဒနာဖြစ်ဆိုးတဲ့ဝေဒနာဖြစ်ဒါလေးတွေလည်းအာသာမှုလေးတွေကောင်းပြီးပြောက်ဆိုးပြီးပြောက်ချင်းချင်းချင်းပြောက်လိုက်တာပြက်ပြက်ကလေးတွေဘာမှဒါစီတီးနေတယ်ထဲဝလို့ရှာလို့မရဘူးဖြစ်ပြနေတဲ့ယုံနာနေကြီးတွေတွေ့နေရတယ် အဲယူတိုင်းယူတိုင်းဒီယုံနာနေကြီးတွေ့နေတာပဲယောဂီပုဂ္ဂိုလ်မှာသမာဓိဉာဏ်ရင့်လာရင်မှတ်တိုင်းမှတ်တိုင်းဟာဒီယုံနာနေရစင်ကစင်ကတွေ့နေကုံမကုံမတော့ဘာလို့အောင်မရမကုံနိုင်ဘူးလို့ထင်ရတယ်အဲဒီလိုတွေ့နေရတဲ့ကဝိပဿနာဉာဏ်ရင့်လာတဲ့အခါကျတော့ဝိပဿနာဉာဏ်ကဖြစ်ပြတဲ့သဘောတရားတွေသိရင်သိရင်ယုံနာသင်္ခါရတွေအကုန်လုံးတခါယူပြလို့ငြိမ့်သွားတာတွေ့တာဘာမှမရှိတဲ့သဘောတွေ့သွားတယ်ယုံနာအလုံးဖြစ်ပြသို့ ယုံနာအာလုံးနဲ့ဖြစ်ပြတဲ့ယုံနာနဲ့အာလုံးစိတ်သုံးသွားတဲ့သဘောပဲတဲ့ဒီစိတ်သုံးသွားကုန်သွားတယ်ဘာမှကိုရှာလို့မရတော့အဲဒီရှာလို့မရတဲ့ဥစ္စာတဏှာကြီးချုပ်ငင်းရလည်းဖြစ်တယ်ဒီလိုဟာတွေ့လို့ရှိရင်ဒီခုနပြောတဲ့တဏှာတွေကထိုက်တယ်လို့လည်းငြိမ်းသွားတယ်ပရမတိကြီးသောတာပတိမေနဲ့ရောက်ရင်အပေကြလို့တဲ့တဏှာတွေငြိမ်းအဲဒုတိယတစ်ကြိမ်တခါရင်ယုံနာချုပ်ငင်းရရောက်လို့ရှိရင်ဖြင့် ကျမ်းနဲ့ကာမရာဂကြပါလားလေထပ်ပြီးတော့ငြိမ့်တတိယချင်းအဲဒီငြိမ့်ရရောက်လို့ရှိရင်ဖြင့်ကာမရာဂကြပါလားလေအကုန်လုံးငြိမ့်တဲ့ကာမအာယုန်တွေကိုသာရတဲ့တဏှာကြပါလားဒေါသဆိုတဲ့တရားတွေဒီဆုရတဲ့တရားတွေအကုန်လုံးငြိမ့်သရုပ်ရတဲ့ကျိဒီငြိမ့်ရရောက်လို့ရှိရင်တော့ပါရမှုတဏှာတွေအကုန်လုံးဝင်ငြိမ့်ပါတယ်ဒါကြောင့်ဒီယုံနာအလုံးဖြစ်ပြတော့ ချုပ်ဆုံးပြီးတော့သွားတာအဲတွေ့ရတဲ့တရားတဏှာငြိမ်းရာဖြစ်လို့တဲ့သူနိဗ္ဗာန်လို့လည်းခေါ်တယ်និရောဓလို့လည်းခေါ်တယ်ဥနာတခါလည်းကြီးတဲ့တရားပဲယုံနာအာလုံးဖြစ်ပြတော့ဘယ်နှကသက္ခုလောကေပိယရူပံတတရူပံမျက်စိဟာပါရစရတရားပဲအစင်းဟာလည်းပါရစရတရားပဲမြင်မြင်သိတဲ့စိတ်ကလေးဟာလည်းပါရစရတရားပဲဖြစ်เสียတရားပဲ အဲ့ဒီတရားတွေမှာမရှုမမှမိလို့ရှိရင်တော့မျက်စိကိုလည်းပါရပြီးတနာဖြစ်မယ်နားကိုလည်းပါရပြီးတနာဖြစ်မယ်အဲညားတဲ့အဆင်းကိုလည်းပါရပြီးတနာဖြစ်မယ်ကြားတဲ့အတန်ကိုလည်းပါရပြီးတနာဖြစ်မယ်မြင်သိကြားသိကိုလည်းပါရပြီးတနာဖြစ်မယ်အဲ့ဒီတနာတွေကဒီနိဗ္ဗာန်ကိုတွေ့သွားလို့ရှိရင်အဲ့ဒီတနာတွေမဖြစ်ရတော့ဘူးပဲမြင်ရကနေပြီးရှုလိုက်လို့မြင်ရကနေပြီးငြိမ့်သွားရင်လည်းပဲအဲ့ဒီကမြင်မှုနဲ့စပ်ပြီးဒီကလာပါမှုတွေမဖြစ်ဘူး ထို့သူကြားမှုတွေပါတယ်အကုန်လုံးပဲသူကငြိမ့်ပါသာမှုအဲတော့တာမဲ့တာယာမှုတွေသာလောတာမဲ့တာယာမှုတွေငြိမ့်ရဖြစ်လို့တဲ့និရောဓလို့လည်းခေါ်တယ်နိဗ္ဗာန်လို့လည်းခေါ်တယ်တဲ့ဒါនិရောဓသစ္စာတရားပဲယုံနာအာလုံးဖြစ်ပြသုံးချုပ်ဆုံးနိဗ္ဗာန်ဤယုံနာနဲ့အာလုံးဖြစ်ပြနေယုံနာနဲ့အာလုံးဟာစိတ်သုံးသွားတယ်တဲ့ဘာမှမရှိတော့ဘူး ချုပ်ဆုံးပြီးတော့သွားတယ်တဲ့အဲ့ဒါနိဗ္ဗာန်ပဲဒီနိဗ္ဗာန်မှာသာယာစရာလည်းမရှိဘူးအဲ့ဒါအောင်လုပ်ပြီးတော့မသာယာဘူးဒီလိုငြိမ်းကြောက်သွားတဲ့ဥစ္စာကိုအလိုမရှိဘူးသာမှုတတ်မဲ့မှုမဖြစ်ဘူးတတ်မဲ့မှုဖြစ်လို့ကိုမရဘူးတတ်မဲ့မှုမဖြစ်နိုင်တဲ့တရားပဲလေဥစ္စာဒါကြောင့်မို့တတ်မဲ့သာယာမှုပြည့်ပြည့်ရချုပ်ငြိမ်းရဖြစ်တဲ့တရားပါပဲဒီတရားကိုင်ဆူရအောင်လေ ယုံနာအာလုံးယုံနာအာလုံးဖြစ်ပြသောဖြစ်ပြသောချုပ်ဆုံးနိဗ္ဗာန်ဤချုပ်ဆုံးနိဗ္ဗာန်ဤယုံနာအာလုံးယုံနာအာလုံးဖြစ်ပြသောဖြစ်ပြသောချုပ်ဆုံးနိဗ္ဗာန်ဤချုပ်ဆုံးနိဗ္ဗာန်ဤ က္ခဏာနဲ့တွေ့ရမယ်တရားပါနဲ့တွေ့ရပစ္စုပ္ပန်နဲ့တွေ့ရမယ်သဘာဝဓမ္မတွေဆိုတာလက္ခဏာရတာပစ္စုပ္ပန်နဲ့ပဲတွေ့ရတယ်ရုပ်ရုပ်တရားပဲတွေ့သည်ဖြစ်စေနာမ်တရားပဲတွေ့သည်ဖြစ်စေလက္ခဏာရတာပစ္စုပ္ပန်ပရဒဏကြည့်လို့ရှိရင်ပရဒဏနဲ့တွေ့ရမယ်အဲဒီနိဗ္ဗာန်ကိုတွေ့တဲ့အခါမှာတော့နိဗ္ဗာန်မှာတော့ပရဒဏမရှိဘူးသူကလက္ခဏာတော့လည်းပစ္စုပ္ပန်သုံးခုရှိတယ်

ယောဂီပုဂ္ဂိုလ်ရဲ့ဉာဏ်ထဲမှာဘယ်လိုအခြေအနေပဲလို့ထင်ရတဲ့အချင်းအဲ့ဒါပြစုပ္ပံလို့ခေါ်တယ်ဒီစုံတစ်ခုတို့ပစ္စည်းကိုမျက်စိနဲ့ကြည့်ရလို့မြင်လို့ရှိရင်ဘာနဲ့တူတယ်ဘယ်လိုဟာပဲဆိုပြီးမျက်စိနဲ့မြင်ပြီးတော့သိသွားနားကကြားကြလို့ရှိရင်ဒီတန်ကဘာနဲ့တူတယ်ဆိုပြီးတော့ဘယ်လိုပဲဆိုပြီးဘုံသနာလေးတွေနဲ့ထင်နေသွားတယ်အဲ့ဒါလိုပဲအဲ့ဒီနိဗ္ဗာန်တွေ့ရင်လည်းပဲအဲ့ဒီနိဗ္ဗာန်ဟာဘယ်လိုဟာပဲဆိုတဲ့အချင်းညာနဲ့လည်းကွာ ယောဂီပုဂ္ဂိုလ်ဉာဏ်နဲ့မှသင်လာအဲ့ဒါပြစ္ဆုပ္ပန်လို့ခေါ်တယ်အဲ့ဒီလက္ခဏာတော့ပြစ္ဆုပ္ပန်သုံးပါးနဲ့တွေ့ရမယ်တဲ့ဒါနဲ့တွေ့လို့ရှိရင်သဘာဝကျတာပဲနိဗ္ဗာန်တွေ့တာတန်တိလက္ခဏာနိဗ္ဗာန်နိဗ္ဗာန်နိဗ္ဗာန်ဤတန်တိလက္ခဏာငြင်းငြင်းလက္ခဏာရှိနိဗ္ဗာန်ဆိုတာငြင်းငြင်းပဲတန်တိတန်တိပမနတန်တိငြင်းငြင်း သမဏံငြိမ့်ညင်ပါတိငြိမ့်ညင်ငြိမ့်တဲ့သဘောပဲတဲ့သိပါလားဘာတွေငြိမ့်တယ်လဲဆင်းရဲတွေငြိမ့်တယ်ကိလေသာဆင်းရဲတွေငြိမ့်တယ်ယုံနာဆင်းရဲတွေသင်္ခါရဆင်းရဲတွေငြိမ့် တဏှာစရှိသောကိလေသာတွေနိဗ္ဗာန်မှာမရှိဘူးငြိမ်းနိဗ္ဗာန်ရောက်လို့ရှိရင်ဒီဟာတွေအကုန်လုံးငြိမ်းပြီးတော့သွားတယ်နိဗ္ဗာန်တွေ့မြင်တဲ့ပုဂ္ဂိုလ်သဏ္ဍာန်မှာမရှိဘူးငြိမ်းအဲဒီအငြိမ်းတာတွေ့တဲ့အခါကာလမှာလည်းဒီတဏှာတွေမရှိဘူးအကုန်လုံးငြိမ်းနေတာကိုတွေ့ရတယ်ယုံနာဆင်းရဲသင်္ခါရဆင်းရဲတွေလည်းဒီမှာမရှိဘူးယုံနာတွေလည်းအကုန်လုံးမရှိဘူးငြိမ်းသင်္ခါရတွေလည်းအကုန်လုံးတခါတည်းဘာမှသဒ္ဒုရဇမှရှာလို့မရဘူး

အဲဒီနိဗ္ဗာန်တွေ့တဲ့အခါကာလကျတော့ဒီယုံနာဆင်းရဲတွေအကုန်လုံးကိုယူပြစ်လိုက်ပြီးတော့ကြောက်သွားတာခါတယ်ပြတ်ဆဲပြီးညှိ့ညာနာပုဂ္ဂိုလ်ပြိဋိဘဆံတဲ့အခါကျတော့နိဗ္ဗာန်ဝင်သွားတယ်နိဗ္ဗာန်ဆံသွားတယ်ပြိဋိဘဝင်ဆံသွားတယ်ဒီလိုပြောကြတာအဲဒါယုံနာသင်္ခါရတွေအသစ်တင်မဖြစ်ပေါ်လာတာပဲသောသောပိုင်းတုန်းကလည်းယုံနာနဲ့သာရချုပ်နေတာပါပဲ ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းသာနာမှာဘယ်ခြင်းမျိုးယုံနာနေချုပ်ယုံနာမချုပ်တဲ့ခြင်းမရှိဘူးယုံနာနေရတခါတည်းအဟောင်းတွေကချုပ်အသစ်တွေကထဖြစ်အသစ်တွေကထပြီးတော့ဖြည့်ဖြည့်နေတော့ဒီရုပ်ကိုကြီးဆိုလည်းဒီတိုင်းပဲခြေနေမပြေဘူးအလေးချိန်ချင်းကြီးမယ်ဆိုတော့တော့ပဲနေနေတာပဲအထူးဘူးလို့အဲစိတ်ကလည်းပဲဒီလိုပဲရင်ကစိတ်လိုပဲရှိနေတာပဲသေးသေးတွေဖြစ်နောက်သေးတယ်ဆိုတော့နောက်ဆုံးအချိန်ကျတော့လည်း ဘဝအောင်မယုံတဲ့နေရာအကုန်ပြည့်သွားတာဒါပေမဲ့လို့ဒီကနေ့ဒီနေ့ကပြောခဲ့တဲ့အစွဲလားနဲ့အစွဲလားနဲ့ဘဝတွေကဖြစ်တာပေါ့ယုံနာတရားတွေအစ်အစားထုတ်ပြီးတော့ဖြစ်လိုက်ကြတော့အရင်ကတည်းကကြားဖြစ်နေလို့ဖြစ်ရဘဝဟိုနတ်များမှာပို့ပြီးတော့ထင်ကြတယ်နတ်စုတွေပြီးနတ်ပြန်ဖြစ်တာကတက္ကပညာဆုံးပါလားဗျာရံမင်းများမြတ်စွာဘုရားတရားနာနေတရားနာနေသုရိစိတ်ကြိုက် တရားမောကယုံနာနေချုပ်သွားဒုက္ခအားလျော်စွာသူကလည်းသူဌာနသူပြန်ဖြစ်ခြင်းနဲ့နတ်အသိပြန်ပြီးတော့ဖြစ်တရားပြန်ဖြစ်တယ်ဒီတထိုင်တဲ့နေရာဒီနေရာမှာပဲပြန်ဖြစ်တာရုပ်ဟောင်းနေချုပ်သွားရုပ်သိပြန်လဲတာဘယ်သူမှဘေးကပုဂ္ဂိုလ်တွေမသိလိုက်ဘူးတရားမဲ့တွေတော့မသိလိုက်ဘူးသိဖြစ်လာတယ်မသိလိုက်ဘူးအရင်ကတရားမဲ့မအောင်မြင်ရတယ်ဘေးကပုဂ္ဂိုလ်တွေဘာမှမသိလိုက်ဘူး အဲဒါတော့သိပြီးတော့သိပြီးတော့ထူးဆန်းတာပဲလို့လားနတ်ပြည်မှာအဲလူပြည်ရင်တော့ဒီလိုမဖြစ်ဘူးလူပြည်တော့သေပြီးရင်ကလေးလေးပြန်ဖြစ်ရမှာတော့ပြန်ဖြစ်อยู่ပါတယ်လူစားတော့ဒီလိုမရှင်မကြလို့လို့မရဘူးသေချာပဲသေတာလည်းကောင်းကြီးတဲ့ကြောက်ပြီးနေတာပဲကောင်းကြီးတဲ့ကြမ်းနေကြောက်တော့တဲ့လူကလည်းတခါအစ်ပရိသေတွေနေမယ်ဆိုရင်မိဝမ်းနဲ့နေပြီးတော့ကိုလာဆယ်လာကြမှာသူကလေးလေးပြန်ဖြစ်လာမှာလူစားတော့ဝေးတယ်

ယုံနာသင်္ခါရတွေအသေးထက်ကတက်ကဖြစ်တယ်အဲဒီလိုဖြစ်နေတာမငြိမ်းတာပဲတဲ့မငြိမ်းတဲ့သဘောပဲလားအခုနိဗ္ဗာန်ဆိုတာကယန္တာပုဂ္ဂိုလ်ပြိနိဗ္ဗာန်ဆံတဲ့အခါသူရိစိတ်နဲ့တကွာဘဝမှာယုံနာတွေပြောက်သွားပြီဘဝတဲ့ယုံနာကမပေါ်လာတော့ပဲအဲ့ဒါငြိမ်းသွားတာအဲ့ဒီငြိမ်းတယ်လို့ပဲခုယောဂီပုဂ္ဂိုလ်တွေ့ရတဲ့နိဗ္ဗာန်မှာလည်းငြိမ်းနေတဲ့သဘောချင်းကတော့တူတာပဲဖြစ်ဖြစ်တဲ့တရားတွေအကုန်လုံးဘာမှမရှိဘူး ညာနာပုဂ္ဂိုလ်ပြိဋိမသာမိတဲ့ယုံနာနေဘာမှမဖြစ်တယ်လို့ပဲယောဂီပုဂ္ဂိုလ်ညာထဲမှာလည်းယုံနာနေဘာမှမဖြစ်တဲ့သဘောကိုသွားပြီးတွေ့တာကိုရင်းတိတ်စိတ်ပြုနေတဲ့သဘောအဲဒါယုံနာအားလုံးဖြစ်ပြသောချုပ်ဆုံးနိဗ္ဗာန်ဤဆိုတာပါပဲယုံနာဖြစ်လျက်ယုံနာဖြစ်ပြပြက်လျက်ငြိမ့်ပြီဘုညာလက္ခဏာအဲနိဗ္ဗာန်ရဲ့လက္ခဏာ သူတို့မှတ်ရအောင်လို့ဒီမှာဟောတယ်ဉာဏ်ရှင်ဟောတဲ့အခါအများအားဟောနေတာပါပဲဉာဏ်ရှင်ဟောတဲ့အခါတော့အကုန်လုံးကြောက်ဟောတယ်ဉာဏ်ရှင်မဟုတ်လို့ဒီလိုတရားတဲ့တော့တခုတည်းလေးပြီးတော့နည်းနည်းချက်ဟောရတယ်တဲ့ဟောမှလည်းဖြစ်ယုံနာဖြစ်ပြက်ပြက်လေးအငြိမ့်ကြီးတဲ့အဲဖြစ်ပြက်နေတဲ့ယုံနာတွေအစင်းနေတာတကားလေလုံးဝယူပြက်လိုက်တယ်လို့ပဲလုံးဝပြက်စဲပြီးငြိမ့်သွားတယ်ဘောပဲအဲယောဂီပုဂ္ဂိုလ်တွေ့ရတယ်ဒါကတွေ့တာနိဗ္ဗာန်အငြိမ့်တာကို အရိယာမဉ္ဇဏ်နဲ့လားမျက်မှောက်ပြုပြီးတကလားတွေ့သွားတာတဲ့မျက်မှောက်တွေ့ဆိုတာကြံတွေးယူရတာမျိုးမဟုတ်ဘူးကြံတွေးယူစိတ်ကူးယူလို့ပေါ်လာတဲ့ဥစ္စာမျိုးသဘောကျတာမျိုးမဟုတ်ဘူးသူဥစ္စာတကယ်ကိုငြိမ့်သွားတာပဲကိုယ်ဘာကိုသေပြောက်သွားတယ်လို့တခါတည်းငြိမ့်သွားတာတွေ့တာတခါတည်းပြောက်သွားတာတခါတည်းယူပြလိုက်တယ်လို့တခါတည်းနှစ်ထူးစမ်းတာပါတခါတည်းကိုပြုတ်နေလို့ငြိမ့်သွားတာကိုတွေ့တာဒါကြောင့်မျက်မှောက်တွေ့ပေါ်လာမကြီးတဲ့ကော ပြုံးနဲ့ခုန်ကြတော့ရေထဲမှာအေးပြီးတော့တွေ့သက်တာမျိုးလို့ကနင်းမှာယုံနာငိမ့်တာတဲ့ကိုကိုကရောက်ကိုကရောက်ငိမ့်တဲ့သဘောတည်းရောက်သွားပြီးတော့အဲရောက်သွားတယ်လို့ပဲတခါတည်းတွေ့သွားတယ်အဲဒါမျက်မှောက်တွေ့သွားတာတဲ့ယုံနာဖြစ်ပြက်ပြက်လက်ငိမ့်နီဆိုတာယုံနာဖြစ်ပြက်ပြက်လက်ငိမ့်နီယုံနာဖြစ်ပြက်ပြက်လက်ငိမ့်နီ ဖြစ်ရတဲ့ရည်ရှိယုံနာဖြစ်ဖြစ်ရတဲ့ရည်ရှိအဲယုံနာဖြစ်ပြပြလျက်ငြိမ့်သည်ဖြစ်ပြနေတဲ့ယုံနာစင်နေအစဉ်ပြပြီးတော့ငြိမ့်သွားတယ်ငြိမ့်တာကိုတွေ့ရတယ်ဒီငြိမ့်တဲ့သဘောဟာနိဗ္ဗာန်ပဲတဲ့ပါဏိလက္ခဏာနိဗ္ဗာန်နိဗ္ဗာန်နိဗ္ဗာန်သံဃိလက္ခဏာငြိမ့်အေးခြင်းလက္ခဏာရှိငြိမ့်တာပါပဲအေးတယ်ဆိုတာကတော့ဂုံရောက်အောင်လို့ဂုံတင်ပြီးပြောတာ ရည်များအေးတာလည်းဘာလို့မဟုတ်ပါဘူးအဲဒီငြိမ်းတာကိုပဲအေးတယ်လို့ဒီဖြစ်ပြနေကြုံတာနဲ့ရှိနေတဲ့ကာလပတ်လုံးသူကမအေးဘူးလေသူကဒုက္ခတွေရောက်နေတာပဲမြင်ကြရှိမြင်ပြီးတော့နေတဲ့ကာလပတ်လုံးမြင်ပြီးဒုက္ခရောက်နေတာကြားကြရှိကြားနေတာဒုက္ခရောက်နေတာပဲနာကြစားကြဒုတိယအကုန်လုံးဒုက္ခတွေရောက်နေအဲ့ဒါတွေနဲ့ဆိုင်အိပ်ပျော်နေတဲ့အခါနည်းနည်းနည်းနည်းတော့အေးတယ်သူကအိပ်ပျော်နေတယ်မျက်စိနားစိတ်ရည်တဲရှိတယ်အိပ်ပျော်နေတဲ့အခါအဲ ဒါပေမဲ့လည်းသူကလည်းအမြဲတမ်းဤတာမဟုတ်တော့ကြနိုးလာပြီးဒုက္ခတွေရောက်မှပဲအဲ့ဒါကြောင့်သူကအမြဲတမ်းဤတာမဟုတ်လို့ဒါလည်းပဲသိကြတာမဟုတ်ဘူးညာနာပုဂ္ဂိုလ်များနိရောဓသမဘဝင်စားနေတဲ့ကသိစဉ်တွေပြပြီးတော့ငြိမ့်တယ်အဲယူနာနေအကုန်လုံးအစဉ်တွေပြနေပါမရှိဘူးဒါလည်းသူကတခဏပဲတော့ကြတော့သူ့ချင်းစီးတဲ့ကံပြန်ပြီးယူနာနေပြန်ဖြစ်လာကြတာ အဲပရိနိဗ္ဗာန်ဆံတဲ့အခါကျတော့ယုံနာတွေဘာမှမရှိဘူးယောဂီပုဂ္ဂိုလ်များမှတရားအစဉ်တိုင်းအားထုတ်တော့ဝိပဿနာညာဆုံးတဲ့အခါမှာအရိယာမဉဏ်ဖြစ်ပေါ်လာတယ်ဒီယုံနာသင်္ခါရညီးတဲ့တရားကိုသွားကြည့်တယ်ပြုတ်ကုနေဆိုတဲ့အခါဖြစ်ပြတဲ့အစဉ်တွေယူပြလို့တော့ကြောက်ဘူးအဲယုံနာဖြစ်ပြပြက်လျက်ငြိမ့်ပြီအစဉ်ပြက်ပြီးတော့ငြိမ့်သွားတာကိုတွေ့တယ်အဲဒီငြိမ့်တဲ့သဘောမှာဘယ်လိုတတ္တိရှိသလဲဘယ်လိုကုန်ရှိသလဲဆိုတော့ ရွေလျောသေးခြင်းကင်းရှင်းပေပြီရွေလျောခြင်းသေးခြင်းပျက်စီးခြင်းမရှိဘူးတဲ့ဒီတရားဒီပြင်တရားတွေကတော့လောကအနေအချင်းပြောလို့ရှိရင်လူတယောက်ဟာမွေးဖွားလာတယ်ဆိုကြသေးတယ်ပြီးတော့ရှိတာကိုဖြစ်ပေါ်လာလိုက်ကြောက်သွားလိုက်တချို့ရပိုင်းလောက်နေပြီးတော့ပြီးသွားတယ်တချို့လပိုင်းလောက်နေပြီးသွားတချို့နှစ်ပိုင်းတချို့10နှစ်10နှစ်20 30 40 50 60 90 80 90 100စသည်ဖြင့်ပေါ်တယ် အဲခုချိန်မဲကြရင်သူတခါလဲပျောက်သွားကြလူတယောက်မရှိကြအောင်အစနဲ့အဆုံးရှိတယ်ဝိပဿနာယောဂီပုဂ္ဂိုလ်ယောဂီပုဂ္ဂိုလ်မှာဝိပဿနာဉာဏ်နဲ့တွေ့ပြီးတော့နေရတဲ့ယုံနာနေမှာလည်းအစအဆုံးလေးနေတယ်အပိုင်းပိုင်းလေးပြတ်ပြတ်ကလေးတွေတွေ့တွေ့ရတယ်။စပေါ်လာလိုက်သုံးသွားလိုက်စပေါ်လာလိုက်သုံးသွားလိုက်ဘယ်ဟာမဆိုပဲပေါ်ပြီးပြောက်သွားအစအဆုံးနေရရှိတယ်။အဲဒီချုပ်ငင်းတဲ့နိဗ္ဗာန်တွေ့တဲ့အခါကျတော့သူအစအဆုံးရှိတယ် ငိမ့်တာလေးအစလေးလည်းရှာလို့မရဘူးအဆုံးလည်းရှာလို့မရဘူးနောက်ပြန်စဉ်းစားလို့လည်းမပေါ်ဘူးငိမ့်တာငိမ့်တာပဲရှိတာအဲယာနာပုဂ္ဂိုလ်တွေပြိဋိနိဗ္ဗာန်ဆံမဲ့နောက်ယုံနာသင်္ခါရတွေဘာမှမဖြစ်လာပဲနဲ့ငိမ့်သွားတယ်ဆိုတာဟာလည်းပဲအဲ့ဒီငိမ့်ကလည်းပဲဘယ်ကစတယ်ဘယ်မှာဆုံးတယ်ဘယ်လိုမဟုတ်ဘူးသူကအဲပြိဋိနိဗ္ဗာန်ပြုတဲ့အခါကာလကစတာပဲလို့ဆိုကြရှိတာပေါ့လေဒါပေမဲ့လို့အဲ့ဒီတုန်းကအဲ့ဒီတုန်းကစငိမ့်တယ်လို့ဘယ်လိုလဲမဟုတ်ဘူးသူကသူငိမ့်တဲ့သဘောကတော့အစင်ထာဝရသူကရှိနေတာပဲငိမ့်တဲ့သဘောကတော့ အဲဒီတော့အဲဒီအခါကာလမှာယုံနာအသိမဖြစ်ပေါ်လာလို့သာငြိမ့်တဲ့သဘောဒီကစပြီးတော့ထင်ရှားတာပဲရှိတယ်ငြိမ့်တဲ့သဘောကတော့သူအစင်ထာဝရသူရှိနေတယ်အဲဒါကြောင့်နောင်လဲသူကမပြတ်တော့ဘူးဒါကြောင့်ရွေလျောသိခြင်းကင်းရှင်းပြီရွေလျောခြင်းသုတိသုတိဆိုတာရွေလျောတာအစ္စုတိရတာ သုတိရွေလျောတာအစ္စုတိဆိုတော့မရွေလျောဘူးအဲမရွေလျောဘူးမစုတည်ဘူးမသေးဘူးရွေလျောတဲ့စုတည်တယ်ဆိုတာသေးတာကိုပြောတာပဲသေးတာဟာပြက်တာပဲဖြစ်ပြီးသားတရားတစ်ခုပျောက်သွားတာကိုပြက်တယ်လို့ခေါ်တယ်အဲ့ဒါကိုသေးတယ်လို့ခေါ်တယ်အခုအဲ့ဒီယုံနာသင်္ခါရညီနဲ့နိဗ္ဗာန်တက်ကတော့အစရတဲ့သူကဖြစ်တဲ့သဘောမဟုတ်ပဲဟာကိုဖြစ်တဲ့သဘောမဟုတ်တော့ပျောက်တဲ့သဘောလည်းမဟုတ်ဘူး ဖြစ်ပေါ်လာတဲ့သဘောဆိုရင်ဖြစ်ပေါ်ပြီးရင်ပြောက်ရမယ်အနည်းနဲ့အများသာကွာတယ်ပြောက်တော့ပြောက်ရမှာအဲဒီနိဗ္ဗာန်ကတော့ဖြစ်တဲ့သဘောမဟုတ်ငြင်းတဲ့သဘောဆိုတော့ငြင်းတာကထပ်ပြီးငြင်းလို့ဖြစ်တော့ဘူးဟုတ်လားထပ်ပြီးတော့ငြင်းလို့ဖြစ်တော့ဘူးဆိုတော့ဒါမှမဟုတ်ဒီငြင်းတဲ့သဘောမှာတော့ရွေလျောခြင်းသိခြင်းပြည့်ခြင်းမရှိဘူးတဲ့ယောဂီပုဂ္ဂိုလ်တွေ့တဲ့အခါမှာလည်းပဲဒီငြင်းတဲ့သဘောမှာအစနဲ့အဆုံးနဲ့ရွေလျောခြင်းသိခြင်းပြည့်ခြင်းကိုမတွေ့ရဘူး အဲရွေလျောသေးခြင်းကင်းခြင်းမေသည်တဲ့လားအစုတိရတာနိဗ္ဗာန်ရဟတာပဲဆိုရမယ်ရွေလျောသေးခြင်းကင်းခြင်းမေသည်ရွေလျောသေးခြင်းကင်းခြင်းမေသည်ရွေလျောသေးခြင်းကင်းခြင်းမေသည်ရွေလျောသေးခြင်းကင်းခြင်းမေသည် အာနိမိတ်ပိစုပဌာနံနိဗ္ဗာန်နိဗ္ဗာန်ယာနိမိတ်ပိစုပဌာနံနမိတ်ပုံသာနံကင်းသောအားဖြင့်ယောဂီပုဂ္ဂိုလ်ညာ၌ရှိစုတင်ယောဂီပုဂ္ဂိုလ်မှာနိဗ္ဗာန်တွေ့တဲ့အခါဘယ်လိုထင်သလဲဆိုပုံသာနာထေရရင်းနှီးမရှိတဲ့နေရာနဲ့ထင်ရှားပါတယ်။နောက်ပြန်စဉ်းစားလို့ရှိရင်နိဗ္ဗာန်တွေ့ပြီးသောပုဂ္ဂိုလ်ကမိမိတွေ့ထားတဲ့နိဗ္ဗာန်ပြန်စဉ်းစားရင် ဘုံသာနာအထေရကအရေးနဲ့မိတ်ဘာမှဒုရဇမှာရှာမတွေ့တဲ့နေရာပြန်ထင်ရှားတယ်ဟုတ်တယ်ကြီးတဲ့သဘောကပဲရှိနေမှာတော့ကြီးတဲ့သဘောကပဲအရေးနဲ့မိတ်ဘုံသာနာရှာလို့ပဲရမယ်ပေါ့လောကအနေအချင်းဆိုရင်ဘုံသာနာထေရတွေရှိနေတာပဲလူဘုံသာနာယောက်ျားဘုံသာနာမိန်းမဘုံသာနာလက်တို့ခြေတို့ခေါင်းတို့ကိုယ်တို့တုံးတိုင်းသစ်ပင်တော့တောင်စသည်အထေဝုထုကြီးတွေဘုံသာနာထေရကြီးတွေနဲ့ထင်းနေတာပဲ ယောဂီပုဂ္ဂိုလ်ဝိပဿနာဉာဏ်ရှိတော့လေဝိပဿနာဉာဏ်နဲ့မှလည်းရှုရဲရှုရဲရုံနာလေးတွေအထဲတက်ကလေးတွေနဲ့ပဲသူကသူ့အထယ်ကိုလေးရှိတယ်။ရုပ်သဘောရဲ့အထယ်ကိုလေးလှုပ်ရင်လှုပ်တဲ့အထယ်ကိုလေးရှိတယ်။စတယ်အဆုံးတယ်။ပူရင်လည်းပူတဲ့အထယ်ကိုလေးအေးရင်အေးတဲ့အထယ်ကိုလေးရှိတယ်။စိတ်ကူးကလေးဆိုကြတယ်စိတ်ကူးကြရင်ကြတဲ့သဘောလေး။အောင်ရောက်သွားရင်ရောက်သွားတဲ့သဘောလေး။အယုံအကောင်းဆုံးခံစားရင်ခံစားတဲ့သဘောလေး။ကောင်းရင်ကောင်းတဲ့သဘောလေးမကောင်းရင်မကောင်းတဲ့သဘောလေးဟာ။ သူ့အစနဲ့ဆုံးတယ်ထေကိုလေးနဲ့ပဲအကောင်လေးလိုပဲသူကထေကိုလေးနဲ့သင်္ခါရနမိကလေးတွေခေါ်တယ်ကသင်္ခါရနမိကလေးတဲ့အဲ့ဒါလေးတွေကတော့သင်ကြားနေယူတိုင်းယူတိုင်းအဲဒီသင်္ခါရနမိတ်သဘောတရားလေးတွေထေကိုလေးတွေကတော့သူတွေ့နေတာနိဗ္ဗာန်ရောက်တဲ့အခါကာလနိဗ္ဗာန်ကိုတွေ့တော့အဲ့ဒီထေကိုလေးရှာလို့မရဘူးငြိမ်းသွားတဲ့သဘောဆိုတော့ဘာမှထေကိုမရှိဘူးထေကိုလူရှာလို့မရဘူး မိလိမ့်နာမင်းကအရှင်သာတိန်ကိုမေးရှင်ဘုရားတဲ့နိဗ္ဗာန်ဆိုတာဟာဘယ်လိုပုံသဏ္ဍာန်ရှိပါတော့လဲရှင်ဘုရားလည်းနိဗ္ဗာန်ကောင်းတယ်လို့ဆိုတယ်နိဗ္ဗာန်အမြတ်ဆုံးဆိုဘယ်နဲ့နေလို့ပုံသဏ္ဍာန်ဘယ်လိုနေတော့ဘယ်လိုအယောင်အဆင်းနဲ့ရှိပါတော့အယောင်အဆင်းကဘယ်လိုနေပါလဲအဖြူလားအမဲလားအဝါလားအပြာလားအလင်းလား ဘယ်လိုအစင်းတဏ္ဍာရှိပါပဲလဲဘယ်လိုပုံတဏ္ဍာရှိပါပဲလဲဘယ်လိုအစင်းရောင်ရှိပါပဲလဲဘာနဲ့များတူပါတော့တူတူတဲ့ဥပမာထပ်တူထားမြတ်တူနေတဲ့ဥပမာဘာနဲ့တူပါတော့ဥပမာပေးလိုက်ငါရပါမလားဆိုတော့ရှင်းတာပင်ကပြန်ကြားတယ်နိဗ္ဗာန်ဆိုတာဟာတဲ့ဘုံသာနာနိဗ္ဗာန်ဆိုတာဘုံသာနာအထေရမရှိပါဘူးတဲ့နိဗ္ဗာန်ဟာ နိဗ္ဗာန်ပုံသဏ္ဍာန်မရှိဘူးတဲ့တူတူလည်းမဟုတ်စီစီလည်းမဟုတ်လုံးလုံးလည်းမဟုတ်ကြားကြားလည်းမဟုတ်ဝင်းဝင်းလည်းမဟုတ်ဘာဝပုံသဏ္ဍာန်ထေရမရှိဘူးတဲ့နိဗ္ဗာန်အယောင်စင်းအပြင်လည်းအဖြူပြာဝါစသည်ဖြင့်ဘာရောင်မှအစင်းလည်းမရှိဘူးတဲ့အစင်းရောင်အစင်းရောင်လည်းမရှိဘူးပုံသဏ္ဍာန်လည်းမရှိဘူးနောက်သတ္တုဓမ္မ နှိုင်းရှင်ပြီးပြကြဥပမာတော့ဗာနဲ့တူတယ်လို့ဆိုရင်အဲ့ဒါလည်းပဲမရှိဘူးတဲ့ဥပမာလည်းပြကြမရှိဘူးတဲ့ထပ်တူမရှိတာပေါ့လေတုံတိုင်ဥပမာတော့ရှိပါတယ်တုံသိဥပမာတော့ရှိတာပေါ့နားလည်တော့ပြောဖို့ဥပမာလေးတွေတော့ကြမ်းကြမ်းပြီးတော့ပြောလို့ရှိရင်ဥပမာလေးတွေရှိတာမလို့တော့ရှိပါတယ်ဒါပေမဲ့လို့သူနဲ့အလားတူတဲ့ဥပမာမရှိဘူးတဲ့အဲ့လိုဖြစ်ကြပါတယ်ဒါကြောင့်နိဗ္ဗာန်ဆိုတာက ဘုံသဏ္ဍာန်လည်းမတွေ့ရဘူးဘုံသဏ္ဍာန်လည်းမတွေ့ရဘူးဘုံသဏ္ဍာန်နဲ့ရှိတဲ့နိဗ္ဗာန်ကသာဘုရားဘာသာနိဗ္ဗာန်မဟုတ်ဘူးလေသူကတခြားနိဗ္ဗာန်တွေရှိတာပေါ့ဒါကောင်းငင်ဘုံနိဗ္ဗာန်တွေရှိပါတယ်သူတို့ကတော့ဘုံသဏ္ဍာန်နေနဲ့ပဲမဟာယာနကနိဗ္ဗာန်တောင်မှသွားတယ်သူနိဗ္ဗာန်များသိကောင်းတယ်ဆိုတော့နိဗ္ဗာန်နိဗ္ဗာန်အဲဒီမှာဘုံနာပြတ်တတ်တယ်နဲ့တဲကောင်းတယ် လူပြည်တွေနတ်ပြည်တွေမရှိနိုင်ဘူးတဲ့ဝင်းဝင်းတောက်ပြီးတခါလဲကောင်းဥယျာဉ်တွေညံ့တယ်တဲကောင်းဆိုတော့အသိမကြီးနေညအဲဒီမှာမြစ်တွေခြောက်တွေကလည်းရှူရီတွေပါတယ်အယောက်ဆင်းနေတယ်တဲကောင်းဆိုတယ်ဒီမှာရှိတဲ့ငှက်တွေပါတယ်လည်းရှိသေးတာနေပါသုသာငှက်တွေသားတွေအသိကောင်းတွေကလည်းအနလှပါအနကောင်းဆိုတာပဲအနပြောကြကောင်းတယ်ဆိုသူကတော့ပုံသားလာနေပဲသူနေပါကတော့ဒါကသူကစိတ်ကူးနေပါတယ်ဒါတွေစိတ်ကူးနေပါတယ် အဲနိဗ္ဗာန်ဖြစ်ဆိုလို့ချင်းပုံသဏ္ဍာန်ထည်ရတွေဘာမှမရှိဘူးအကြောင်းအသိမရှိဘူးဘာပယ်ရှိနေနေမှာတော့ယုံနာသင်္ခါရတွေငြိမ့်သွားတာလားပဲသင်္ခါရတွေငြိမ့်သွားတာပဲဥပမာမိသားတွေရှိလို့မိတဲ့တုံးနဲ့တောက်လောင်နေတယ်အဲဒီမိသားတွေကုန်ပြီးသွားလို့နောက်ထပ်သေးလည်းပဲမိသားလည်းမထည့်ချီပြီးသားမိသားတွေလည်းကုန်သွားလောင်ကုန်သွားရင်မိတောက်ပါအောင်မလားမတောက်နိုင်ဘူး မိတော့တွေကုန်ငိမ့်အဲ့ဒီမိတော့တွေဖဲသွားဒီမိတော့ငိမ့်သွားတဲ့ဥစ္စာပုံသဏ္ဍာန်ပဲနဲ့နေရောမိတော့ကတော့ပုံသဏ္ဍာန်ရှိတယ်ငိမ့်တာမှပုံသဏ္ဍာန်မရှိဘူးမိတော့ကတော့တဟုံးဟုံးနဲ့မိတော့ကြီးတောက်နေလို့ရှိရင်တထောင်လောက်ရှိတယ်နှစ်ထောင်လောက်ရှိတယ်ဒုတိယလောက်ရှိတယ်ဟာဝါရရာလောက်ရှိတယ်စသည်ဖြင့်ဒီလိုပြောနိုင်မှာပေါ့မိတော့မိတော့ကြီးအဲအကျေဝန်းကဘယ်လိုနေလဲအကြောင်းစင်းကဘယ်လိုနေပြောလို့ရပါတယ်မိတော့ကတော့ မိတော့ကပြောလို့ရတယ်။နော်မိတော့ကြီးပြောင်းငိမ့်သွားတဲ့သဘောကငိမ့်သွားတာကတော့ငိမ့်သွားတာကပုံသဏ္ဍာန်မရှိဘူးသူဘယ်နဲ့မှပြောလို့မရှိဘူးဘယ်တော့ကြီးတယ်လို့ပြောလို့ငယ်တယ်လို့ပြောလို့မရှိဘူးသူကအထေဝုဒ္ဓလည်းမရှိဘူးအယောင်အစင်းလည်းမရှိဘူးဘာမှပြောလို့မရှိဘူး။အဲ့ဒါလိုပဲသတ္တဝရိသနာမှာအဝိဇ္ဇာရဏအစရှိသောအကြောင်းကိလေသာတွေကြောင့်အကျိုးကံတွေဖြစ်ကာနေပြီးတဲ့ကာလဘဝတွေယုံနာနေခန္ဓာတွေဖြစ် ဖြစ်ရဘဝမှာဇာတိဇရာစိုက်တဲ့ဒုက္ခတွေရောက်ဟိုကအတိဖြစ်ရလို့ဆင်းရဲဥရလို့ဆင်းရဲနာလို့ဆင်းရဲတရားလို့ဆင်းရဲစသည်ဆင်းရဲမျိုးတွေရောက်ပြီးတော့နေကိလေသာကံတွေမဖြစ်နိုင်လို့ကိလေသာကံတွေမရှိတာနဲ့ဘဝတည်ယုံနာတွေမဖြစ်ဘဲနဲ့ငြိမ့်ပါလားခန္ဓာတွေငြိမ့်ပါလားဘယ်မှာပုံသဏ္ဍာန်ရှိနေမှာတော့အဲယောဂီပုဂ္ဂိုလ်တွေ့တာလည်းအဲ့ဒီတိုင်းတွေ့တာပဲပုံသဏ္ဍာန်မရှိဘူးဖြစ်ဖြစ်တဲ့ယုံနာတွေဖြစ်ပြီးကြောက်သွားငြိမ့်သွား အဲဖြစ်ပြီးပြောက်နေတဲ့ဖြစ်ပြီးပြောက်သွားတဲ့ဒီဖြစ်ပြောက်တဲ့ဥစ္စာမဟုတ်သေးဘူးသူကအဲဖြစ်ပြနေတဲ့သဘောတွေကိုလုံးလုံးမရှိဘဲနဲ့စိတ်သုံးငြိမ်းတာဖြစ်ပြီးပြောက်သွားလို့ငြိမ်းတာလေးတွေကတော့ဒါအားရရှိလို့ရှိတိုင်းတွေ့နေတယ်အဲဒါနိဗ္ဗာန်မဟုတ်ဘူးသူကယုံနာအတိတ်တွေမဖြစ်ပေါ်လာလို့မှရှုစရာအယုံတွေသိစရာအယုံတွေမရှိဘဲနဲ့လုံးဝစိတ်သုံးငြိမ်းနေတဲ့သဘောအဲဒါနိဗ္ဗာန် အဲ့ဒါမှပုံသဏ္ဍာန်ထေရမရှိဘူးတဲ့ပုံသဏ္ဍာန်ထေရမရှိတော့အဲ့ဒီယောဂီပုဂ္ဂိုလ်တွေ့ရပါတယ်တဲ့ကဲဆိုရဗန္ထံနမိတ်ကင်းစိတ်ခြင်းသည်ဗန္ထံနမိတ်ကင်းစိတ်ခြင်းသည်ဗန္ထံနမိတ်ကင်းစိတ်ခြင်းသည်ဗန္ထံနမိတ်ကင်းစိတ်ခြင်းသည်ပုံသဏ္ဍာန်ထေရရိတ်နမိတ် ကင်းစိတ်နေသောအပြင်ထင်သည်အပံမရှိတဲ့နေရာသွားပြီးနားထောင်ရင်ဘာသာမှမကြားရတော့အတိတ်နဲ့မြင်ခါကလာမှောင်နေကြည့်လိုက်ရင်ဘာမှမမြင်ရတယ်လို့အမြင်မြင်စိတ်မှောင်နေကြည့်လိုက်ဘာမှမမြင်ရဘူးအဲ့ဒါလိုပဲဘုံသနာထေရတွေဘာမှမရှိဘူးတဲ့ဒါကြတဲ့အရိယာမဉ္ဇဉ်နဲ့နိဗ္ဗာန်မျက်မှောက်ကိုတွေ့တဲ့အခါမှာဖြစ်ပြတဲ့ယုံနာတွေကယူပြလိုက်တယ်လို့ငြိမ်းသွားတာဖြစ်ဖြစ် ပေါ်နေတဲ့ယုံနာနေရောရှုမှတ်သိပြီးတော့နေတဲ့နာတရားတွေရောဒါလည်းပျောက်ပြီးတော့ငြိမ့်သွားတယ်အဲဒါယုံနာသင်္ခါရတွေလောကစိတ်လုံးငြိမ့်သွားတာတန္တာရိပ်နိမိတ်ဘုံသနာရိပ်နိမိတ်ဘာမှမရှိသောနေရာဖြင့်သင်ရှားပါတယ်သန္တာနမိတ်ကင်းစိတ်ထင်သည်သန္တာနမိတ်ကင်းစိတ်ထင်သည်နိဗ္ဗာန်ရောက်ကတွေ့မြင်သည် နိဗ္ဗာန်တွေ့ရောက်ရဲ့တည်းတွေ့ရတာယုံနာဖြစ်ပြက်ပြက်လျက်ငြိမ့်သည်ဒီလိုတွေ့ရတယ်။ဒါလက္ခဏာနဲ့တွေ့ယုံနာဖြစ်ပြက်ပြက်လျက်ငြိမ့်သည်ရွေလျောသေးခြင်းကင်းရှင်းပေသည်။သန္တာနမိတ်ကင်းစိတ်ထင်သည်နိဗ္ဗာန်ရောက်ကသိမြင်သည်နိဗ္ဗာန်ရောက်လို့ရှိရင်ဒီတိုင်းသိရမယ်။အဲဆိုတော့

ချမ်းသာတဲ့မှာအကောင်းဆုံးပဲနိဗ္ဗာန်ပရမံဒုက္ခံနိဗ္ဗာန်နိဗ္ဗာန်မိပရမအမြတ်ဆုံးသောဒုက္ခချမ်းသာသည်နိဗ္ဗာန်တဲ့ကောင်းတဲ့ချမ်းသာမရှိဘူးတဲ့ဒီချမ်းသာဟာအကောင်းဆုံးပဲကာမဘုံသာတ္တဝါတွေကတော့ကာမအာယုန်နဲ့ခံစားနေရတာအကောင်းဆုံးလို့ထင်နေတာပေါ့ဒါကခံစားပြီးတော့နေရတဲ့ချမ်းသာ ဝေရိတဒုက္ခလို့ခံစားတဲ့ချမ်းသာတဲ့ခံစားတဲ့ချမ်းသာကတော့ဘောဖြစ်ပေါ်နေတဲ့အခါမှာချမ်းသာတယ်လို့ထင်ရတယ်ပျောက်သွားတဲ့အခါမှာမချမ်းသာဘူးဖြစ်ပေါ်နေတဲ့ခိုက်တံလေးပဲသူကောင်းတယ်လို့ထင်ရတယ်ဖြစ်ပေါ်နေတဲ့ခိုက်တံလေးရအောင်လို့ရှာမိရမှုတွေရှိဖို့ကဒုက္ခတွေအများကြီးရောက် အဲဖြစ်ပေါ်နေတဲ့ခိုင်းတာလေးလည်းမကြောက်ဘူးသူကဖြစ်ပြီးကြောက်ဆိုတာမကြောက်ဘူးအဲ့ဒါလေးကြောက်သွားတဲ့နောက်ကြတော့လည်းပဲချမ်းသာမရှိပြန်ဘူးအမြဲတမ်းပြုပြင်ပြီးနေတယ်ချမ်းသာသင်္ခါရသင်္ခါရဒုက္ခပဲတဲ့ဒီဥစ္စာအမြဲတမ်းပြုပြင်ပြီးရတယ်ချမ်းသာလေးရအောင်ချမ်းသာမှုလေးတစ်ခုပြည့်အောင်မနာအားထုတ်ရတယ်ဒီစစဉ်းစားရင်သူချဟုတ်တယ်သူကဟမ်အစားအသောက်နဲ့စပြီးတော့ကောင်းကောင်းလေးအစာလေးစားပါစေတော့ဆိုပြီးတော့ အဲ့ဒီစားစရာတွေရှားတာကတော့သူကတော့ရှားတယ်အကောင်းဆုံးလေးရအောင်လို့စောစောလေးကရှားတယ်ရှားပြီးတော့ချက်ရပြုတ်ကလိုရခင်ရမှလည်းမသက်သာတာဘူးချက်ပြုတ်လောက်ကင်ပြီးသားစားရတာလေးတောင်မှအဲ့ဒီမှာစားတဲ့ခါကလာပြုပြင်အားထုတ်မှုရှိရတယ်မပြုပြင်အားမထုတ်ဘဲနဲ့မဖြစ်ဘူးဆိုပြုပြင်အားထုတ်ရသေးတာစားတဲ့ခါကလာစားတော့အတိရအရသာကောင်းလေးစားလို့ကောင်းတာဘယ်တော့ကြာတော့ဘယ်တော့မှမကြောက်ဘူးပဇာတဲ့ဝါဝါပြီးတော့ရှားပေါ်မှာ ချိုးချက်ချင်းလည်းမျိုးမြင့်မြတ်ရတာပြီးတော့ပေါ်ပေါ်သွားတာပေါ့လေဒါကတပြိုပြောနေဖြစ်ဖြစ်ပါဖြစ်သိကူးစကားမပြောတဲ့သိကူးတွေတော့ရှိနေတာပါပဲအဲအချင်းချင်းစကားပြောပြီးတော့စားတောင်းတာရှိတယ်အကျုံမပြောဘဲနဲ့စားရတာရှိတယ်ကိုတယောက်တည်းစားရတာရှိတယ်သူကစိတ်ကူးကတော့အများကြီးရှိတယ်စကားတွေပြောနေတာပဲစိတ်ထဲကတော့သူကဟိုကြံစီကြံဟိုပြောစီကြဟိုလူဒီလူနဲ့စိတ်ကူးထဲမှာတော့ရှောက်ပြီးတော့တွေးအဲ့ဒါတွေတွေးပြီးတော့နေတဲ့အတွက်ဒီကရှားဘောကရတာတော့တခါတခါသိ သိလိုက်တာမဟုတ်ဘူးတချို့ကောင်းမှမသိမကောင်းမှမသိဘာမှမသိလိုက်ဘူးတခါလေသိကူးတွေများနေတာနဲ့အလုပ်တွေသိများပြီးတော့ကျောင်းညပြပါစိုက်ပြီးတော့သိအားထုတ်နေရတဲ့ပုဂ္ဂိုလ်ဘာသာလို့ဘာသာမှကိုမသိဘူးသူကအရသာမပေါ်လိုက်ဘူးဘာမှမဟုတ်ပြီးတော့ဒီကျောင်းကနေပြီးတော့လေကျောင်းနဲ့ရောက်သွားရင်တော့အရသာမရှိတော့ဘူးဒီရတာသာလို့ကောင်းတဲ့သဘောတွေဘယ်မှမရှိတော့ဘူးအဲ့ဒါဥပမာကိုထို့တူပဲ မြင်လို့ကောင်းပါလေဆိုတာကလည်းပဲမြင်လုံးလေးပဲဒါကလည်းပဲအများအားမြင်နေရရင်လည်းကောင်းမှာမဟုတ်ဘူးဆိုတခါတည်းမြင်ရလို့လည်းကောင်းတယ်တခါတည်းမြင်ရလို့ကောင်းတာအများအားသာကြီးရဲ့မြင်နေပါဆိုလို့ရှိရင်ပဲကောင်းနေတယ်ပန်းမွင့်တစ်ပွင့်သိလှပါတယ်ဒီပန်းမွင့်ကြီးကောင်းပါတယ်အဲကြီးကောင်းတဲ့ပန်းမွင့်လေးကိုကိုက်စားရင်ပန်းမွင့်ပဲကြီးနေပြီတော့မျက်စိမပိတ်နဲ့တခါတည်းကြီးနေတယ် ဟုတ်ဘယ်လောက်ကြာအောင်ကြည့်နိုင်မလဲဘယ်လောက်မှမကြည့်နိုင်ဘူးတော့ကြာတော့မျက်စိကညောင်းလာပဲပင်မလာပဲခါတယ်အကယ်၍သာဒီမျက်စိမလွှဲနဲ့တွဲလို့ရှိရင်ပြင်းနောက်ကနေပြီးရိုက်မယ်ဘုံဘုံတကယ်ဒါနဲ့ခုံမယ်ဆိုကြောက်လို့သာကြည့်ရင်ကြည့်နေရမယ်ဒါကြာတော့လည်းကြည့်နေမှာမဟုတ်ပါဘူးကြာလို့ရှိရင်ဟုတ်လားဒါကပန်းမွင်ပန်းမွင်တော့မဟုတ်ဘူးအခုအမနာလှပါတင်နေတယ်ဆိုတော့ဟုတ်လားအစိုးရအဲအကတွေပါလေကြည့်တယ် ကပြနေတာတွေပဲရှိတယ်အဲဒီလိုအကောင်းဆုံးချိုးစားတဲ့ပြင်ဆင်းလှတယ်လာအောင်လို့ပြင်းပြင်ပြီးတော့အဲ့ဒါကိုတခါတည်းထိုင်ပြီးတော့ကြည့်နေသားဘယ်တော့ကြာအောင်ကြည့်နိုင်မလဲလို့မကြည့်နိုင်ပါဘူးခဏတော့သူကောင်းတယ်ထင်တာပဲအများအားကြည့်နေရမယ်ဆိုဒုက္ခပေါ်သူစားဒါကြည့်အများအားကြည့်နေရတယ်အမှန်ဒုက္ခရောက်မယ်ညောညာရောမအိတ်နဲ့တခါတည်းကြည့်တယ်ကြည့်နေဟာဒီနေ့တည့်ရတော့ကြည့်နိုင်မှာမဟုတ်ဘူးမကြည့်နိုင်ဘူး อืมအဲ့ဒါဒီဒီတိုင်းပဲသူကနားကတန်ကောင်းလေးကြားလို့ကောင်းပါလေဆိုတာကလည်းပဲခဏကကောင်းတယ်ထင်တာဒီတန်ကိုအများအားကြားနေရမယ်ဆိုရင်ဒါလည်းနားမထောင်နိုင်ဘူးသူကကြောင်းကြောင်းလဲကြောင်းလဲပြီးတော့ခံစားနေရတာအမြင်ကတစ်မျိုးခံစားလိုက်ကြားတာတစ်မျိုးခံစားလိုက်ဒီပြင်ဟာတစ်မျိုးခံစားလိုက်နဲ့ကြောင်းနေတော့သူကကောင်းတယ်လို့လို့ဖြစ်နေတာတခုတည်းသာခံစားကြည့်တော့မှာ ဘာမှမကောင်းဘူးလို့ကိုယ်လည်းခံစားနေလို့ရှိရင်အပန်းနေရာဆိုရင်အခုအမြဲတမ်းနားထောင်လို့ရနေတာပဲဒါကြတစ်ခုကတည်းဓာတ်စစ်တဲ့ထည့်ပြီးတော့ပွင့်ဆိုရင်ပွင့်ရင်ဆိုရင်ပွင့်ရင်ဆိုရင်ပွင့်ရင်ဒါတနေ့တော့တခါတည်းပွင့်ကြည့်သားမှာဘယ်လောက်များကြရနားထောင်နိုင်မလဲတကားကြာတော့နားကြီးတာမှသို့သာဘာမှနားမထောင်နိုင်ဘူးကြာတော့ကြာကြာကြာတော့တခါတည်းပြည့်လာမယ်တော့ဟွန်းထို့တူပဲ အနတ်နေလည်းပဲမွေးလာပါတယ်ဆိုမှဒါလည်းပဲခဏပဲကောင်းတာပဲဒါအများအားဆိုလို့ရှိရင်ဒီဥစ္စာလည်းမကောင်းဘူးအရသာလည်းဒီတိုင်းပဲရတာများဒီရတာကောင်းလာပါတယ်ဆိုရင်ဒါထက်ကထက်ကသားကြတော့မုန်းလာတယ်ယွန်းလာတယ်လို့ဖြစ်လာတော့ဝသွားရင်လည်းမစားခြင်းကြောင်အတွေ့အထိတွေလည်းဒီတိုင်းအဲတော့ခံစားရတယ်ခံစားပြီးတော့ချမ်းသာပါတယ်ဆိုတာကတော့တကယ်စင်ချမ်းသာမဟုတ်ဘူးတဲ့စိတ်ထဲကပါရလို့ပဲ စိတ်ကလိုရှိရင်ကောင်းတာပဲလိုမရှိရင်မကောင်းဘူးအလိုရှိတဲ့ပုဂ္ဂိုလ်တွေမှာတော့သူကသာယာမှုတွေရှိနေတာကိုသာရတာတွေရှိနေတော့သူကောင်းနေတာပေါ့သူသာရတဲ့သဘောလေးနဲ့သူ့ဟာနဲ့သူအံကြတိုက်စေလိတောက်တဲ့ပုဂ္ဂိုလ်ကစေလိတောက်တာကကောင်းတယ်ဝေကြိတ်တာရှိနေတာပေါ့စေလိမတောက်တဲ့မတောက်တဲ့ပုဂ္ဂိုလ်ကတောက်ကြည့်သားမှဆိုရင်ဘယ်တောက်နိုင်လိမ့်တော့ ဆေးပြင်းလိမ်များသာပြီးတော့မတော့နိုင်သေးသွားလို့လိုက်လို့ချင်းမူးလို့ဒုက္ခဖြစ်လို့တကယ်တည်းမှပဲသူကမလုံးနိုင်ဘူးသူကသူကကြိုက်တယ်လို့ဖြစ်တာအဲကွန်းစားတဲ့ပုဂ္ဂိုလ်လည်းတရားရမယ်သူကွန်းကြိုက်လို့သူကစားတယ်သူကြိုက်တဲ့ပုဂ္ဂိုလ်တော့သူကသူကောင်းတယ်အောင်မင်းလားသူကြိုက်တတ်တဲ့သဘောလေးသူရှိနေတာကွန်းမစားတဲ့ပုဂ္ဂိုလ်သွားစားရင်ထုံးနေပါလေပေါ့ဒုက္ခရောက်ကြရောပဲသူစားတော့အဲလိုပဲ ကိုယ်ကကြိုက်တဲ့သဘောလေးရှိရင်ကောင်းတာပဲကြိုက်တဲ့သဘောလေးကမရှိရင်ဘာမှကောင်းတာတွေမဟုတ်ဘူးအဲကြိုက်တဲ့သဘောလေးကိုနှုတ်လိုက်လို့ရှိရင်လောကထဲမှာကောင်းပါတယ်ဆိုတာတွေကဘာမှမကောင်းတော့ဘူးတဲ့စိတ်တတ်တဲ့သဘောလေးကပါတဏှာပဲတဏှာငြိမ်းကနိဗ္ဗာန်ပဲတဏှာဆိုတဲ့သာတတ်မဲ့မှုလေးရှိနေတဲ့ကာလပါလုံးသူဒုက္ခရောက်နေတာ အဲဒီတဏှာလေးငြိမ့်သွားလို့ရှိရင်သာနှိမ့်ပါမယ်ဒီတဏှာလေးကြောင့်မို့ဒုက္ခရောက်နေတာစိတ်ဓာတ်သာလေးရှိနေလို့စိတ်ဓာတ်သာလေးလူချင်းသားလေးနှစ်သက်တာလေးသာယာသာလေးစိတ်ဓာတ်လူချင်းသားနှစ်သက်တာသာရတဲ့သဘောလေးကိုနှုတ်ပြလိုက်လို့ရှိရင်လေလောကကြီးတစ်ခုလုံးဘာမှနှစ်သက်စရာသာကြပြီးတော့ဘာမှအကောင်းမရှိတော့ဘူးဘာမှချမ်းသာမရှိတော့ဘူးဒါကြောင့်မို့

အရိယာအရိယာသခင်ရှင်မြတ်တို့သည်ဒုက္ခတော့ဒုက္ခဝူ၍ဆင်းရဲဝူ၍အာဟုဆိုကြကုန်၏အရိအဲလောကသားပုထုဇဉ်တွေအများကအများအများစုပုဂ္ဂိုလ်တွေကချမ်းသာပါတယ်ကောင်းပါတယ်လို့ထင်တာတွေကအရိယာတို့ရဲ့အမြင်နဲ့ကြည့်လို့ရှိရင်ဆင်းရဲတွေပဲဘာလို့လဲတော့ဆို ပုရုဇဉ်တွေကတော့သူကြိုက်တာလို့ကောင်းနေတာကိုအရိယာတွေကကြိုက်မှမကြိုက်တာတော့ပဲဒိဋ္ဌသတ္တနာမရှိဘူးသာသတ္တနာမရှိဘူးဒါသာသတ္တနာမရှိတော့မကောင်းဘူးဘောတော့ခေါင်းကစေလေးကြတဲ့ပုဂ္ဂိုလ်စေလေးသဝါဒကောင်းတယ်မကြတဲ့ပုဂ္ဂိုလ်နဲ့ကြည့်ရင်လည်းအလုံးစုဒုက္ခတွေများလာတယ်သဝါဒကပင်မနေဝန်ကြတဲ့ပုဂ္ဂိုလ်ကကွန်စာကောင်းနေတာမကြတဲ့ပုဂ္ဂိုလ်မြင်နေကြည့်ရင်လားအနည်းမကြောက်အရေးတောက်တဲ့ပုဂ္ဂိုလ်ရက်တွေတောက်ကောင်းနေတာမတောက်တဲ့ပုဂ္ဂိုလ်နဲ့ကြည့်ရင်ဘယ်ကောင်းမလဲ ပွဲကြတဲ့ပုဂ္ဂိုလ်ကပွဲကြည့်လို့ပွဲကြည့်ရတာသူကောင်းနေတာမကြတဲ့ပုဂ္ဂိုလ်အနေနဲ့ကြည့်ရင်အရေးပြပါပြီဒုက္ခတွေရောက်ဟိုမှာသွားထိုင်နေညောင်းညောင်းပါပြီလေအရကဒုက္ခရောက်နေအောင်အဲမကြိုက်တဲ့အနေနဲ့ကြည့်ရင်ဘာမှမကောင်းဘူးသမင်းစားကြလဲဒီတိုင်းပဲသမင်းစားလို့ကောင်းကြတယ်စားနေလို့ကောင်းနေတာစားတာမကြည့်ဘဲနဲ့ဝနေတဲ့ပုဂ္ဂိုလ်စားပါအောင်ဆိုရင်မင်းစားနိုင်တယ်ဟုတ်လားဝါနေတဲ့ပုဂ္ဂိုလ်ကဒါတွေကောင်းလို့စားသမအောင်ဆိုမစားနိုင်တော့ဘူး အဲစားနေတဲ့ပုဂ္ဂိုလ်ဘုရားသူသာသာလေးကရှိနေတာကိုသာသာလေးကတဏှာသဘောလေးပဲအဲသာတော်မှုလေးရှိနေတော့သူကောင်းတယ်အဲဒီသာလောင်မှုမရှိတဲ့ခါမှလူမကောင်းဘူးအဲဒါလိုပဲအောင်၆ပါးတွေသာလောင်တဲ့တဏှာရှိနေတဲ့ပုဂ္ဂိုလ်တွေက ကောင်းတယ်လို့ထင်တာတွေအောင်၆ပါးသာလောင်မှုတဏှာကင်းနေတယ်အရိယာပုဂ္ဂိုလ်တွေညာနာပုဂ္ဂိုလ်တွေအမြင်နဲ့ကြည့်တယ် မကောင်းဘူးတဲ့ဆင်းရဲတွေပဲဒုက္ခရောက်နေတာပဲဒုက္ခတွေပဲအခုလူလူဖြစ်ပြီးတော့ချမ်းသာနေပါလေယောက်ျားမိန်းမတွေဖြစ်ပြီးချမ်းသာနေပါလေခံစားနေရပါတယ်ဆိုတာတွေကိုမကောင်းတာတွေပဲဒါတွေကကိုယ်ကကြိုက်တာလို့သာဒီအာယုန်တွေကိုခံစားနေတာပဲကြိုက်တတ်တဲ့တဏှာလေးမရှိဘူးမိမိတဏှာကဒီကြိုက်တတ်တဲ့နှစ်သက်တဲ့နှစ်သက်တဲ့သာရတဲ့သဘောလေးကိုမှ မရှိတော့ဘူးဆိုရင် ဒါတွေအသက်သက်ဒုက္ခရောက်နေတာလေဆင်းရဲတွေလေအရိယာတွေအဆူရတယ်တဲ့ဒါအမှန်နေတယ်ကွာယံပရေဒုက္ခတောအာဟုဒရရိယာဟုဒုက္ခတောအပရေတပါသောအပရေအရိယာတို့မှာတပါသောပုရုဇဉ်ပုဂ္ဂိုလ်တို့သည်ယံခြင်း

ဆင်းရဲထင်နေတယ်ဟာကိလေသာငြိမ်းတာတွေယုံနာခန္ဓာငြိမ်းတာတွေကောင်းတယ်လို့မထင်ဘူးအဲကိလေသာတွေကိလေသာတွေဖြစ်နေရတာကကောင်းတယ်လို့ထင်တယ်ကိလေသာတွေမဖြစ်ဘဲနဲ့ငြိမ်းနေရင်မကောင်းဘူးတယ်ဥပမာဆိုပါတော့ဝမ်းဝမ်းမကြတဲ့ဘုရားပွဲသားမကြည့်ဘူး ွဲကြိတ်တဲ့ပုဂ္ဂိုလ်ကကြည့်လိုက်တော့ဒုက္ခညာပွဲလေးမှမသိချဘူးဒီဝင်တယ်ထဲမှာပဲဆုံးရှုံးပွဲလေးမှမကြည့်ရဘူးဆိုပြီးတော့ဆုံးရှုံးတယ်အောင်းမင်းတယ်သူတို့ကရောက်တယ်လို့ထင်တာပေါ့လေတော့ထင်လဲထင်တယ်ပြောကိုပြောတယ်အဲသူတည်းလောကလောကရေးရမသိတာမလိမ္မာလို့အဲကောင်းမွန်နေသူမခံစားရဘူးပေါ့လေများလည်းမခံစားရဘူးပွဲပွဲသွားပြီးတကလား သူများတွေပြောရွှင်ရအကောင်းတွေကိုခံစားရဒုက္ခများလောကကြီးဟာမကြွကျင်မလိမ္မာလို့ပွဲမှာသွားမကြည့်ရတော့ဒုက္ခများပွဲပွဲနဲ့ဆက်တဲ့ချမ်းသာတွေမခံစားဘူးလို့စိတ်ကထင်ကြတာပေါ့ပြောလဲပြောကြတယ်ကျိုးတချို့ကသနာလို့တမင်တကာကလေးတွေများလိုက်ပြီးတော့ပြိုက်နေတယ်လို့သာမကြည့်ကြပါဘူးဆိုတာတော့ပါတယ်လိုက်ကြတာရှိသေးတယ်သူကအဲကောင်းတာကိုသူကကြိုက်တာကိုသူကကြိုက်တော့သူကပြတယ် အဲလိုဟုတ်အဲတော့အဲ့ဒါကိလေသာငြိမ့်နေတဲ့ဥစ္စာကိုသူကမကောင်းမှုထင်နေတာအာယုန်တွေမခံစားလို့တဲ့သဘောရှိဖြစ်နေတာအာယုန်တွေမခံစားရပဲနဲ့ငြိမ့်နေတာသူကမကောင်းမှုလို့ထင်နေတယ်ဘုသူရှင်အမြင်ကအဲယုံနာဘဝတွေခန္ဓာတွေဘဝအသေးတွေမဖြစ်ဘဲနဲ့ငြိမ့်နေတယ်ဆိုတာလည်းပဲဒါလည်းသူကဆင်းရဲကြီးအနာကိုကြောက်စရာကောင်းတယ်လို့ထင်တယ်ဒါကြတော့ ယုံနာခန္ဓာတွေငြိဘဝအသေးလေးဖြစ်ယန္နာပရိနိဗ္ဗာန်သံပြီးတဲ့နောက်အဲလူလူလောကနာလောကတွေမှာဘယ်မှမရှိရတော့ဘူးအဲဆင်းရဲဒုက္ခတွေအကုန်လုံးငြိပြီးတော့သွားတယ်ဆိုတော့အမွေဒါကြောက်စရာကြီးလို့လို့ထင်ရတယ်ဘုရားတော်တော်ကိုကြောက်ကြတယ်တချို့ကဒီဥစ္စာကဘာမှမကောင်းဘူးဆိုပြီးတော့အပြစ်မြင်ကြတယ်အဲ့ဒါဘုရုဇင်တွေပေါ့ ။ညာခြင်းကိလေသာငြင်းခြင်းခန္ဓာငြင်းခြင်းအစရှိသောသဘောကိုပရိပုအရိယာမှာတပါးသောပုရိသင်လူများစုတို့သည်ဒုက္ခတော်ဆင်းရဲဟုအာဟုဆိုကြကုန်၏တန်တော်ကိလေသာငြိမ်းခြင်းယုံနာခန္ဓာငြိမ်းခြင်းသဘောကိုအရိယာရိယာသခင်ရှင်မြတ်တော်သည်ဒုက္ခတော်ချမ်းသာဟု၍အရသုံးမြင်ကြလေကုန်၏ ချမ်းသာအနေနဲ့မြင်တာချမ်းသာပါပဲကိလေသာငြိမ်းခန္ဓာငြိမ်းနေတာဝယ်မကြိုက်တဲ့ပုဂ္ဂိုလ်အနေနဲ့ကြည့်လိုက်ရင်ပွဲမကြည့်ပဲနေရတာသူချမ်းသာနေတာပွဲကြည့်တဲ့ပုဂ္ဂိုလ်တွေပွဲသွားဦးရပြင်ရတယ်ဆင်ရတယ်ဒီကနေပြီးတော့ဒီစကားတွေလည်းကုံပါသေးတယ်ဟိုကြသွားပြီးတော့ထိုင်နေရတယ်အေးရေးပြည့်တယ်ညောင်းတယ်ဟာဘုံတော် မိဘနဲ့ပြီးတော့ယောဂဝေဒနာကုသတဲ့ယောဂရှိယောဂဝေဒနာတန်ကုရင်ကုလာအောင်မယ်နေရတယ်အကြောင်းတွေရှိပါတယ်အများကြီးရှိပါတယ်ဒုက္ခပြည့်စက်တယ်။နောက်ရေးပြပြီးနေတယ်နောက်တည့်ကြရင်လည်းစိတ်ကြီးကြီးနေနေမရှိဘူးအလောက်ကိုင်းနေပါလေကောင်းမလို့နိုင်ဘူး။ထိုင်နေမှမင်းနေကြည့်ပြီးတော့နေတာ။အပြစ်တွေအများကြီးရှိပါတယ်ဒါကလောကရဲ့အပြစ်ကိုသံဃာအပြစ်တွေကတော့မမြင်ရတော့သာပါတော့။အဲ့ဒါတွေအကြောင်းပြုပြီးတော့ ပွဲမကြိုက်တတ်တဲ့ပုဂ္ဂိုလ်မြင်လို့ရှိရင်ပွဲမကြည့်တာချမ်းသာနေတာနေလို့ထိုင်လို့ကောက်ပြီးလို့လည်းကောက်စိတ်ကြည်နေလဲကြည်ပေါ်ပေါ်ပါကြည်အကုန်လုံးကောက်နေတာနာချမ်းသာနေတာအဲလိုပဲကိလေသာခန္ဓာတွေငြိမ့်သွားတယ်ဆိုတာကိလေသာတွေမရှိဘူးဆိုတာကောင်းတာပေါ့ကိလေသာတွေကြောင့်ဒုက္ခရောက်နေတာပဲအဲမာယာမှုတဏှာတွေရှိပြီးတော့နေလို့ဒီသာမှုတွေကြောင့် ဒုက္ခရောက်ပြီးဒါကသာမှုကနေပြီးဒီကရမင်းသွားတယ်သွားလိုက်ဩဘာလုပ်လိုက်ဩဘာပြောလိုက်ဩမဆိုးသလိုဆိုးသလိုပဲဒီတဏှာခိုင်းခိုင်းတယ်တဏှာသိခိုင်းတယ်ကနာသူကအလိုချင်းအားကြီးလာပြီဆိုသိခိုင်းတာမလုပ်ချင်မနေရဘူးတခါလဲအတင်းဆိုးပဲကြတော့အဲ့ဒါမတော်တာတွေသွားပြီးတော့ပြောမိဆုံးပြီးလို့ရှိရင်အချက်လဲကွဲရသေးလို့ဆိုတာဘုံတော်လို့ရှိရင် ရာဇဝမှုတွေပါတွေသွားကျူးလွန်လို့ရှိရင်အဲဒီမှာရာဇဝပြစ်တာတွေပါတယ်လည်းသိနာပြီးဒုက္ခတွေလောကတွေလည်းဒုက္ခတွေရောက်ပါတယ်။နောက်သံဃာကတော့အဲသံဃာကတော့နောက်ကြမှာတွေ့ရမှာ။အဲဒါကလည်းမူကြတွေ့ရမှာပဲဒီဒုက္ခတွေ။အဲအဲဒါကြောင့်ဒီတဏှာရှိနေတဲ့အတွက်ဘာယာမှုလေးရှိနေရင်သူဘာမှုနောက်လိုက်ပြီးတော့လောက်ကင်ဆောင်ရွက်နေရတာကိုဒုက္ခရောက်နေတာပဲ။အဲ့ဒါဒီတာမှုအစရှိတဲ့ကိလေသာတွေ

ထိမ့်သိမ့်ထားဖို့ရတယ်ပါတယ်ကြောင်းကြဆက်ကြမရှိဘူးဘာမှမရှိဘူးကာမအယုံနဲ့စပြီးတော့သူမှသာနှိမ့်သက်မှုတွေ့တာမှုတောင်းတမှုကြောင်းကြဂျာပါအစိုက်မှုတွေဘာမှမရှိဘူးအေးချာလို့နေတာဂျာပါရာဒေါသမရှိတဲ့အတွက်ဒီဆိုးစရာအယုံနဲ့ဘယ်လိုပဲသူတွေစီလည်းမစိုးဘူးစီထဲမှာအေးချာနေပဲကိုယ်ထဲမှာနာကျင်ကြိုက်ခဲမှုဒုက္ခဝေဒနာကတော့အကြောင်းအားလျော်တော့ရှိပါတယ်ဒါလည်းနေမောတယ်မောတယ်လည်းဖြစ်တာပါပဲဖြစ်ပေမဲ့သူကစိတ်ကမညစ်ဘူးစိတ်မပူဘူးစိတ်မပင်ပန်းဘူးဒီထဲကတော့နေသားနေတာပဲ ကိုယ်ထဲမခံတာပဲမလို့စိတ်ကတော့ကျဉ်းကျဉ်းမှမှရှိနေတာအခုယောဂီများအမှားကောင်းနေတဲ့ခါများတော့ယောဂီရမှာကောင်းနေတဲ့ခါကိုယ်ထဲမှာညောင်းညာကြိုက်ခဲမှုနာကျင်မှုအဲယောဂဝေဒနာတစ်ခုစုံတစ်ခုဖြစ်မှုစသည်ရှိတာပေါ့ရှိတဲ့ခါမှာအမှားကလေးနဲ့မှားနေတော့ဒုက္ခတွေတော့ရှိနေတာပါပဲရှိနေမယ်ဆိုတော့ကိလေသာတွေနောက်ကမလိုက်လာဘူးဒုက္ခကတခြားဖြစ်တယ်ဟိုမှာ ကိုယ်တည်းကဖြစ်နေတဲ့မခံစားတဲ့ဒုက္ခတွေကတခြားပဲမပြီးတဲ့စိတ်ကလေးကတခြားပဲမရောဘူးသူကတစ်ခုနဲ့တစ်ခုနဲ့ဘာမှမဆိုင်တယ်လို့ဖြစ်နေတယ်သူကတခြားစီဖြစ်နေကိုကြီးကတခြားကိုခံစားတဲ့ဒုက္ခဝေဒနာကတခြားပြီးနေတဲ့စိတ်ကလေးကတခြားဘာမှမရောဘူးသူစိတ်သိညစ်ခြင်းစိတ်ကြက်ခြင်းနှလုံးမသာခြင်းစိတ်ပူပါခြင်းစိတ်ဆင်းရဲခြင်းတွေနောက်ကလိုက်မလာဘူးသူအေးကြတယ်စိတ်ကလေးကတော့အေးတယ်အဲနတ်နေရကြတယ်သူကဒါကယောဂီပုဂ္ဂိုလ်ဝိပဿနာရှုနေလို့ ဒေါသကိလေသာငြိမ့်ပြီးတော့ဒါလည်းနိဗ္ဗာန်တစ်မျိုးပဲကွာအဲငြိမ့်နေတဲ့သဘောပဲကွာအဲဒါကြောင့်ငြိမ့်နေတဲ့ဥစ္စာမျက်မှောက်တင်ကိုလည်းကောင်းနေတာပဲမျက်မှောက်တင်ကမနာကောင်းတယ်ဟိုမှာနိုးနေတဲ့အခါဆိုလို့ရှိရင်နိုးနေတဲ့အခါဆိုလို့ရှိရင်မြင်ကြရတယ်ရှိလို့မြင်ရမယ်ကြားကြရရှိလို့ကြားရမယ်ကြားစီစိတ်ကူးရမယ်လုပ်ကြရမယ် အဲသိရမေးကြံဘာမှပဲပင်သွားမှလို့ကြမရှိနေအောင်လို့စိတ်ကတော့မေးကြံစိတ်ကူးစဉ်းစားကြနေရတာကိုပန်းနေတာပဲဟောအိတ်တော်နေတဲ့အခါမှာဘာမှမစဉ်းစားဘူးလူပြေးနိုးနေတာနဲ့ဆိုင်အိတ်တော်နေတာချမ်းသာနေသို့တော်လည်းအများအားချမ်းသာတာမဟုတ်လို့ဒါကတော့သိချီးကျူးရတဲ့ဥစ္စာတော့မဟုတ်ဘူးပေါ့လေဒါဥပမာလေးနှီးပြီးတော့ပြီးပြရနီးနီးပြီးပြီးပြရတယ်အဲယုံနာခန္ဓာတွေရှိနေတော့အဲယုံနာခန္ဓာတွေဖြစ်နေရတာကဒုက္ခရောက်နေတာပဲ ကိုယ်တဲ့နာလာကျင်တဲ့ခဲတာရေလုံးမဟုတ်ဘူးယောဒနာဖြစ်နေတဲ့မြင်မှုကြားမှုသိမှုတွေရှိနာကိုမအေးချမ်းမဲနဲ့ဖြစ်တယ်အဲ့ဒီမြင်မှုကြားမှုသိမှုယုံနာခန္ဓာတွေလုံးဝစိတ်သုံးငြိမ်ပြီးဘာမှမဖြစ်ပဲနေတယ်ကောင်းနေတာပဲဒါကြောင့်မို့ဉာဏ်နာပုဂ္ဂိုလ်တွေညိုရသမဘဝင်စားတာညိုရသမဝင်စားတဲ့အခါကလည်းဘာမှအသိမရှိဘူးမြင်တာလည်းမရှိဘူးမြင်စရာရှိပေမဲ့လို့မမြင်ဘူးကြားတာလည်းမရှိဘူးနာမစားတာတွေ့ထိတာ အဲသိကုစဉ်းစားကြသေးတာဘာမှမယူအသိတွေအကုန်လုံးခြုံငိမ့်တယ်စိတ်စားယုတ်အဲစိတ်နဲ့စိတ်စားယုတ်တွေစိတ်ကူးနဲ့စိတ်စားယုတ်တွေဘာမှမရှိဘဲနဲ့ငြိမ့်ပြီးတော့နေအဲဒါအခိုက်အတန့်အဖြစ်နိဗ္ဗာန်ကိုနိဗ္ဗာန်ရရတာခံစားကြည့်တာပဲတဲ့အဲပရိနိဗ္ဗာန်သုရိကနောက်ကာလမှာတော့ယုံနာနေဘာယုံနာမှမဖြစ်ဘဲနဲ့ငြိမ့်ပြီးတော့နေတယ်ငြိမ့်နေတဲ့အတွက်ဘဝအတိမဖြစ်ရလို့လည်းသူမစင်ရရဘူး မအိုးရဘူးမနာရဘူးမကြမ်းမာယောဂဝေဒနာတွေဆိုတာမဖြစ်ရဘူးသူတော်ဘာကနှိမ့်ဆက်မှုညှဉ်းပန်းမှုတွေမဖြစ်ရဘူးရှားမိမှုတွေမဖြစ်ရဘူးပင်မဆင်းရဲမှုတွေမဖြစ်ရဘူးဆိုရင်ပူဆွေးမှုတွေမဖြစ်ရဘူးဘာဆင်းရဲတွေမှမဖြစ်ရဘူးအခုလောကမှာ လောကမှာလူတိုင်းလူတိုင်းအလိုမကြည့်ရတဲ့ဆင်းရဲတွေဘယ်တော်နဲ့ဘယ်တော်နဲ့အလိုမကြည့်ရတဲ့ဆင်းရဲတွေဘာဆင်းရဲမှမရှိတော့ဘာဆင်းရဲမှမတွေ့ရတော့အကုန်လုံးညှိနေတာပေါ့ဒါကြောင့်မို့ယံပရေယံပရေဒုက္ခတောအာဟုဒရာရိယဒုက္ခတရတောအပရိအရိယာတို့မှာတပါးသောဘုရုဇဉ်လူများစုတို့သည်ယာခြင်းကိလေသာငြိမ်းခြင်းခန္ဓာငြိမ်းခြင်းဟုဆိုအပ်သော သဘောတရားကိုဒုက္ခတော်ဒုက္ခဟု၍အာဟုဆိုကြကုန်၏ဒုက္ခတော်ဆင်းရဲဟု၍အာဟုဆိုကြကုန်၏ဆင်းရဲထင်နေကြတယ်ဆင်းရဲဆင်းရဲလို့အမြင်အချင်းထင်တတ်ကြတယ်ပြောလို့ပြောတတ်ကြတယ်တန်တော်ကိလေသာချင်းချင်းခန္ဓာချင်းချင်းသဘောကိုအရိယာရိယာသခင်ရှင်များတို့သည်ဒုက္ခတော်အချမ်းသာနေရခြင်းအားလည်းသုံးသွင်းတော်မူကြလေကုန်၏ အဲဒါဆင်းရဲကိလေသာတွေဆင်းရဲတွေကိလေသာတွေခန္ဓာတွေဆင်းရဲတွေငြိမ့်နေတာချမ်းသာပဲလို့မခံစားရပဲနဲ့ချမ်းသာတာအဝိရိကဒုက္ခပေါ်တယ်အခုခံစားပြီးမြင်လို့ကောင်းတယ်ကြားလို့ကောင်းတယ်နားလို့စားလို့တွေ့ထိလို့ကောင်းတယ်သိကုသနာကြံလို့ကောင်းတယ်ပြောတယ်ကိုယ်ရဲ့သိတဲ့ချမ်းသာတယ်ဆိုတာဒါဝိရိယဒုက္ခတွေပေါ်တယ်နာခံစားပြီးတော့ချမ်းသာ तू ကခံစားတဲ့ခိုက်တာနဲ့ချမ်းသာချမ်းသာဘယ်လိုအောင်မရတယ်ပေါ့ အဲဒီချမ်းသာတာလေးဖြစ်အောင်လို့စောစောကတော့အများကြီးရှာဖွေရတယ်ကြံကြံရတယ်အားထုတ်ရတယ်နောက်ပိုင်းသူမရှိတဲ့အခါကျတော့လည်းပဲမနေရမနေတာဖြစ်တယ်သူကမြဲပြီးတော့ဒီးနေတာပေါ့အဲဒါကြောင့်သူကဆင်းရဲနဲ့ရောပြောနေတယ်တဲ့လို့ဆင်းရဲနဲ့စိုက်ခြေဘင်းကဆရာကျမ်းသင်္ကလည်းဆင်းရဲတွေရှိနောက်ပိုင်းသူပြောက်သွားတော့လည်းဆင်းရဲတွေဖြစ်ပေါ်တယ်အဲဆင်းရဲတွေနဲ့ရောစတယ်အေးချမ်းမှုအဲဒီခံစားမှုအကြောင်းပြုပြီး

နိဗ္ဗာန်ပရမဒုက္ခနိဗ္ဗာန်နိဗ္ဗာန်နိပရမအမောမြတ်ဆုံးသောဒုက္ခချမ်းသာ၏ချမ်းသာဘူးပဲမြတ်ပါနိဗ္ဗာန်အကောင်းဆုံးပဲလို့ဒါကြောင့်ဟောတာပါပေါ့ဒါကြောင့်အရိယပုဂ္ဂိုလ်တွေကအဲဒီနိဗ္ဗာန်ကိုချမ်းသာနေအားဖြင့်မြင်ကြပါတယ်နိဗ္ဗာန်ကိုချမ်းသာနေအားဖြင့်လည်းမြင်နိုင်မှဒါအရိယမြင်ကိုရောက်ပါနိဗ္ဗာန်ကိုချမ်းသာနေအားဖြင့်မမြင်နိုင်သေးလို့ရှိရင် ဒါပုရုဇဉ်တွေဘက်ကရှိသေးတာပဲဟုတ်လားလောကဘက်ကပိုပြီးချမ်းသာတယ်ကောင်းတယ်လို့ထင်နေသေးလို့ရှိရင်တော့ပုရုဇဉ်တွေဘက်ကပဲရှိသေးတယ်နိဗ္ဗာန်ကပိုပြီးကောင်းတယ်နိဗ္ဗာန်ကအကောင်းဆုံးပဲလို့အင်းကြီးနေတာအကောင်းဆုံးပဲလို့ထင်နိုင်မြင်နိုင်လို့ရှိရင်တော့ဒါကအရိယာနယ်ဘက်ကပုဂ္ဂိုလ်ရဲ့အမြင်ကိုအဲခုနိရောဓသစ္စာဆိုတာကလည်းဒီအကောင်းဆုံးဖြစ်တဲ့နိဗ္ဗာန်တရားအဲဒီနိဗ္ဗာန်တရား ယုံနာခန္ဓာတွေငြိမ်းတယ်ဆိုပေမဲ့လို့အကြောင်းဖြစ်တဲ့ကိလေသာကငြိမ်းမှပဲအကျိုးတရားငြိမ်းပါတယ်ယုံနာခန္ဓာတွေဆိုတာကအကျိုးတရားကိလေသာကအကြောင်းကိလေသာငြိမ်းမှခန္ဓာတွေငြိမ်းတယ်ကိလေသာမငြိမ်းခန္ဓာမငြိမ်းဘူးဥမာဖြင့်သစ်ပင်ကြီးတဲ့ပင်သစ်ပင်ကြီးတဲ့ပင်ဟာအလိုမရှိရင်ဒီသစ်ပင်ကိုအမြစ်ကနေပြီးတော့ ကုန်လုံးတူးချိုဖြက်ပြီးတော့ပယ်ရလိမ့်မယ်ဒါလိုမဟုတ်ဘဲနဲ့အပေါ်ဘက်ရှိတဲ့အကိုင်းခက်တွေခုံနေုံနဲ့ကတော့ဒီပင်ကြီးအောင်ပြောင်းတယ်ဘောဘက်အကိုင်းတွေခုံလိုက်တော့ကြရင်အတက်တွေပေါက်ပြီးတော့ပင်ကြီးပြန်ဖြစ်လာအောင်ပါအပင်ကြီးရင်းကနေပြီးတကလားလွှမ်းတိုက်ပြီးဖြတ်လဲလိုက်လည်းပဲအမြင့်တရားရှိတော့အမြင့်တရားနေပေါက်လာအောင်ပါပြန်ပြီးတော့ပင်ကြီးတကပြန်ဖြစ်နိုင်တယ်လေ အမြစ်ပါကိုတူးပြမှာတဲ့ဒါမှအကုန်လုံးပြောက်ပြီးတကလားသွားတယ်အဲဒီဥပမာလိုပဲတတ္တဝရိသနာမှာဇာတိဒုက္ခအစရှိသောဒုက္ခသစ္စာပိုင်းကပြောခဲ့တဲ့ဆင်းရဲတွေဟာဘယ်ကလာလဲဆိုသမုဒိယသစ္စာကလာဟုတ်လားဒီနေ့ကသမုဒိယသစ္စာလည်းပြောပြီဒီသမုဒိယအရင်းမြစ်ကိုနှုတ်လိုက်ပယ်လိုက်မှငြိမ့်ပါမှာတဲ့သူငြိမ့်တော့မှនិရောဓဆိုတဲ့နိဗ္ဗာန်ကဖြစ်တာပါသမုဒိယပယ်လိုက်မှនិရောဓဖြစ်တယ် ယထာပိမူလေနုပါတွေတလေစိန်တော်ပြီတော်ဘောမူနေရေဝရဝတိဘေဝတနာနုတယေနုအတေနိဗ္ဗာရတိဒုက္ခမိရာပုဏ္ဏပုဏ္ဏမူလေရင်းအမြင့်ကိုမူလေရင်းအမြင့်သည်အနုပါဒဝေဘေးရန်အန္တရာယ်မရှိသည်ဖြစ်၍တလေမြဲမြံခိုင်ငံ့တည်ရနေသည်ရှိသောသစ်ပင်ဘုံမှာနော်သစ်ပင်မှာ အရင်းမြစ်ကဘာမှဘေးရန်အန္တရာယ်မရှိဘူးအနာအဆာမရှိဘူးအဲခိုင်ငင်ခါကရှိနေလို့ရှိရင်နဲ့စိန်သောပြီးအထက်ပိုင်းဘက်ကခိုင်ခဲများကိုခုတ်ပြ၍ထားဘာတော်လေးတို့ခေါ်သစ်ပင်ဒီပုဏ္ဏတွေပါတဖန်သာလင်ရူဝတိယထာအညွန့်ညောက်ပေါက်ကအစီရင်စီအညွန့်ညောက်ပေါက်ကတဖန်စီကားရတဲ့ကဲ့သို့ အဲသစ်ပင်ဟာအပေါ်ကခိုင်းနေတော့ခုတ်ဟုတ်လားပေါ်ခိုင်းနေအကုန်လုံးခုတ်ပင်လုံးကြီးပါလှဲချဘယ်လိုပဲလုပ်လို့တဲ့အရင်မြစ်ဘာမှဘေးရအနေမရှိဘူးမြေစီဩဇာတွေလည်းကောင်းနေတယ်ရေတို့ကုရုတွေကလည်းပဲအခြေအနေကောင်းနေတယ်ဆိုရင်ဒီအရင်ကအမြစ်ကနေပြီးအညွှန်းညောက်တွေပေါက်လာမှာဒါကတော့လူတိုင်းလူတိုင်းပြီးတယ်ဒါဥပမာပေးတယ်ဆိုဒီတိုင်းဖြစ်မှာအဲ့ဒါလိုပဲတဲ့ ဧဝံဒနာနုတိယေနုဟတေဧဝံဤအတုပင်ဒနာနုတိဒနာတိဟူသောအနုတ္တိယရင်းမြစ်ကိုဒနာတိဟူသောရင်းမြစ်ဖြစ်သောအနုတ္တိယကိလေသာကိုအဘိနေမပယ်ရသေးသည်ရှိတော်သစ်ပင်အမြည်ရင်းနဲ့တူတဲ့တဏှာတဲ့ပါရမှုအစင်းအာယုန်တွေပါရမှုအနာအာယုန်တွေအရသာအာယုန်တွေအတွေ့အထိအာယုန်တွေသဘောအာယုန်တွေပါရမှု တဲ့အာရုံ6ပါးနဲ့စပြီးသာယာမှု၊ဓွား6ပါးနဲ့စပြီးသာယာမှု၊ဝိညာဉ်6ပါးနဲ့စပြီးသာယာမှုခုခုနပြောခဲ့တဲ့သာယာမှုတွေပြည့်ရူပသာရရူပပဲဒီသက်ဆရာသာယာဆရာကောင်းတာတွေသာမှုကိုယ်တဏ္ဏကကိုယ်တဏ္ဏကရှိတဲ့ယုံနာခန္ဓာတွေသာယာမှုသူမြတ်တဏ္ဏကရှိတဲ့ယုံနာခန္ဓာတွေသာယာမှုလောကမှာဒီလောကလုံးရှိနေတဲ့ယုံနာခန္ဓာတွေသာယာမှုကောင်းတယ်ဆိုတာတွေကိုကြိုက်နေတယ်လူချင်းနေတယ်နှိမ့်သက်နေတယ်ပါနေတယ်သဘောကျနေတယ်ဆိုတာဒီအဲ့ဒါတွေတဏှာတွေပေါ့ အဲ့ဒီတဏှာအနုတ္တရကိုဒီတဏှာဟာအနုတ္တရအရင်းမြစ်ပဲတဲ့သစ်ပင်မှာသစ်ပင်ရဲ့အမြင့်များလို့ပဲဒီအနုတ္တရကနေပြီးတော့တော့ကြတော့အကျဉ်းစားကိလေသာတွေဖြစ်လာဒီကိလေသာကနေပြီးကာနေပြီးကာနေပြီးဘဝယုံနာခန္ဓာတွေဖြစ်နေတာအဲတဏှာလေးဟူသောအနုတ္တရအရင်းမြစ်ကိလေသာကိုမပယ်လို့ရှိရင်ဧဝံတဏှာနုသေနုဟေတေနိဗ္ဗာတတေမိရဒုက္ခနိဗ္ဗာတတေဒုက္ခမိရပုဏ္ဏပုံဏံ ေဝံဤအတုပင်တဏှာနုပယေတဏှာရိဟူသောအရင်းမြစ်ဖြစ်သောကိလေသာကိုအနုအတေအရိယာမဉ္ဇဉ်ဖြင့်မပယ်ဖြတ်သေးသည်ရှိသောဣရန်ဒုက္ခဤယုံနာဆင်းရဲသည်ဘဝဆင်းရဲသည်နိဗ္ဗာန်တေခုနာပုဏ္ဏဘာမခံကနိဗ္ဗာန်တေဖြစ်ပေါ်လေတော့ဤဇင်းရ မမခါကဖြစ်နေတာပဲထက်ကထက်ကဖြစ်တဏှာနုပြကြောင့်မပယ်နိုင်လို့ရှိရင်ဒါနသီလကုသိုလ်ကောင်းမှုတွေပြုပြုပြီးတော့လူဘဝနတ်ဘဝတွေကောင်းနေတယ်ဆိုပေမဲ့ဒီနေ့ကျရင်ပယ်လေးပါးတွေပြန်ပြီးတော့ရောက်နေတာဒီခုမြေမောက်ဘဝမှာဒီခုမြောက်ဘဝမှာသူတော်ကောင်းကြီးဖြစ်နေပေမဲ့နောက်ဘဝမှာရလို့ရှိရင်ဖြစ်နေတယ်ခါတယ် ပိုင်မဲတဲ့ပုဂ္ဂိုလ်ကြီးလည်းဖြစ်သွားနေသေးတာပဲနာနုပြမကင်းသေးရင်ဘဝအသည့်ဖြစ်ပြီးတော့ဖြစ်ရဖြစ်ရဘဝမှာဇာတိဆိုင်တဲ့ဒုက္ခတွေနဲ့ထက်ကထက်ကသာတွေ့နေရမယ်တဲ့ပါအဲဒါကြောင့်တဏှာရိဥသာနုပြကိုပယ်ဝဲမြတ်စွာဘုရားရှင်သစ္စာလေးပါးတရားဟောသစ္စာလေးပါးတရားခြေဥစွာဒုက္ခသစ္စာတရားတွေလူတွေကချမ်းသာတွေထင်နေတဲ့

အဲ့ဒါတရားတစ်ခါကာမဘုံဖြစ်ရင်ကာမတရားတွေနဲ့ပြည့်စုံနေတယ်တရားတစ်ခါယူပဘုံရောက်ပြီးယူပတရားတွေနဲ့ပြည့်စုံနေတယ်တရားတရားတစ်ခါကအာယုပဘုံရောက်ပြီးအာယုပတရားတွေနဲ့ပြည့်စုံနေတယ်ဘယ်ရောက်နေနေသားကိုခန္ဓာအရဘောခေါ်တဲ့ယုံနာနေရှိနေတဲ့ညကာလပါလုံးဒုက္ခတွေနဲ့တန်းတန်းကြီးပဲတခါတည်းဝန်တို့ဝန်ဘူးကြီးတွေထားပြီးသွားနေရတယ်လို့ပဲအဲကာမဘုံရောက်နေတဲ့အခါကာမယုံနာခန္ဓာတွေနဲ့ကာမယုံနာခန္ဓာတွေပြုစု စောင့်ရှောက်ပြီးတော့နေရတယ်ယူပဘုံရောက်နေမြမာရှိပြန်လဲဒီကြီးကျယ်ဒုက္ခသာမြောက်တာပဲသင်္ခါရဒုက္ခတွေကရှိတာပဲအာယုဘဘုံရောက်နေတဲ့တိုင်းပဲသင်္ခါရဒုက္ခတွေကရှိနေတာအဲဒီခုအရဘောခန္ဓာကြီးအမြဲတမ်းဆောင်ပြီးတော့သွားနေရတာတဲ့ဒီဒုက္ခဝန်တို့ကိုကြီးနေကိုကိုကောင်းချမ်းသာအောင်ကောင်းစားချမ်းသာအောင်ပြုစုမှုအားထုတ်မှုကြံစည်မှုဒါတွေအမြဲတမ်းရှိနေရတာဒုက္ခတွေကြောက် အဲဒီဒုက္ခတွေကနိဗ္ဗာန်မြောက်ခြင်းမချင်းမငြိမ်းဘူးတဲ့ဘယ်ကလာနေကြတော့ဆိုသူကတဏှာကလာကြတယ်တဏှာသမှုရောကိုယ်တဏှာဆိုတော့သမှုရသစ္စာပဲဒုက္ခဆင်းရဲဖြစ်ကြောင်းတရားပဲတဲ့ဆင်းရဲသူစီကလာနေတာသူကပွားတယ်သူကမျိုးစီလို့ပေါ့ခန္ဓာသစ်ပင်အမြစ်ကနေပြီးပင်ကြီးဖြစ်လာတော့ငါသူစီကနေပြီးလာနေတယ်နိရောဓနာမနိဗ္ဗာန် နိဗ္ဗာန်နိဗ္ဗာန်နိရောဓနာမနိရောဓသစ္စာမြည်တယ်ကိလေသာငြင်းငြင်းခန္ဓာငြင်းငြင်းယုံနာသင်္ခါရငြင်းငြင်းဆင်းရဲခါသိငြင်းငြင်းအဲ့ဒါဟာနိရောဓသစ္စာပဲဒီဟောမှာနိရောဓသစ္စာအဲ့ဒီနိရောဓသစ္စာတဏှာသမုဒိယငြင်းမှငြင်းတယ်တဏှာသမုဒိယရဲ့အကျိုးဖြစ်တဲ့ခန္ဓာတွေတက်တက်တင်ငြင်းတာလည်းသာမဟုတ်ဘူးမြတ်စွာဘုရားများကတော့အကျိုးငြင်းစီခြင်းလို့ရှိရင်အကြောင်းမှစပြီးငြင်းရတာ စေသမားကောင်းများစေသမားကောင်းဆရာကောင်းတွေယောဂဝေဒနာအကျိုးအကြီးစီရင်လို့ရှိရင်ယောဂဝေဒနာရဲ့အကြောင်းမှစပြီးတော့ဘာကြောင့်လဲဆိုတာယောဂဖြစ်နေတာပဲအကြောင်းကိုညည်းစင်နေတဲ့ဆေးကိုပေးရတာအဲအကြောင်းကိုညည်းစင်နေတဲ့ဆေးကိုပေးလိုက်တော့ကိုအကျိုးညည်းပါအဲမလိမ္မာလို့ရှိရင်စေသမားကလည်းအကြောင်းကိုမကြည့်ဘဲနဲ့အကျိုးလေးတော့ပဲခုလို့ရှိရင်ပြောက်ဘူးအကြောင်းမှရှိနေရင်နောက်တစ်ခါလည်းထပ်ပေါ်အောင်မှာပဲဥက္ကနာသစ္စာလည်းတော့ကြပြန်ပေါ်အောင်မှာဟွန်း သာသနာ့ဘာအယူဝါဒရှိတဲ့ပုဂ္ဂိုလ်တွေအညာဒိဋ္ဌိရတယ်လို့ခေါ်တဲ့ကျမ်းဂန်တွေအဲဒီအညာဒိဋ္ဌိပုဂ္ဂိုလ်တွေကတပါးသောဂိုင်းဝင်ပုဂ္ဂိုလ်တွေပေါ်တယ်တပါးသောဘာသာဂိုင်းဝင်ပုဂ္ဂိုလ်တွေအဲဒီပုဂ္ဂိုလ်တွေကတော့စင်းအချင်းအောင်သူတို့ကဘာမလုပ်တယ်လဲဆိုလို့ရှိရင်အကျိုးတရားမှသူတို့ကမဲပြီးတော့အထုကြတယ်အကျိုးကနေပြီးတော့ အကြောင်းကိုမလိုက်ဘူးပေါ့လေအကြောင်းလည်းသူတို့မရှာတာဘူးဘာကြောင့်ဖြစ်တယ်ဆိုတာလည်းတိတိကျကျသူတို့မသိဘူးသိကြလည်းပဲဘယ်လိုလုပ်ညင်းရမလဲဆိုတာသူတို့မသိဘူးမသိတော့သူကအကျိုးကနေပြီးလိုက်ကြတယ်အကျိုးကနေပြီးတော့အကျိုးငြင်းအောင်လို့အားထုတ်ကြတယ်အဲကျိုးကဘုခန္ဓာကြီးမှာကိလေသာတွေ ဖြစ်နေတာမကောင်းဘူးဆိုပြီးကိလေသာတွေငြင်းအောင်ဆိုပြီးကိုယ်ခန္ဓာကြီးပင်မအောင်လို့အာတ္တကိလေသာတွေရောအချင်းတွေပြညာတာကိုသာမစားပဲနေအဲမနာအေးတဲ့ခါကာလမှာရေစိတ်အဲနေဘူးလားဘူးတဲ့ခါကာလနေဘူးလားမိတော့အဲသာဒီချင်းကိုကိုပင်မအောင်လို့ဒုက္ခတွေပေးပြီးကိုဆင်းရဲနေတော့ဇာကိလေသာတော့ဖြစ်နေနေတာပါလေကိုကပင်မနေမယ်အောင်မောပါနေပင်ဇာကဖြစ်နေတော့မယ်အဲဒီတော့ ကိလေသာညင်အောင်သူတို့လောက်ကြတဲ့အကျိုးတရားကိုနှိမ့်ဆက်ကြတယ်။တနည်းအားဖြင့်အကျိုးတရားတွေနဲ့ကောင်းကင်ဘုံရောက်ပြီးချမ်းသာလိမ့်မယ်ဆိုပြီးတော့ဘုရားသခင်ကိုယ်ကိုယ်နေုံနဲ့ဘုရားသခင်ပညာတော်တွေကိုလိုက်နာပြီးဒီကလာကျင့်ုံနဲ့ဘယ်လိုဘယ်လိုနေုံနဲ့ဒီကလာဘုရားသခင်ကကောင်းကင်ဘုံကတင်ပြီးတော့ကောင်းကင်ဘုံရောက်နေလိမ့်မယ်လို့ဆိုတာအကျိုးတရားတွေသူတို့ရှားနေအကြောင်းတရားကိုမလိုက်ဘူး။အကြောင်းဘယ်ကလာနေမှမသိဘူး။ဒီလူတွေ ဒုက္ခဖြစ်နေတာဘယ်ကလာနေမှမသိဘူးဘဝတွေဖြစ်နေတာဘယ်ကလာနေမှမသိဘူးဘဝတွေဖြစ်နေတာကိုလည်းသူတို့မသိဘူးမသိတော့ဒီအကြောင်းကိုသူတို့မလိုက်ဘူးအကျိုးတရားအခုလောလောဆယ်ရှိပြီးတော့နေတဲ့ယုံနာခန္ဓာကြီးမျိုးစဉ်းစားပြီးနောင်လည်းပဲအဲဘဝတန်တရားကောင်းစားဖို့ရဘုရားသခင်ဆိုပြီးအားကိုးပြီးတော့လုပ်ကြတာကိုသူတို့ကအကျိုးတရားကိုသိကြဘာနဲ့တူနေတယ်လဲဆိုလို့ရှိရင်ကျမ်းစာတွေကသက္ကရာဇာဥပမာပေးတာအဲဥပမာပေးခါလည်းကိုယ်ကြိုက်တော့ကြိုက်မှာမဟုတ်ဘူး ခွေးများနဲ့တူတယ်လို့ပြောတယ်ခွေးများအကြောင်းကိုမလိုက်ဘူးတဲ့ခဲနဲ့ပြလိုက်ရင်ခဲကြိုက်တာပဲတဲ့လူဆုံးပေါက်တဲ့လူလိုက်ပြီးတော့ကြိုက်တာမဟုတ်ဘူးခဲမနဲ့ပေါက်လိုက်လို့ချင်းအဲ့ဒီခဲလိုက်ကြိုက်တာပဲတဲ့သိဆိုးပြီးတော့ဟောင်ပြီးတော့ကြိုက်တာပဲတဲ့သူကတော့ပေါက်တဲ့လူကိုအဲ့ဒါကမလိုက်ဘူးတဲ့ပေါက်တဲ့လူမလိုက်တော့ခဲကတလုံးပြီးတလုံးပေါက်နေတော့ဟိုခဲကြိုက်လည်းပဲဟိုနောက်တစ်ခါခဲတလုံးပေါက်လိုက်လည်းသူ့စီလာနေတာပေါ့သူမငြိမ့်ဘူးပေါ့သူတကယ်ရတာသူကသွားတတ်တည်ကြည့်မယ်ဆိုလို့ရှိရင်ကြိုက်တဲ့လူပြေးပြီးတော့ဟဲ့ ခဲနဲ့ပေါက်တဲ့လူပြေးပြီးတော့ကိုက်လိုက်မယ်ဆိုလို့ရှိရင်တော့အဲ့ဒီလူဟာခဲနဲ့မပေါက်ဘူးပြေးလိမ့်မယ်လို့ကမလို့တော့ဘူးအဲ့တော့အကြောင်းကိုမလိုက်ဘူးတဲ့လားသာဝနာသာပုဂ္ဂိုလ်တွေအဲ့ဒီလိုပဲတဲ့အကြောင်းမလိုက်ဘဲနဲ့အကျိုးမှကျင်တော့ကိုင်းမြခဲကြိုက်တာနဲ့တူးတဲ့ဆိုပြီးဥပမာပေးတာကအကျမ်းဆရာတွေပေးတာအခုမှပေးတာမဟုတ်ကြလားပြီးတော့တက္ကရာရှင်ဘုရောဘာသာရေးခဲ့တာက ဘယ်လောက်ကြာသွားပြန်သလားအနည်း1500လောက်1500 1600လောက်ရှိသွားပါပြီသူရေးတဲ့ကိစ္စလားအဲသူရှိဘယ်တော့ကနေပြီးပေးထားကြမှာမသိဘူးဥပမာကြာပါပြီဘုရားတစ်ဆက်ကလေးကလည်းတူပါတယ်ဥပမာပေးတာမြတ်စွာဘုရားများကတော့ရှင်သေများလိုပဲတဲ့အကြောင်းကိုလိုက်တယ်လူတူတယောက်ကနေပြီးလေးနေပါနဲ့ပြစ်ခဲ့မယ်အန္တရာယ်ပြုခဲ့မယ်ဆိုရင်အဲဒီမြားတော့ဘေးရတယ် လာတဲ့ဟာတွေကိုဒါတွေကိုမလိုက်ဘူးတဲ့ဒါဘယ်ကလာတယ်လဲဘယ်ကဘယ်သူကပြစ်တယ်လဲဆိုပြစ်တယ်လူကိုလိုက်ရှာတယ်ပြစ်တယ်လူလိုက်ရှာပြီးတကလားပြစ်တယ်လူတွေ့လို့ချင်းအဲ့ဒီပြစ်တဲ့လူကိုတခါတည်းပြေးပြီးတော့ကြိုက်တာတော့အကြောင်းကိုလိုက်နည်းလားလို့ပဲညဇောဗျာများဆင်းရဲဒုက္ခညင်းအောင်ဟာဆင်းရဲဒုက္ခအကျိုးတရားအစုဝေးဖြစ်တဲ့ယုံနာနေပေါ်မှာညင်းအောင်တော့မလုပ်ပါဘူးအဲဒီအကျိုးတရားတွေအကြောင်းတရား ညင်းအောင်လည်းလုပ်ရမယ်လို့ဟောတယ်တဲ့အခုဒုက္ခတရားတွေညင်းညင်းလို့ရှင်းရင်ဒုက္ခတရားတွေအကြောင်းဖြစ်တဲ့တဏှာသမုဒိယတရားညင်းရမယ်အကြောင်းတရားအဲဒီသမုဒိယတရားညင်းအောင်လို့ဝိပဿနာတရားထုတ်တယ်ဆိုအခုညင်းအောင်ထုတ်တာပဲညင်ရကနေပြီးတော့သမုဒိယအဖြစ်နေတာကိုညင်ရကနေပြီးမရှိမှမိလို့ရှင်းရင်ညင်ရတဲ့အစဉ်ကြောင်းပြုပြီးတော့တဏှာလေးရှင်းကြားကနေပြီးတော့လည်းကြားကနေပြီးတဏှာလေးရှင်း နာရကအစာရကဒုတိယကအကုန်လုံးကောင်းလို့ရှိရင်အကုန်လုံးဖြစ်နိုင်တယ်ဒီကနာအကောင်းကြိုက်တယ်သူကကောင်းတာဆိုသူကအကုန်လုံးဖြစ်နိုင်တာရှိတယ်ပဲအဲ့ဒါအဲ့ဒါတွေမဖြစ်အောင်လို့မြင်နိုင်ကြတဲ့အကုန်လုံးလိုက်ပြီးရှုနေရတယ်မြင်တာမှကြားတာမှနာနာသွားတယ်ပြီးတယ်ကိုယ်ရဆန္ဒတရားတိကုဆန္ဒကြံနေတာအကုန်လုံးကြောင်းဖြစ်တဲ့ဖြစ်တဲ့မှနေရတော့မတိုင်းမတိုင်းယုံနာနေပဲသဘောတရားတွေပဲဖြစ်ပြီးကြောက်သွားတာတွေပဲလို့ရှင်းနေတယ်ဘယ်တဏှာဝင်နိုင်တော့မလဲမတိုင်းမတိုင်းဒီတဏှာငြိမ့်နေတယ်ဒါတရင်ကငြိမ့်နေတာ

ဒီလိုမငြိမ့်နိုင်လို့ရင်တော့ဘဝအသေးသေးတွေဖြစ်ပါတယ်တဲ့အဲဒီလိုဖြစ်တာကိုဝိဓုကြောင့်လေးတစ်ခုနဲ့လည်းဟောထားပါတယ်ဒါလည်းသိဝင်စားကြတယ်ကောင်းပါလေသိရတယ်ဘုညာတော်တော့ဟုတ်ပါဒါပဲမလို့အခုပြိတ္တာနဲ့မကြောက်ဘူးတဲ့ပုဂ္ဂိုလ်လည်းပါကောင်းပါတယ်ကြောက်ဘူးတဲ့ပုဂ္ဂိုလ်လည်းတချို့နည်းနည်းမိတ်ပါမှာဟောလို့သဘောတဲ့ပုဂ္ဂိုလ်တော့မနောက်တကဟောခြင်းကြံပြီးဘုရင်လေးလာရတယ်မိတ်ပါမှာမိတ်တယ်သူကဘုံတော်တဲ့ဒီတိုင်းသိကူး စိတ်ပေါ်လာတယ်ပြောလိုက်လို့ရှိရင်ကျုပ်မဆုံးဘူးပြည့်စုံလို့မရဘူးအဲဒါကြောင့်ညစွာဗျာလက်တဲ့တော်ခါကာလတုန်းကဒီအကြောင်းဝတ္ထုကစပြီးတော့ဖြစ်ပေါ်လာပါတယ်အခါတဘာမှညစွာဗျာရာဇုတ်ကြီးသရံသုံးစဉ်ခါကာလဇင်အနာနာနဲ့ ကြွသွားပြီးတော့နေကြီးကြွသွားပြီးတော့ဝက်ကလေးတကောင်ကိုတွေ့ပါတယ်တဲ့ဝဲမာလေးတကောင်တွေ့ဝဲမာလေးတကောင်တွေ့တော့မြတ်စွာဘုရားဝဲမာလေးအကြောင်းကိုလျှောက်ပြီးတော့နှလုံးသွင်းလိုက်တဲ့အခါကခြေအကြောင်းရာတွေကိုမြင်ရတော့ကိလေသာမကင်းသေးလို့ရှိရင်ဘဝတွေထက်ကထက်ကဖြစ်ပြီးတော့ပြောင်းလဲသွားတာပုံနေမြင်မြင်ပြီးတော့ဒီ ဒီကိလေသာမျိုးတွေဟာမြတ်စွာဘုရားမှာရောဘုရားတပိသားတွေမှာရောပြင်းရင်သွားပြီလို့ဆိုတာတွေအဲ့ဒါတွေပေါ့ဉာဏ်ကတစ်ဆယ်တဲ့ချောင်းပြီးတော့မြင်သွားတော့ဉာဏ်မှာရှင်လားနဲ့စိတ်ဒုက္ခတွေဖြစ်လာတော့ဒီမှာပြုံးတာပြုံးလိုက်တော့အဲဒီမှာမြတ်စွာဘုရားကြီးသွားတော်တွေရောင်ညိုတွေဒီခါလဲထွက်တယ် အဲဒါအရှင်ဇာနနာကနောက်ကလိုက်တာရင်ကြောင့်ဒီလိုနေတော့ဟာမြတ်စွာဘုရားပြုံးတော်မူတာပဲဘာအကြောင်းရှိမလဲမသိဘူးအကြောင်းရှိလို့ပဲဆိုရင်မြတ်စွာဘုရားကြောက်ရှင်ရမြတ်စွာဘုရားဘာအကြောင်းပြုပြီးတော့ပြုံးတော်မူပါသလဲလို့ဆိုတော့မြတ်စွာဘုရားအာနန္ဒာတဲ့ဒီသာတဲ့ဟိုမှာဝက်ကလေးမြင်လာတယ်ဝက်မှာမြင်လာမြင်ပါဗျာဝက်မှာလေအားတဲ့ ကာကုသမြတ်စွာဘုရားလက်ထက်တုန်းကတဲ့သူဟာပထမကသူလူဖြစ်ခဲ့တာပဲဒီဘဝကာကုသမြတ်စွာဘုရားဆိုတာကဒီကဘာမှာပွင့်တော်မူတဲ့ဘုရားထဲမှာပထမဆုံးဘုရားကိုလေးစုထဲမှာကာကုသဘုရားရှင်းဥစွာပွင့်အာဟုဒဘုရားပွင့်ပြီးတော့သာသနာကွယ်သွားရောသာသနာကွယ်ပြီးတော့တက်တာနဲ့ဆွေးရုပ်ပြီးတော့စနေတန်းရောက်အဲဒီကနေပြီးတခါပြန်ပြီးတော့ လူတွေကောင်းကောင်းမွန်ကျင့်လို့ဗက်တန်းနေစီပြီးတော့သာသင်ချီရတန်းရအဲ့ဒီကနေပြီးဗက်တန်းနေဆိုးရလာတဲ့ခါကြတော့မှလည်းအဲ့ဒီကြတော့မှနှစ်ပေါင်းတာသုံးပေါင်းတာလေးပေါင်းတာမှာပေါ့အဲသုံးပေါင်းတာပေါ့နှစ်သုံးပေါင်းတာအဲနှစ်သုံးပေါင်းတာမှာကောနာကုန်ဆိုမြတ်စွာဘုရားသောဘုဒ္ဓမြတ်စွာဘုရားနှစ်လေးပေါင်းတာမှာ ဟိုကနေ3000နာမှာအဲဒီမှာလည်းပဲညစာပြာပွင့်ပြီးတော့သာသနာ့ကိုထုံးကားပြီးတော့နေတာနှစ်ပေါင်းများစွာပေါ့လေနှစ်ပေါင်းများစွာလည်းနောက်သာသနာကွယ်သွားတယ်အတ္တဝါတွေလည်းအသက်ဆုံးလို့ပြီးတော့ဒီလိုစနေတန်းရောက်ခါပြန်တဲ့တဲလို့မင်းကြီးကဒီမတော်နိုင်တဲ့တတန်အဲဒီကနေတခါကျဆုပ်လာတော့နှစ်2000တော့ရောက်အဲဒီကြတော့ကာသဝံဆိုတော့ရပွင့် သာသမာမြတ်စွာဘုရားကွင့်ပြီးတော့လည်းတရားမြတ်စွာဘုရားသာသနာအားလည်းပဲအခုလိုပဲသာသနာအခုအခုတည်းကြာလာပေါ့ဘုရားဆိုရင်အခုကတော့နင်းဘာမှမများသေးပဲနင်း3000ဝန်းကျင်ပြီပဲဘုရားကတန်းကလည်းရှိတာအဲအဲဒီမှာသာသနာတည်နေပြီးတော့နောက်ပိုင်းကျတော့လူတွေကသာသနာနဲ့မထိုက်တန်တဲ့လူတွေလက်ထက်ရောက်တော့သာသနာဆောက်ကိုရတယ်သာသနာကသူအများကြီးနေမှာမဟုတ် ဘုံမရှိတဲ့ပုဂ္ဂိုလ်တွေဈေးကုသိုလ်ကရှိတဲ့ပုဂ္ဂိုလ်တွေသာသနာကိုကြီးညိုနိုင်လောက်တဲ့သရာသနာစသည်အင်အားရှိတဲ့ပုဂ္ဂိုလ်တွေရှိတဲ့မြတ်ကာလပါလုံးပြီးနေတာရတ္တိသမှာလည်းပဲအဲ့ဒီရတ္တိသမှာပြီးတာပဲဒီရတ္တိသမှာဒီလိုပုဂ္ဂိုလ်တွေမရှိဘူးဆိုသာသနာကွယ်ကိုသွားတယ်ဆိုပြုတ်ကိုသွားတယ်။ဘာနဲ့တူနေလဲဆိုရင်ဘုဒ္ဓံတဲ့ယတနာတွေနဲ့တူတယ်။ဘုဒ္ဓံတဲ့ယတနာတွေဟာလူတိုင်းလူတိုင်းရှိတာမဟုတ်ဘူးဘုံကရှိတဲ့ပုဂ္ဂိုလ်မှရှိတာ ဘုံမှာရှိတဲ့ပုဂ္ဂိုလ်တွေမှာဖိုးတာတဲ့ရွှေငွေသင်ကြောက်ဆိုတာလေဒီဟာတွေသုံးဝဆိုရတာကိုရွှေငွေသင်ကြောက်တွေပါလေလက်ဝက်လက်စားတွေဆင်းမြင်ထားတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကဘုံမှာရှိတဲ့ပုဂ္ဂိုလ်ဘုံမှာရှိတဲ့ပုဂ္ဂိုလ်တွေပဲဆင်ကြကြည့်လိုက်မှာတော့ဘာမှမရှိဘူးသောက်တော့ဖို့တာနာကျူးသားနေတယ်အဲယရနာရိယဘုံမှာရှိတဲ့ပုဂ္ဂိုလ်များမှာဒီလိုပဲလောကုတ္တရာတရားရအနေသာသနာနဲ့စတဲ့သာသနာဓမ္မတရားယရနာတွေကလည်းဘုရားနဲ့ပုဂ္ဂိုလ် အဲဘုဒ္ဓံတဲ့တရားတွေအတန်ဆုံးနေပဲတဲ့ဘုဒ္ဓံဆုံးနေဒါကြောင့်မို့ဒါကလည်းဘုံမှာရှိတဲ့ပုဂ္ဂိုလ်တွေစီးမှရှိရှိသောဘဝတွေကပါရမီတွေရှိစည်းဝေးတဲ့ကုသိုလ်ကရှိတဲ့ပုဂ္ဂိုလ်တွေဘုဘုနိဗ္ဗာန်ရောက်တော့တဲ့ပါရမီအခြေအနေရှိနေတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေလက်ထက်မှာဒီသာသနာတရားတည်တာအဲ့ဒီပုဂ္ဂိုလ်တွေဖြစ်ရဌာနအရဒေတာတွေမသာသနာကထွန်းကားပြီးတည်နေတာဒီပုဂ္ဂိုလ်တွေကမရှိဘူးဆိုရင်သာသနာကသူကကွယ်သွားတာပဲ သာသနာ့ကွယ်သားတော့သာသနာရဲ့ဆန်းကျင်မဲ့ဖြစ်တဲ့ဒီဘက်ကပုဂ္ဂိုလ်တွေကတော့သူတို့အစွမ်းကောင်းလို့သူတို့သာသနာကောင်းလို့တည်းကြီးပွားလာတယ်လို့အောင်းမိမှာပေါ့သူတို့ကသာသနာပြုတယ်သူတို့ကလည်းသူတို့သာသနာပြုတယ်ကောင်းတဲ့သာသနာတွေတယောက်သူတို့မကောင်းတဲ့သာသနာတွေသူတို့ဟာသူတို့တော့ကောင်းတဲ့သာသနာဆိုမှာပေါ့လေပြောရတယ်ပြောရတယ်အဲဒီဟာတွေခါတယ်ထုံးအောင်လို့တော့အဲသာသနာကောင်းတွေကကွယ်သွားဘုံမှမရှိတဲ့ပုဂ္ဂိုလ်တွေတက်တဲ့ကြသာသနာကွယ်သွားအဲဒီလိုသာသနာကွယ်သွားပြီးတဲ့နောက်လည်းဒီလိုတတိတိဆိုးဆိုးဆိုးလာတာစနေတရောက် သင်္ဒန်းကနေဒီခါပြန်ချက်နေမရင်မတွက်နိုင်တဲ့အပင်ချရတာအဲ့ဒီကနေဒီခါပြန်ထုတ်လာတော့အနှစ်တရားသားကြမှာဘောတော့များဆိုပြပွင့်တာဟုတ်ဒီဝိနည်းတရားသားကနေလည်းဆုတ်လာကြပြီသာသနာကွယ်သားတစ်ဖြည်းဖြည်းနဲ့တော့ဆုတ်သွားနောက်အဲ့ဒီကဆုတ်သွားပြီလေဒီခါပြန်တက်လာတော့မှတရားကနေဒီခါပြန်ဆုတ်လို့ဒီသိန်းနာကြတော့မှ၈000နာနဲ့သိန်းကနေအောက်၈000နာကြတော့မှ အရိမတိယမြတ်စွာဘုရားပွင့်မယ်တဲ့ဘုရား၅စုပွင့်အဲ့ဒီဘုရား၅စုထဲမှာခေါသာမြတ်စွာဘုရားဆိုတာပထမဆုံးဘုရားပဲကာကုသန္တကာကုသန္တမြတ်စွာဘုရားတဲ့အဲ့ဒီဘုရားလက်ထက်ကလူကနေပြီးခုနကပြောခဲ့တဲ့ဝိမာကလေးဖြစ်မဲ့ပုဂ္ဂိုလ်ကဘုရုံးကလူဘဝလူကနေပြီးပြီးတော့အကြောင်းဟောလေဆိုတာဟွန်းဘာကံရှိတယ်ဘာကံရှိတယ်တော့စာကားဆုံးတယ်လို့ဘုန်းကြီးက အမှန်ပြောလို့မဖြစ်ဘူးလားသူအကုသိုလ်ကံရှိလို့နေမှာပေါ့သူသိတဲ့ခါကာလမှာကြက်မှဖြစ်ရတယ်ကြက်ဖြစ်ရယဟန်တပါတရားကျင့်သုံးအားထုတ်ပြီးတော့နေတယ်ကမ္မထာကြောင့်အနည်းမှာကြက်မှဖြစ်တယ်အဲဒီကျောင်းက တရားကျင့်သုံးအားထုတ်ပြီးတော့နေတဲ့ယောဂီရဟန်းကကမ္မထာကမ္မထာနဲ့ယူဖတ်ပြီးဆဲတာကိုယူဖတ်ပြီးဆဲတဲ့အခါလည်းရှိပါလိမ့်မယ်မယူဖတ်ဘဲနဲ့အားထုတ်နေတဲ့အခါလည်းရှိပါလိမ့်မယ်သူကယူဖတ်တဲ့အခါယူဖတ်ပါလိမ့်မယ်သူကတရားစာတွေအဲဒီတရားစာတွေယူဖတ်တော့အဲဒီတရားစာတွေကိုကြီးညိုတဲ့စိတ်ကလေးသူမှဖြစ်တယ်တဲ့ကျင်မာလူဘဝလာတာကိုနည်းနည်းတော့ပြီးမှာပါ အဲဒီကကျက်ဖြစ်တဲ့ဘဝကနေပြီးတော့ဘယ်လောက်ကြာတယ်လို့တော့မပြောတော့ဘူးတော်တော်ကြာမှာပါပဲနဲ့ဒီပါလေကျက်ကြီးဆိုလို့ရှိရင်ဖြင့်ဒီကလေးတွေပါလက်ရှိရင်ရှိမှာပေါ့တော့ကျက်တွေဒီဒီကရကျက်တွေကလေးတွေပါလည်းပြင်းနေပြင်းနေမှာပေါ့ဒါတော့မပါဘူးဒါတော့မပြောဘူးအကောင်းဆုံးလူချုပ်ပြောတာလေအဲဒီမှာ သိင်းငှက်ကကုတ်လို့တဲ့သိသိင်းငှက်တို့လင်းယုံလို့ဆိုတာတွေကလည်းကြက်တွေပါလေကိုစားတယ်လို့သူအချင်းနဲ့လင်းယုံနေတာကုတ်တတ်တယ်ကောင်းကြီးကြီးကြီးတွေအဲဒီသိင်းငှက်လင်းယုံကကုတ်ပြီးတော့သူ့ကိုတပ်ဖြတ်ပြီးတကလားစားလို့သိရတယ်အဲဒီကသိတော့ခဏကဘုဓမ္မထန်တရားတွေယူဖတဲ့စေတာတွေကြားနာနေတော့စေတနာလေးရှိတာပါ အဲ့ဒါလေးညာဒီပရိယာပြီးတော့ကုသိုလ်စေတနာလေးနဲ့စိတ်ကြည်ကြည်လင်လင်ပေးလာတော့လူဘဝတစ်ခါတည်းရောက်ရာရာဇဂဟေလို့လည်းပါတယ်ရာဇဂဟေဆိုရင်ကြာကြိုးပြီးကြည့်ရမှာပေါ့မင်းအိမ်လက်ပြန်နိုင်တယ်မင်းသမီးဖြစ်တယ်မင်းသမီးဖြစ်တယ်လို့ပါတယ်မင်းမျိုးထဲမှာဖြစ်တယ်မင်းမျိုးထဲမှာဖြစ်လို့ အဲဒီမှာမင်းရိုးထဲမှာဖြစ်တော့သာသနာကတော့ရှိဦးမှာပါတော့သူကသာသနာသာသနာရှိနေတဲ့အခါကလာကြီးဒါပေမဲ့သူကတော့ပရပိုက်เจ้าမှာပရပိုက်ပရပိုက်ထဲမှာသူကဝင်ပြီးတခါလာပရပိုက်ပြုတ်တယ်လို့ဆိုတယ်ပရပိုက်ပြုတ်ပြီးမှပေါ့အဲဒီမှာပရပိုက်မှပြုတ်တော့အဲဒီမှာ ပရတိုင်းမှာပြုပြီးတကလားနေနေရာကနေပြီးတော့အိမ်သားမှာဝင်ရင်ပိုးလောက်တွေမြင်ရတော့ဒီပိုးလောက်တွေကိုရှုပြီးတော့ပိုးလောက်တွေကိုရှုပြီးတကလားဥစ္စာရဇံနဲ့အဲဇံရပါတယ်ပထမဇံရပါတယ်ဆိုဥစ္စာရဇံကနေပထမဇံရလူသေးကောင်မှာရှိနေတဲ့ပိုးလောက်တွေကိုရှုရင်တော့ပုလူဝက ကိုးလောက်စုဆိုပြီးတော့ဘုလိုကကမ္မထာရှိပါတယ်ဒီအကောင်းလောင်မဟုတ်ဘဲနဲ့အလွတ်ပိုးလောက်တွေကတော့အဲဒီကမ္မထာကတော့ပြင်ပြီးတဲ့ကျမ်းစာတွေတော့ပြတာတော့မရှိဘူးဒီဒီဓမ္မဗရတက္ကတာမှာတော့သူကရှိတာဒါပေမဲ့လို့ပိုးလောက်မဟုတ်ရင်လည်းသူဖြူဖြူဆင်းနေမြင်ရတာဖြူဖြူဆင်းကတိုင်းဆိုရင်တော့ဩရတာကတိုင်းလည်းသူဖြစ်မှာပေါ့ကွာအဲဇာရတာကတော့ပြင်သူတော့ဇာကတော့သူရပါတာ အဲဒီကရသွားပြီးတော့ဇံရခေတိဘောကပြီးသွားတဲ့ခါကလာမှာဇံကုသိုလ်ရေးစွမ်းအမှုပေါ်ကြဇမဘုံရောက်သွားတယ်တဲ့ဇမဖြစ်တယ်ဇမဖြစ်ကုသိုလ်ကောင်းမှုတွေဆိုတာအားတော့ကောင်းတယ် ကျပြင်းနေရကတရားနာတရားဆိုကြာကြာနာနာလာဟုတ်ပါဘူးအခုလိုတရားကြာကြာနာနာယူယူနေတာပဲဟုတ်မလားဟောရုပ်ပတ်တဲ့အပန်လေးကြာတော့ဒီကကြည်နူးပြီးသွားတဲ့သေရနာလေးတော့ဖြစ်သွားတာအဲ့ဒါကြီးကလည်းသူကကျူးပေးတာဆင်းရဲတဲ့ဘဝနေပြီးတော့ချမ်းသာတဲ့ဘဝကိုကိုးဆောင်ပြီးတော့ပြေးနေအဲဒီကနေပြီးတကဗရမင်းမပြုတာကနေပြီးတော့အဲပုလူကအာယုံပြုတော့ကိုလောက်တွေကအာယုံပြုပြီးတော့ကတိုင်း အဲဩရဒကတိုင်းဖြစ်စဉ်ပေါ်တယ်ဘုလူကသံသန်နေအဲဒီကနေနေစံရတာဒီစံအဟုန်ကြောင့်ဇမဘုံရောက်သွားတယ်တဲ့ဘုရားသားဇမဘုံဇမဖြစ်သွားတယ်ပေါ့ဇမဆိုတော့ယောက်ျားမိန်းမရတော့မဟုတ်ဘူးကတော့ဘုံသာနာကတော့ယောက်ျားအခြေအနေရှိတယ်ပေါ့လေအမြင်အားဖြင့်သို့တော်လည်းပဲဘုကာမရာကကိုသုံးဆောင်ခံရတဲ့အခြေအနေမျိုးတော့မဟုတ်ဘူး ကာမရာဂကိလေသာမရှိဒီမှာဆိုတာကချမ်းသာတယ်မျက်စိရှိတယ်နားရှိတယ်နှာခေါင်းကပုံသဏ္ဍာန်လည်းရှိတယ်ဒါပေမဲ့လို့အဲဒီအနတ်နေပါလေကောင်းလည်းမနာဘူးမကောင်းလည်းမနာဘူးအနတ်အနတ်နာတဲ့သဘောမရှိဘူးလျာကတော့စကားပြောဖို့ရတရားပါဇတ်တော်ရှိပါတယ်ဒါပေမဲ့လို့သူလျာကအရသာဆုံးတဲ့သဘောမရှိဘူးစားလည်းမစားဘူးစားကျင်တဲ့စိတ်လည်းမရှိဘူး အကျိုးကမစားဘူးဆိုတော့ဟာလာတကယ်ပဲငါစားလောင်းနေတာပဲအောင်းမေ့နေအောင်းမေ့ဘူးသူကစားစားလည်းမစားဘူးစားရင်လည်းသိလည်းမရှိဘူးဟွန်းစားဖို့စားဖို့လည်းမလိုဘူးသူကသိနေတယ်ပဲသူကအဲတရားအရာလာကိုခံစားရတဲ့နေရာမရှိဘူးပုံသဏ္ဍာန်နေရာရှိတယ်တရားပြောနိုင်တယ်ကိုကြီးတော့ကောင်းတယ်ကြီးတော့ရှိတယ်သို့တော်လည်းအတွေ့အထိကိုခံစားတဲ့သာသနာတော်တော့အတွေ့အထိကိုခံစားနေတော့သာသနာကဆိုရုံမရှိဘူးကောင်းတာ တွေ့ထီလို့ကောင်းတယ်လို့သာယာမှုဖြစ်ဘူးမကောင်းတာတွေ့ထီလို့မကောင်းဘူးလို့မသာမှုဖြစ်ဘူးကောင်းတာမကောင်းတာတွေသာမှုမသာမှုဘာမှမရှိဘူးတွေ့ထီမှလည်းမရှိဘူးကအဲ့ဒါလေသူအမနာအမနာဘယ်လိုပြုပါလဲဒီမှာဆိုတာကာမရာဂပြဘာရတွေနဲ့စပ်ပြီးသူအေးကြီးမှုရနေပါတယ်လို့အထိုက်တန်တော့အများအားမဟုတ်လို့လားအဲဒီဓမ္မဘုရားရောက်ခဲ့တယ်တဲ့ဓမ္မဘုရားကလည်းပဲ ပရမဇာမုံဆိုတာကတော့သူကအကတန်းကအောက်ဖြစ်ဆိုလို့ချင်းကဘာရဲ့သုံးဘုံတုံရှိတယ်တဲ့အသင်ရှိရဲ့ကာရဲ့သုံးဘုံတုံလည်းရှိအဲတော့သူကအောက်ဖြစ်ဆုံးဖြစ်မှာပေါ့သူကအောက်ဖြစ်တော့ဖြစ်မှာပေါ့အလားစားဆိုရင်သာနာဝိရိယအလားစားနဲ့ပွားများလို့ရှိရင်အလားဖြစ်တယ်ကဘာကဘာရဲ့တဝက်လောက်သက်ရှိတယ် အလွန်ကဲဆုံးဆိုတော့အကြီးဆုံးဆိုတော့ဒါသနာဝိရိယရဲ့ထက်သန်ဆုံးအမှန်တော့ဒီတန်းကနေပြီးအထုတော်တဲ့ပုဂ္ဂိုလ်ရဲ့အဲ့ဒါတွေတော့အသင်ရှိရတဲ့ကမ္ဘာတည်နေနေတယ်။အခုကတော့အောက်တစ်ဆုံးဖြစ်ပါလိမ့်မယ်။ဒါမှမဟုတ်ဓမ္မဘဝကလည်းတတန်းကုန်တဲ့ခါကျသုရိယာရဏပဲ။အဲအနှစ်နဲ့တွေ့မယ်ဆိုရင်တော့အနှစ်သိမ်းပေါင်းနဲ့ပန်းပေါင်းနဲ့အများကြီးနေမှာပေါ့။ကြာကြီးနေမှာပါပဲ။ဒီသိမ်းပန်းသိမ်းပေါင်းပန်းပေါင်းအများကြီးနေမှာ။အဲဒီကနေပြီးသုရိယာတော့ပဲရောက်လာတယ်ဆိုတော့လူပြည် ခံရောက်ဇမဘဝစုရရင်ဇမမဖြစ်မိဘဝတုန်းကရခဲ့တဲ့ဇာရဲ့ဥပ္ပစာကုသိုလ်ဥပ္ပစာဇံဇောတွေကုသိုလ်တွေဆိုတာရှိတယ်အဲဒီကုသိုလ်ဥပ္ပစွမ်းအမှုပေါ်ကြောင့်လူပြင်းရင်လည်းဖြစ်တယ်လက်ပြင်းရင်လည်းဖြစ်တယ်ဒါပဲတိရစ္ဆာန်ပယ်လေးပုံတော့မသွားဘူးသုပတိပုံတွေမှာဖြစ်တယ်အထေးမျိုးမှလာပြီးတော့ဖြစ်တယ်အထေးမျိုးမှလာပြီးတော့ဖြစ်တယ် အဲဒီသတင်းမျိုးကဖြစ်ပြီးတော့အဲဒီဘဝကသူ့ရတဲ့ခါကာလကျတော့အမကောင်းအကြောင်းမတင်တော့ဘာဘာအကြောင်းဝင်လို့မပြောတော့ဘူးအဲဒီဘောရမနဲ့ဆိုကြတဲ့ထဲမှာဝက်ကလေးလာပြီးဖြစ်နေလို့ဆိုတော့ဝက်ညူးလာပြီးဖြစ်တယ်အဲဒီမကြမီကနေမှာပေါ့ဝက်ဆိုတာသိသိရှိတဲ့ကောင်မဟုတ်ပဲဘုရားလက်ထက်မှာဝက်ကလေးဖြစ်တော့ဘုရားလက်ထက်မှာပဲရှိမှာပဲအဲဒီဒီမှာအဲဒါဘုန်းကြီးဆောင်းမှုလေး ပြီးထားတယ်။ဆောင်းမှုကတော့ဆောင်းမှုဆိုမှနေရကြမယ်လား။ဒါမှမှတ်မိမှာ။မနေဘူးသူ့ပါရဲ့ဝင်ရှိတယ်ဘုံလုံး။ဝင်ရှိတယ်33ဘွားတော့ရှိတယ်မနေဘူး။ဘဝရဲ့တစ်ခုတစ်ခုဆင်းလာပုံ။ကဲဆိုတော့လူစင်စစ်ကလူစင်စစ်က ကျက်မဖြစ်သည်ကျက်မဖြစ်သည်လူစင်စစ်ကလူစင်စစ်ကကျက်မဖြစ်သည်ကျက်မဖြစ်သည်လူစင်စစ်ကလူစင်စစ်ကကျက်မဖြစ်သည်ကျက်မဖြစ်သည်မင်းသမီးတကားမင်းသမီးတကားကျက်မတစ်ထေသမာတစ်ထေကျက်မတစ်ထေကျက်မတစ်ထေမင်းသမီးတကားမင်းသမီးတကားကျက်မတစ်ထေ ဓမ္မာကတိဝက်ကလေးမှာဝက်ကလေးမှာလူစင်စစ်ကလူစင်စစ်ကကျမဖြစ်ပြီကျမဖြစ်ပြီမင်းသမီးတခါမင်းသမီးတခါကျမတစ်ချေကျမတစ်ချေဝက်ကလေးမှာဝက်ကလေးမှာ လူစင်စစ်ကလူစင်စစ်ကပြမဖြစ်ပြီပြမဖြစ်ပြီမင်းသမီးတခါမင်းသမီးတခါပြမသတိပြမသတိဝက်ကလေးမှာဝက်ကလေးမှာလူစင်စစ်ကလူစင်စစ်ကပြမဖြစ်ပြီပြမဖြစ်ပြီမင်းသမီးတပြာမင်းသမီးတခါမင်းသမီးတခါပြမသတိပြမသတိဝက်ကလေးမှာဝက်ကလေးမှာ သူစီစစ်ကကျမဖြစ်ရှိဒီနိစ္စကဓမ္မပါဠိဝေဒတိမှာသူစီစစ်ကကျမဖြစ်ရှိဒီနိစ္စကဓမ္မပါဠိဝေဒတိမှာသူစီစစ်ကကျမဖြစ်ရှိဝေဒတိကဓမ္မပါဠိဝေဒတိမှာ လူဘဝကနေပြီးတော့ပြည့်ဖြစ်ခဲ့တယ်ပြည့်ဘဝကနေပြီးတော့လူစင်စေကကျမဖြစ်ပြီးမင်းသမီးအဲကျမဘဝကနေပြီးတော့မင်းမျိုးတဲ့ဖြစ်လို့မင်းသမီးဖြစ်ခဲ့တယ်မင်းသမီးတခါမြမာတဲ့မင်းသမီးဘဝနေပြီးတော့ပရဝေယဟန်ပြုလို့ဒီရဟန်ပြုပြီးတော့အဲဇံရပြီးတော့သွားတာနဲ့မြမာဖြစ်တော့တက်ခြင်းတဲ့ခါလည်းတက်သွားတာပဲ သံဃာမှာနေကြီးနေကြီးဆိုတာရှိနေတာပဲ။သာကောင်းတဲ့ခါတက်သွားတာကမကောင်းတဲ့ခါကြာတယ်။ဇမဖြစ်တယ်။ဇမဘဝနေပြီးတော့တခါသူတွေလာကြတယ်။ဇမကလည်းပဲအများကြီးနေအောင်ပဲ။အဲဒါရှိတာတော့ကောင်းတော့ကောင်းတော့ပဲ။ဒါနဲ့သူကနေရတော့မကြည့်ဘူး။သူကလည်းအောက်တန်းမြန်မာရှိတယ်။တန်းမြန်မာတွေလည်းပဲကြာတော့သူတွေသာပါပဲ။သူတို့လည်းပဲနေရတာကဒီနေတာမဟုတ်ပါဘူး။ ဓမ္မဘဝသူ့လာတာဘာဖြစ်လာလဲဆိုတော့လူပြည်ရောက်လာမထေသမီးဖြစ်တယ်ဇမမထေမထေသမီးဘဝကသူ့ရည်ဉာဏဘာဖြစ်သွားတော့ဝတ်ကလေးဖြစ်တယ်ဒါကိုအကြောင်းပြုပြီးတော့ရှိကပညာရှိတွေကမဝေကရဝေရစဆိုတာကြတယ်ဇမဖြစ်လို့တုံ့ဝတ်ဝတ်စခြင်းမှတပြုပြုဆို သာမယာမှာကျင်းနေတဲ့သတ္တဝါတွေကသိမချဘူးဟုတ်လားအာတို့တည်းလူဖြစ်နေတာပဲအသင်တန်းမြင့်တဲ့ဘဝရနေတာသူတော်ကောင်းကြီးဖြစ်နေတာပဲဆိုပြီးတော့သိမချရဘူးတဲ့မြမာဖြစ်ပြီးနေတာတောင်မှဝတ်ဖြစ်နိုင်နေတယ်ဆိုပြီးတော့ဒီဒိဋ္ဌိကိုပေါ်ပြီးရေးရတာမြမာဖြစ်လို့တဝန်ဝယ်စရင်းမှာတစ်မျိုးမျိုးမြမာလည်းဝတ်ဖြစ်နိုင်တယ်လို့ဆိုတာပေါ့သို့တော်လည်းပဲမြမာသေသေးချင်းတော့မဖြစ်ပါဘူး ဓမ္မအစုတွေလာလို့ရှိရင်လူတော်တော်နာတော်တော်ဖြစ်ရမယ်လူဝါနာဘဝကမှာသစင်အရင်မှာအကုသိုလ်ကံကျင်တော့ဝယ်လည်းဖြစ်နိုင်တယ်ကျက်လည်းဖြစ်နိုင်တယ်ဟာဒိဋ္ဌာနဲ့ဘာမှမဖြစ်နိုင်တယ်လူရဲ့ငွားကျွေးငွားကျွေးခုဘုံလုံးဖြစ်နိုင်တယ်မရရကြနိုင်နေတာဘာမှသိမကြဘူးကောင်းကောင်းမွန်မွန်ကျင့်သုံးသွားလို့ရှိရင်လည်းလူဘဝနေပြီးတခါညာမိစင်မှာလည်းပြန်လည်းဖြစ်နိုင်ပါတယ် ကျင့်သုံးမှုမှာအပေါ်မှာကြည့်တယ်။ဘာနဲ့တူနေလဲဆိုတော့လေလေပေါက်လေခွဲများရှိတာနဲ့တူတယ်တဲ့။ဒါမြန်တဲ့ကျင်းလင်းညံတဲ့ပုဂ္ဂိုလ်။လေပေါက်လေခွဲကရေကအမြဲဝင်နေတော့ရေကအမြဲခတ်သွားတယ်။ရေခတ်မတူဘဲနဲ့မှုမဲ့မမဲ့နေတယ်တတိယရေပြည့်ပြီးတော့မြုပ်တော့အဲလိုပဲ။

အာနန္ဒာကျန္တနာမိရဲ့ဒါနဲ့ဒီဝိဝမာရီဈေးကလူဖြစ်ခဲ့တယ်လူဘဝကနေပြီးတော့သူသမထမ်းကြောင်းဤယောဂယောဂီပုဂ္ဂိုလ်ဉာဏ်တော်ရဲ့ကမ္မထာကြောင့်ဤမှာသူကျင့်မှဖြစ်ခဲ့အဲဒီကမ္မထာတရားတွေကြားနာပြီးတော့သူ့ကိုစေတနာရေးဆွမ်းရပြီးတဲ့အခါကလာကြမင်းသမီးမမျိုးထဲမှာဖြစ်လို့မင်းသမီးဖြစ်ခဲ့ အဲဒီကနေပြီးတော့ဘဒဝိယဟန်ပြုလို့ဇာန်ရသွားတော့ဓမ္မပြည်မှာဖြစ်တယ်တဲ့ဓမ္မပြည်ကနေပြီးတော့သူ့လက်ကနေအာကြည့်ကြောက်တော့တစ်သေးမျိုးဖြစ်လို့သေသမီးဖြစ်ပါတယ်အဲဒီသေသမီးဘဝကနေပြီးသူ့ရဲ့အခါကလာကျတော့အခုဝက်ဖြစ်နေတယ်ဝက်မှာသာမန်ကြောက်เสียကောင်းဘူးဘဝတွေကြောင်းလဲပြီးတော့လာတော့အစဉ်တမ်းမြင်ရကနေပြီးတော့လည်းနေရကြနေရနေပြီးတော့လည်းမြင်ရရောက် ကမောက်ကမဖြစ်နေဘဝသားတယ်အဲအလုံးစုံပုဂ္ဂိုလ်တွေတိုင်းပဲမိမိတိုင်းပဲအကုန်လုံးဆိုင်တယ်အာဒုံးနဲ့မဆိုင်ပါဘူးဟိုတုန်းကဟိုတုန်းကတခြားပဲလို့ဘယ်လိုမဟုတ်ဘူးအကုန်လုံးဆိုင်အရိယာမေတရားဘုရားမရသေးလို့ချင်းအဲဒီလိုသွားနေတာပဲအပြင်းဆုံးအရိယာမေဖို့သောတာပတိမေဖို့ရပြီးတဲ့ပုဂ္ဂိုလ်တွေသိချတာဘာမှမဟုတ်ဘူးဘဝတန်မြတ်တွေကသွားတယ်ဘဝတန်မြတ်တွေက အကုသိုလ်သူပြည့်ရှိရင်ညဉ့်ညံ့တဲ့ဘဝတွေလည်းပဲကြာကျင်နေကြတော့တာပဲဘူးမှတောင်းမခံနိုင်ဘူးမိကလည်းတောင်းမခံနိုင်ဘူးဖေကလည်းတောင်းမခံနိုင်ဘူးမိဘလည်းဆရာသမားတွေကတောင်းမခံနိုင်ဘူးဆွေမျိုးတွေကတောင်းမခံနိုင်ဘူးဘယ်သူမှတောင်းမခံနိုင်ဘူးအဲကိုပြုထားတဲ့ကုသိုလ်လေးသာလည်းကိုအကုရအားထားရရှိတယ်ဒါနာတိလာကုသိုလ်လေးတွေတောင်းတတင်းရှိတဲ့ပုဂ္ဂိုလ်တွေရဲ့ဘဝများစွာတွေအကောင်းဆုံးချမ်းသာပြီးတော့သွားနေမှာပေါ့ ဒါနသီလမတောင်းတဲ့ပုဂ္ဂိုလ်တွေဆိုရင်ဖြင့်အဲ့ဒါအောက်ပိုင်းကြီးတွေပဲညံ့တဲ့ဘဝတွေတခါတည်းကြာကြသွားမယ်။အဲရသော်ကြိုက်သာသနာတော်မှာခိုင်မြဲတည်ရနဲ့အရိယာမေဖို့တရားရတာပြီဆိုရင်လည်းအဲ့ဒီပုဂ္ဂိုလ်သိချာဒါရည်ကြီးပါတယ်ဒါကြောင့်မဟုတ်ဘူးရသော်ကြိုက်သာသနာပြုတဲ့ခါကာလမှာဒီလိုကျုံညာနဲ့ဘယ်ဘဝတွေကိုမကြရရအောင်ဘယ်လေးပါးကသင်္သာရလုံးမြဲပါအောင်လို့ဝိပဿနာဘာဝနာတရားတွေအားထုတ်ရတာဘူးအားထုတ်တော့ 15ရက်လလလကွယ်2လစသည်ဖြင့်ဒီမှာဆင်းရဲခံပြီးအားထုတ်လိုက်ရင်ဒီမသေးကြတဲ့အခြေအနေကနေပြီးတော့သေကြတဲ့အခြေအနေရောက်သွားတယ်ဘယ်လေးပါမကြနိုင်တဲ့အဆင့်တော့ပုဂ္ဂိုလ်ကိုသိကြတဲ့အဆင့်တော့ရောက်အဲဒါမှမဟုတ်ကြိုးစားပြီးအားထုတ်ကြတယ်ရားထုတ်ရတဲ့ပုဂ္ဂိုလ်တွေမနဝသစေကောင်းတဲ့တို့မှာဒါသာများတော့ရောက်ပြီးပယ်လေးပါးနဲ့ အမွေမကွဲပဲနဲ့ဖြစ်ပြီးတော့နေတဲ့သံဃာထဲမှာဘယ်လေးပါးကိုခဏခဏကြာပြီးတော့နေတဲ့သံဃာထဲမှာဒီလိုကြာတတ်တဲ့သံဃာထဲမှာဒီလိုဖြစ်တတ်တဲ့သံဃာထဲမှာဒီလိုဖြစ်မျိုးတွေမဖြစ်ရအောင်လို့တို့တရားတွေအားထုတ်ရတယ်ကျင့်ရတယ်ဆိုပြီးတော့မပြည့်စုံသေးတဲ့ပုဂ္ဂိုလ်တွေလည်းသိသိစီရတဲ့ဇာကောင်းတယ်ကျင်ပြီးသားပုဂ္ဂိုလ်တွေပြည့်စုံပြီးသားပုဂ္ဂိုလ်တွေဆိုတော့အထူးပြောကြမရှိဘူးဒါအောင်မြတ်စွာဘုရားများလည်းမို့သူကပြုံးတာသံဃာလုံးတည်းရှောက်ပြီးတော့ဒီဘဝမျိုးတွေဖြစ်ပြီးတော့လာခဲ့တာတွေဒီကိလေသာမျိုးတွေအခုငြိမ့်ပြီ လို့အာပြုလိုက်တဲ့ခါကလာကြတာရှင်လန်းဝါမြောက်တဲ့သိဖြစ်ပြီးတော့လာဒီမှာပြုံးမိတာပေါ့အဲပြုံးနေဆိုတဲ့အကြောင်းနဲ့ဆိုတာကြာမရှိပါနဲ့မရှိပြီးတော့ခုနကတရားကဟာတွေလည်းဟောပါတယ်ယထာပိမူလေနုပါဒဝေတလေစိန်သောပြေတော်ခေါပုဏ္ဏေဝရုဝတိဧဝန္တနာနုတိအနုဝတိနိဗ္ဗာရတိဒုက္ခမိတာပုဏ္ဏပုဏ္ဏ မူလေအမြင့်အရင်နေအနုပရဝေဘေးရန်အပြယ်မရှိမူ၍ဒလေးမြဲမြံခိုင်ကောင်းတည်ရနေသည်ရှိတော်သုခောသစ်ပင်သည်စိန်တော်ပြီးအထက်ပိုင်းဘက်ကအတိုင်းခက်တွေကိုခုတ်ဖြတ်၍ထားပါတော်လေဥနရေဝတပန်တကားသာလျှင် ရူအတိယာတာညွညောက်ပေါက်ကစီပင်မြဲစီပင်ရတဲ့ခဲ့သို့ဧဝံဤအတူပင်တဏှာနုတယေအမြင်ရင်းနှင့်လာတူသောတဏှာနုတိယကိလေသာကိုအနုအတေရိယမဉာဏ်ဖြင့်မပယ်သာသည်ရှိသောဟောကနာဘုမာရရှိတဲ့ပုဂ္ဂိုလ်ပါ မင်းသမီးဘွားကနေပြပိုက်ပြုပြပိုက်ပြုအားနေပြီးဇန်ဇန်မပတ်တည်ရယူပါဝစရဇန်ညင်းမြတ်ပါလေကောင်းပါလေအဲဒါမဲ့ဒီဇန်ကတဏှာနုပြကိုမပယ်နိုင်မဲ့ဟာကိုပရိယုထာလောက်တော့သူကပယ်နိုင်တယ်ပရိယုထာထားကြတဲ့ကိလေသာတွေမဖြစ်အောင်လို့သူကတားမြင်တယ်ဒါပေမဲ့လို့ လုံးလုံးမဖြစ်တော့ဘူးနောက်ဘယ်တော့မှဖြစ်တော့ဘူးလို့အမြင့်ပြအဖြစ်အနုပြကိုတော့မပယ်နိုင်ဘူးမြင့်ပြမြင့်ပြတော့မပယ်နိုင်ဘူးဟောယောဂမှာအမြင့်ပြမပြောက်တဲ့ဆေးလို့ပေါ့သက်သာရရတဲ့ဆေးလို့အဲ့ဒါလည်းပဲသက်သာရုံမရတဲ့သူဆွမ်းအနုဝရှိတော့မြမကြီးရောက်တော့တာပဲမြမကြီးရောက်ချမ်းသာပြီးတော့နေရဘလောက်ပဲရှိတယ်တဏှာနုတယေအမြင့်နှင့်တူသောအမြင့်ရင်းနှင့်တူသောတဏှာနုတယကို အနုပါဒေရိယာမပြင်းပယ်မသသည်ရှိသောဒီရန်ဒုက္ခဤယုံနာသင်္ခါရဆင်းရဲပေါင်းသည်ခုနာဘုံနာဘာမထတနိဗ္ဗာန်တေဖြစ်လေတော့ဤသာကသာကဒီလိုဖြစ်နေတာပဲဒီမှာဖြစ်ပြီးတော့နေရာကလည်းလူယုံနာခန္ဓာတွေဖြစ်လူယုံနာခန္ဓာကနေပြီးတော့တကဝတ်ယုံနာခန္ဓာရောက်လာတယ်ဆင်းရဲဒုက္ခတွေဖြစ်လာတော့ဟုတ်လား

ယ်တော့မှမသေးသေးဘူးပေါ့နောက်သေးတော့လို့ရှိရင်သွန်းနာသွန်းနာဘူမိဆိုတဲ့ရရောက်ပါသုဝနာနှင့်သုဝနာနှင့်ဝနဝါတိဝနဝါတိဝနဝါတိဆိုတာလဲနိုင်ငံတစ်ခုပဲဟိုရှိတုန်းကအိန္ဒိယထဲမှာရှိတယ်တော့ကျွန်တော်ပြောမယ် သုဝဏနှင့်သုဝဏနှင့်ဝဏဝါတိဝဏဝါတိသုဝဏနှင့်သုဝဏနှင့်ဝဏဝါတိဝဏဝါတိရွှေပြည်ပါရာရွှေပြည်ပါရာပါရဏတိဆိုတာကတော့တည်းလက်ထင်ကြတယ်ခါရငါလည်းဒီလိုသတ်မှရတာတော့ရွှေပြည်ထည့်လိုက်ရတယ်မွန်းတင်ပြီးတော့ပြည်ရတာပဲ သူဝနာနှင့်သူဝနာနှင့်ဝနဝါတိဝနဝါတိရွှေပြည်ပါရာရွှေပြည်ပါရာသုတ်ပါရကသုတ်ပါရကသုတ်ပါရကသုတ်ပါရကရွှေပြည်ပါရာရွှေပြည်ပါရာသုတ်ပါရကသုတ်ပါရကဘာဝီရမဘာဝီရမဘာဝီရမဘာဝီရမ တွေကတော့ခေါ်ရခဲ့တာပါဠိတွေသူကအိန္ဒိယကနာမည်တွေပဲရှိကနာမည်ပေါ့လေအခုတော့ကအခုတော့ခေါ်မရှိပါဘူးအဲသူဝနာနဲ့ဝနဝတိရွှေပြည်ပါရသုပ္ပါရကကာဝီရမကာဝီရမရွှေပြည်ပါရရွှေပြည်ပါရသုပ္ပါရကသုပ္ပါရကကာဝီရမကာဝီရမသီဟလနုရာသီဟလနုရာဒီဝကျွ ပြေလနုရာပြေလနုရာပေါက်ကံရွာဟုပေါက်ကံရွာဟုပြေလနုရာပြေလနုရာပေါက်ကံရွာဟုပေါက်ကံရွာဟုဖြစ်ရာဘဝ ဖြစ်ရာဘဝ73ပြသည်73ပြသည်ဖြစ်ရာဘဝဖြစ်ရာဘဝ73ပြသည်73ပြသည်ရှင်မသူမနာဖြစ်စဉ်သည်ရှင်မသူမနာဖြစ်စဉ်သည်အဲကြိုးကြောင်လို့ပြောမယ်ပြောမယ်အရိယဝဘွားကသုတည်တဲ့ခါကျတော့တဲ့ဝဘွားကဘယ်ဘုံပဲနုသုတည်ရတယ်ဘယ်ဘုံသိရတယ်တော့မပါဘူးပေါ့ မပါပဲမဲ့လူတွေမွေးထားတဲ့ဝက်ကတော့ဒီနေ့ကျတော့သတ်စားကြတာပါပဲဟာဘုကလာဝက်တွေမွေးထားတာလေရောသတ်စားကြတာပဲဆိုဟင်းဟင်းဟင်းကြီးကြီးပဲလို့သဘောထားပြီးလူတွေကသတ်စားစားကြတယ်အဲ့တော့အဲ့ဒီမှာဝဲဘွားကလည်းပဲဒီလိုဝဲမွေးတဲ့ပုဂ္ဂိုလ်တွေကဝဲသသမားတွေကဒီနေ့ကျရင်သတ်မှာပါပဲသတ်တဲ့ခါမှာသားတွေသမီးတွေလည်းကျရင်ကြမှာပဲအဲ့ဒါတွေလည်းပဲ သွားတဲ့ပြည်တဲ့ပြည်တဲ့ပုဂ္ဂိုလ်ကလည်းလွန်ရင်ဆွေးရင်နဲ့ကျန်တဲ့ပုဂ္ဂိုလ်တွေကလည်းလွန်ရင်ဆွေးရင်နဲ့ဘလို့သွားမှာမသိဘဝတွေကတော့အခုကလားသတ္တဝါတွေပြည်တဲ့ခါကလားတွေ့ကြုံရတဲ့ဒုက္ခမျိုးတွေဘလို့တွေ့ရမှာပဲအဲဒီကပြည်သွားတဲ့ဘယ်ရောက်သွားလဲဆိုသုဝနာဘုံကြီးရောက်တယ်သုဝနာဘုံကြီးဆိုတာရှိကဓမ္မတော်ကမင်းကြီးလက်ထက်တုန်းကသာသနာပြုတဲ့ကိုယ်တိုင်ကိုယ်ထန်လာတဲ့တခုပါဝင်ပေါ်တယ်သုဝနာဘုံကြီး ဗမာပြည်ကသွန်းနာဘူမိဗမာပြည်ကရောအများကရောကသွန်းနာဘူမိဆိုတာပထုံပဲဆိုပြီးတော့ဒီလိုပဲယူဆကြပါတယ်ပထုံပြည်ပဲပထုံမြို့ကသွန်းနာဘူမိပဲသူဓမ္မပူရဆိုတာရှိကပထုံမြို့ဟောင်းနေရဆိုတာရှိတာပေါ့လေအဲ့ဒါကအဲ့ဒါကဟိုမြားသမီးတောင်နာမှာရှိပါတယ်သီလသတောင်နဲ့ ညသပိတ်တောင်းနဲ့ကြားမှာဆိုရတယ်အဲ့ဒီနေရာဘုန်းကြီးရောက်ဘူးပါတယ်မြူရိုးလေးပါလေရှိပါတယ်အဲ့ဒီနေရာကလည်းဆိုတယ်ဘောနာဘူမိပထုံကြီးအဲဒါတော့လည်းပဲဘုသူရလိုက်တဲ့ပုဂ္ဂိုလ်တွေကတော့ဒီညာမဟုတ်ပြာမှုတဲ့သူကသုမတရာကျွန်းကြီးဆိုတာသုမတရာကျွန်းကြီးကသုံးနာဒီပါဆိုပြီးတော့စာစာတို့စာပိုင်းတွေပါလေတွေ့တယ်ရှိရအဲဒီစာတွေပါလေတွေ့တယ်

ကောနာဘူမိဆိုတာလည်းပဲကျွန်းကြီးနေရာချင်းကျမ်းဂန်နဲ့ညွန်လာပါတယ်လာတော့သူ့ဥစ္စာလည်းပဲယုတ်တိတော့နည်းနည်းတော့ရှိပါတယ်သူကအဲဒီကသွန်နာသုမတရာကျွန်းကသွန်နာဘူမိကနေပြီးသာသနာတွေပြန့်လာတယ်လို့ဒီလိုယူဆကြတာကမာပြည်လိုယူရီးယားလိုပဲပြန့်သွားတယ်လို့ဒီလိုယူဆကြတယ်ဒါလည်းဟုတ်ချင်ဟုတ်မှာပဲသို့တော်လည်းပဲအများထင်ရှားနေတာကတော့သာသနာအစဉ်အဆက်နဲ့ထင်ရှားနေတာကတော့ဗမာပြည်ကပထုံပထုံမြို့ဟာဖြင့် သွန်နာဘူမိပဲလို့အများကယူဆထားကြပါတယ်အဲဒီသွန်နာဘူမိမှာလာပြီးတော့အမျိုးသမီးဖြစ်မျိုးသမီးဖြစ်အဲသွန်နာဘူမိကနေပြီးတော့တခါစုရီသွားကြတော့ဝနဝါတိရောက်တယ်ဒါလည်းလူပါပဲသွန်နာဘူမိတုန်းကလည်းဒီစည်းဥစ္စာနဲ့ပြည့်စုံကြွယ်ဝတဲ့ မျိုးသမီးပါပဲအဲဒီကနေပြီးပြီးသွားတော့အဲဒီအရွယ်လည်းပဲအရွယ်ကြမှသေးတယ်ဘာမှပါတော့ဘူးသူမှသားတွေသမီးတွေဘာတွေကြီးလွန်းကြဆွေးကြတွေရှိမှဘောဒီမှာလည်းဒုက္ခတွေရောက်ပြီးတော့ဘယ်လောက်ဒုက္ခတွေရောက်လို့ဘာတွေဘာတွေတွေ့သွားတယ်တော့အဲ့ဒါတော့မပါဘူးဒါကတော့ကြည့်ရမှာပဲဒါကောင်းစဉ်လေးတွေဝနဝါသီဆိုတဲ့အတိုင်းကြီးရောက်သွားတယ်ဝနဝါသီဆိုတာကဘုရင်မှာရှိတယ်အိန္ဒိယအနောက်ပိုင်းပေါ်လေဘုံဘေ နယ်နဲ့ဘုံမေနယ်အရှိရှိတောင်မနာမှာရှိတဲ့ဝဏဝတိတိုင်းဆိုတာရှိတယ်နော်အဲဒီကရှိတော့ကဝဏဝတိလို့ခေါ်တယ်ဘုံမေနယ်ရှိတောင်နာစမှာရှိတယ်အဲဒါဝဏဝတိတိုင်းနဲ့အဲဒီရောက်သွားတယ်အဲဒါလည်းလူဘဝနဲ့ပါပဲအဲဒီဘဝသူ့ရည်ကြတဲ့တစ်ခါပဲရောက်တာဘာရဏတိရောက်လာတယ်ရွှေပြည်ဘာရာကိုသူဝဏနဲ့ဝဏဝတိရွှေပြည်ဘာရာဘာရဏတိဆိုတာတော့သူကစားရပြည်တဲ့နေချင်းကြတယ် အဲဘာသာသီမှာလည်းရောက်ဘာသာသီရောက်တော့လည်းဒါလူ့ဘဝကြီးတယ်ပါပဲဒါကြီးကတော့အဲဒီကနေပြီးသူတွေတော့ဘယ်ရောက်သွားကြတော့ဆိုတော့လည်းသုတ်ပါရကသင်္ဘောစီရောက်တယ်သုတ်ပါရကသင်္ဘောစီဆိုတာကအိန္ဒိယအနောက်ဘက်ဆံပါပဲဘုံဘေရဲ့ဘုံဘုံဘေနယ်ရဲ့အဲနောက်မြောင်နာကသင်္ဘောစိတ်ပါပဲခြေတုံးကသင်္ဘောစိတ်ခြေစိတ်ပေါ့ အဲသုပ္ပါဒကသင်္ဘောစီသောပါရတော့ဥရတိသားတော့နာမည်လေးနည်းနည်းရှိသေးတယ်သုပ္ပါဒကသင်္ဘောစီကနေပြီးတော့သုရိတဲ့ခါကျဘယ်ရောက်သွားလဲဆိုတော့ကာဝီရရောက်သွားတယ်ကာဝီရဆိုတဲ့သင်္ဘောစီတစ်ခုပဲအဲဒါကတော့အိန္ဒိယတောင်စွဲမှာတောင်ကျွန်းစွဲမှာပြီးဖို့နဲ့ကူးတဲ့သင်္ဘောစီကိုအိန္ဒိယတောင်စွဲမှာရှိတယ်တောင်စွဲအရှိပဲစားကာဝီရအခုတော့ပေါ်မရှိဘူးအဲဒီနားမှာအမည်ရတော့တခြားအမည်တွေဖြစ်နေတယ် အဲ့ဒီမှာကာဝူရသင်္ဘောစေကြီးတဲ့ခြေတုံးကလှေစိတ်ပေါ်တယ်ပင်လေဘူးလှေစိတ်အဲ့ဒီမှာလေလေကြီးလေကြီးရဲ့မျိုးမှာဖြစ်လို့လေကြီးသမီးလေကြီးကြော်တို့ဖြစ်မှာပေါ်တယ်နော်အဲဒီဘက်ကသူ့တွေပြီးသွားတဲ့အခါကျတော့ဘယ်ရောက်သွားဆိုသီလအနုရာဒီကိုဒီကိုကျွန်းအနုရာတာမျိုးရောက်လာတယ်နုရာတာမျိုး မျိုးသမီးတူဖြစ်အဲဒီအနုရရာမျိုးကနေပြီးတော့သူ့တွေသွားတော့ပြေသွားတော့ဘယ်ရောက်သွားလဲဆိုတော့အဲဒီနုရရာမျိုးရဲ့တောင်ဘက်မှာဒီဟိုကျွန်းမှာပဲဘောက်ကန္တရွာဆိုရှိတယ်တဲ့ဒီဘောက်ကန္တရွာမှာဒီဇေဥစာပြည်စုံကျွယ်ဝတဲ့မိဘများမိဘများထံမှာဝင်စားပြီးတော့ဖြစ်လို့ အမျိုးသမီးတူဖြစ်တယ်တဲ့ဒီမှာဘောက်ကံရွာမှာဖြစ်တယ်အဲဒါတွေအကုန်လုံးလူလူဘဝကြီးတွေပါပဲဒါကစလာလဲဆိုတော့သူဝနာကစပြီးတော့ဒိဋ္ဌံဖြစ်တဲ့ဘဝနှစ်ဘဝပါပါတယ်ဒီမှာဇမာဖြစ်တာကတဘဝဇမာကတဘဝဒိဋ္ဌံကကျင့်တယ်ဝက်နဲ့နှစ်ဘဝဆိုတော့အလုံးပေါင်းသုံးဘဝသိရင်ဘဝကတော့လူဘဝကြီးတွေပါပဲ ဆယ်ဘဝကလူဘဝပါအဲကျဲရှိတဲ့ဘဝလည်းကျဲလိုက်ဒုက္ခတွေသူတွေ့သွားမှာပဲဝါရှိတဲ့ဘဝကပြောကြလို့ရှိရင်ဓမ္မရှိတဲ့ဘဝကဒုက္ခမျိုးစုံမတွေ့ရဘူးသူကတော့အဲလူရှိတဲ့ဘဝတွေတော့ဘဝတိုင်းဘဝတိုင်းကတချို့ဘဝလည်းတောင်းတရုံဘဝနေမှာတချို့ဘဝလည်းချမ်းသာဘဝတွေမင်းသမီးတွေပါတစ်သမီးတွေပါဘုံတွေကြီးသမီးတွေပါတယ်ကမျိုးမျိုးပဲအဲဒီကြည့်ရဘဝမှာ သာသမီဆွေမျိုးတွေဒါတွေရှိကြမှာပဲဒီတဲ့ခါကာလလုံးညဆွေးကြပေါ်လေငိုကြရွရရှိကြမှာပဲလို့လားလောကပိတွေဝဒုက္ခတွေဟာလားဟိုလည်းဘဝတွေမှာတွေ့တော့တယ်ရှာမိရတဲ့ဒုက္ခတွေပဲအများကြီးရောက်ပြီးတော့တယ်ဒါတမောပိတွေဝကိုကြောက်တယ်ဘဝနေလူတိုင်းလူတိုင်းဟာဒီလိုပဲကိုကြောက်တယ်ကိုကြောက်တယ်ကြီးတယ်သွားနေခုခီးစဉ်လေးနဲ့ကိုသွားနေကြတယ်လက်တော်ရယ်အဲဘောက်ကံရွာရောက်တယ်တဲ့ဘောက်ကံရွာရောက်တော့သူ အဲဒီခါတုန်းကဒုဋ္ဌဂါမဏိမင်းများဒုဋ္ဌဂါမဏိဒုဋ္ဌဂါမဏိမင်းများမင်းမဖြစ်သေးမိခါမောတယ်ဒီလာရချင်းမင်းတို့ကတော့အဲဒီကဒီပုံမှာဆွဆနေတဲ့အခါရှိတော်ကြပါတယ်ဆိုတော့သာသနာရှိပိုင်းတော်ကြပါတယ်အဲဒီခါတုန်းကဒုဋ္ဌဂါမဏိမင်းသားရဲ့ဒုက္ခကြံပဲဖြစ်တဲ့အမတ်ကြီးရှိဒိမ္ဗရဆိုတဲ့ လကုံတကအတိမ်မရဆိုတဲ့အမှတ်ကြီးရှိတယ်တဲ့သူရဲကောင်းကြီးတယောက်ပေါ့အဲဒီလကုံတကအတိမ်မရဆိုတဲ့သူရဲကောင်းအမှတ်ကြီးကအဲဒီဘောက်ကန္တရွာကိုရောက်လာတာ ਨੇ အဲဒီမှာဒီသူ့သူ့ဖေကလည်းသူမနာသူ့ဖေကသူမနာဆိုတော့သူ့လည်းသူမနာလို့ခေါ်ပါတယ်နာမည်ရှိပါတယ်ဒီဘုရားကတော့ ရှင်ကုမနာတဲ့လို့ပါဠိလိုဒီဝနာမဲရတာဘာခေါ်မလဲမပြောတာဘူးပါဠိလိုပြန်နာမည်ပေးတာအဲကုမနာတဲ့အဲဒီကုမနာကိုမြင်တော့ယူယူပကာယမြင်ရတဲ့ခါကာလကျရင်ဘာသာဆဲမှုရှိတာနဲ့အဲဒီလက်ကုံတကဒိမရမတ်ကြီးရ ကောင်းမွန်စွာသူထင်းများလက်ထပ်ပြီးဒီကရာသူသိမ့်ပိုက်ပြီးတော့သွားပါတယ်။မကြီးကတော့ဖြစ်သွားတယ်။မကြီးကတော့ဖြစ်သွားပြီးတော့သူဒုဒ္ဒဂာမဏိမင်းနေရာဖြစ်တဲ့မဟာဂါမဆိုတာဒီကိုကျွန်းတောင်ပိုင်းမှာရှိပါတယ်။အခုတည်းကမဟာဂါမလို့တွင်နေပါတယ်အဲဒီမှာအဲဒီမှာသွားနေရတာတော့ဒီလိုနေတဲ့အခါကာလကြတော့တော်ရကြောင်း တောင်မော်တော်အကြောင်းသတင်းသုံးတဲ့ဘောတအာကောတိပပဒဝိဟာရအကြောင်းမှာဆိုတယ်တောင်စွန်းအကြောင်းပေါ်တယ်အဲဒီအကြောင်းကသတင်းသုံးတဲ့မထေရကြီးတစ်ပါးကနုရုဒ္ဓမထေရကြီးလို့လည်းမဟာနုရုဒ္ဓမထေရလို့လည်းခေါ်တယ်ဘူဝဲတစ်ခုကတော့မဟာတုလမထေရနာမည်ကတော့နာမည်ပါပဲအဲဒီမဟာနုရုဒ္ဓမထေရကြီးကပုဝေနိဝါဒအပိညာဉ်နဲ့ကြည့်လိုက်တဲ့အခါမှာဒီအမျိုးသမီးရဲ့ဘဝတွေသူကမြင်ရတော့

ဒီဝဲမလေးကခုကျင်သားမှာတဲ့အမနာစင်တမ်းမြင့်တဲ့မကြီးတော်များဖြစ်နေတာအဟောစရာသိကောင်းတာပဲဆိုပြီးတော့သူကပြောတာပါပြောတော့မှဒီသူမနာဆိုတဲ့မျိုးသမီးကလည်းသူ့ဘဝတွေသူပြန်ပြီးဆင်လဲတဲ့ခါသူလည်းရှေ့ကရှိလို့နေမှာပေါ့ပြန်ပေါ်လာတယ်ဘဝတွေအစင်းင်းလျှောက်ပေါ်လာတယ်ခါတယ်သူဖြစ်ခဲ့တဲ့ဘဝတွေအကုန်လုံးလျှောက်ပြီးတော့ပေါ်လာတယ်ပထမကလူဖြစ်ခဲ့တယ်လူကနေပြည့်ဖြစ်လာခဲ့တယ်ဒါကနေပြီးမင်းသမီး

။သံဃာရဲ့ဘဝတွေကြောင်းလဲတာသူများကိုယ်တိုင်ကိစ္စမရှိဘူးကိုကိုကြတော့ကိုစဉ်းစားကြမှကောင်းတယ်။ကိုဖြစ်ကိုစဉ်းစားလိုက်လို့ရှိရင်ကိုဖြစ်ကိုသိရရင်သိကြောက်เสียကောင်းတယ်။သူများဖြစ်ကိစ္စမရှိဘူး။သူများတွေကဒုက္ခရောက်နေပါဖြစ်နေကိစ္စမရှိဘူးဆိုတာနေသာကြီးပဲ။ကိုကိုယ်တိုင်ဒုက္ခရောက်မယ်ဆိုဘယ်ခံလာလိမ့်မှာတော့သူများတွေဒုက္ခရောက်လို့ငိုကြွေးနေကြဆူးပူနေကြလို့နေကိုကဘေးကတော့ဘာမှကိစ္စမရှိဘူးနေသာကြီးပဲ။ကိုယ်နဲ့စားတဲ့ပုဂ္ဂိုလ်တယောက် အတိဒုက္ခရောက်ရင်တော့မနေနိုင်ဘူးမျက်ရည်ကျငူရတယ်မငူတော့မှငူချင်းငူချင်းဖြစ်ရတယ်လို့သာဒီတော့သူ့ဘဝတွေသူ့ဘဝဟောင်းနေရှိကဖြစ်လာခဲ့တဲ့ဒုက္ခဒုက္ခတွေခံစားလာခဲ့တဲ့ဘဝတွေကြောင်းလဲပြီးလာခဲ့ရတယ်ညာစဉ်းစားလိုက်တဲ့အခါပံဝေကဖြစ်တယ်တဲ့ပံဝေကဖြစ်ပြီးတော့နာနဲ့လူဘဝမှာမပြောသားနဲ့ရှင်ဟန်ပြုတော့မယ်ဘုရင်ကသာဝနာရှိကလည်းသိကောင်းတာပေါ့ရှင်ဟန်ပြုတော့မယ်ဆိုပြီးသူရှင်မွန်းကိုဝင်တော့ဝင်တော့ပြီးတော့ ရဟန်းပြုတာကိုရဟန်းပြုတော့လည်းအမနာအခါနာနဲ့ပါခုကလာရှင်ပြုသလိုပါပဲတရယ်ဒီကုဏီမှာအကြောင်းသွားပြီးဒီကလာဗာမေကနေပြီးတော့ညာမိမပြုပြီးတော့ပြေးလို့ဒီညာမဖြစ်တာခြေကြီးမပေါ့ညာမဖြစ်ညာမဖြစ်လာပြီးတော့အဲ့ဒီမှာပဲတိတ်တမဟာဝိဟာရဆိုတာမှာတရားဟောတော့တရားနာရင်လည်းဒီနေ့တော့ခါမှာတရားနာရင်မဟာတတိဌာနပုဂ္ဂိုလ်ဟောတယ်လို့ ကမဝိရတာသီလမဝိရတာဆိုတဲ့ဘုန်းကြီးရောက်ခဲ့တာသီလမဝိရတာဟိုမှာအစီကြီးတဲ့ရှင်စီနာအကြောင်းမှလည်းမတ냐ကျဲကျဲအဲ့ဒီမှာတရားနာရင်တတိပ္ပဏသုတ်တရားနာရင်သောတာပတိမဲ့ဖို့ကိုမျက်မှောက်ပြုပြီးသောတာပန်ဖြစ်ခဲ့တယ်တဲ့နောက်တော့အခြားအကြောင်းတစ်ကြောင်းမှာအခြားအကြောင်းတွေခုမှာ အာသီဝိသောပမသုတ်တံတရားတော်ကိုနာကြားရင်းနဲ့အရဟတမေရတကိုရောက်ဉာဏ်နာမှာဖြစ်ခဲ့တယ်။အဲဒီလိုဖြစ်ပြီးနောက်ဆုံးတစ်နေ့ကျတော့နောက်ဆုံးတစ်နေ့ကျတော့ပရိနိဗ္ဗာန်အမယ်နေ့ရောက်တဲ့အခါကျတော့ညာမိမတွေဝေးကြတယ်။ရှင်မပဲတရားပဲတရားတွေနဲ့ရတယ်လို့ပြီးတော့ဒါနဲ့ပြီးရတဲ့တရားတွေ ပြောတဲ့အခါကတော့သူချီအောင်အောင်ပြည်ပြီးအကုန်လုံးလျှောက်ပြောတာပေါ့ဓမ္မကသူကလူပြစ်ခဲ့တယ်နောက်ကျက်ဘဝရောက်ခဲ့ရတယ်အဲဒီကနေပြီးတော့ပြီးတော့မင်းကြီးဖြစ်ခဲ့တယ်အဲဒီကပြီးတော့ဓမ္မဖြစ်ခဲ့တယ်ဓမ္မဘဝကနေပြီးတော့တတိယပြန်ဖြစ်တယ်ဒီကနေဝက်ကလေးတောင်ဖြစ်ခဲ့တယ်သုမနာဘူမိမှာလည်းဖြစ်ခဲ့တယ်ဝနဝတ္တိုင်းမှာလည်းဖြစ်ခဲ့တယ်ပါရမီမှာလည်းဖြစ်ခဲ့တယ်သုပါရကမှာလည်းဖြစ်ခဲ့တယ်အာဝိရမှာလည်းဖြစ်ခဲ့တယ်အနုရရမှာလည်းဖြစ်ခဲ့တယ်ခုနောက်ဆုံး ပောက်ပန်တရားမှာဖြစ်လာတယ်လို့ဒီ33ဘဝတွေရှိဖြစ်ခဲ့တဲ့ဘဝတွေကောင်းတဲ့ဘဝလည်းရှိဆိုးတဲ့ဘဝလည်းရှိဘဝတိုင်းဘဝတိုင်းသိသိနေရတဲ့ဆင်းရဲဥပါဒ်ဆင်းနာရတဲ့ဆင်းသွေးမှုဆင်းရဲတဲ့ဆင်းရှာမိရတဲ့ဆင်းရဲစတဲ့ဒုက္ခတွေအများကြီးရောက်လာတယ်ပြန်စဉ်းစားမိတဲ့အခါမှာသာဝရကဖြစ်လို့တဲ့လူပေါ်မှာဆုံးပြီးကြတာကိုဉာဏ်ပြုလာတယ်။ဉာဏ်ပြုပြီးတရားကျင့်သုံးလို့လုံးမှာ အာဘောဂုံကညာနာဖြစ်ကိုလည်းရခဲ့ပါလေတဲ့ပထမကမဟာသီတာသုတရားနာပြီးတော့သောတာပန်ဖြစ်ခဲ့တယ်အာသီသောမသုတရားနာပြီးတော့ယဟနာဖြစ်ခဲ့ကိလေသာကုံကညာနာဖြစ်ရောက်ခဲ့ပါတယ်သူဖြစ်တော့ရောက်သတင်းသုံးပေါ်ဖြစ်တဲ့ရှင်မတို့အရှင်ဘုရားတို့အားလုံးယဟန်တော်တွေရှိတာပါအားလုံးအပမာရာတရားနဲ့ပြည့်စုံပြီးတော့တရားကျင့်သုံးကြပါလို့ပမာရိနာပမာရိဒါလို့ ဗမာရဏမမေသောတတိတရားဖြင့်သံပါရိတာပြည့်စုံအားထုတ်ကြပါအဲဒီလိုတတိပိစကပြောကြပြီးတော့ပြိဋိဘာသံသွားပါတယ်တဲ့အဲဒီဆိုရတော့ဆိုရအောင်လို့လည်းငါလေးစသု လူစင်စစ်ကကျမဖြစ်သည်မင်းသမီးတခါကျမတစ်ထေဝက်ကလေးမှာသူဝနာနှင့်ဝနဝါဒီရွှေပြည်ပါရာသုပ္ပါရကသုပ္ပါရကသီလနုရာသီလနုရာ သုပ္ပါရကသုပ္ပါရကအာဝိရမအာဝိရမသီလနုရာသီလနုရာဘောက္ခံရွာဟုဘောက္ခံရွာဟုဖြစ်ရာဘဝဖြစ်ရာဘဝသက်သုံးကြပြီသက်သုံးကြပြီရှင်မသူမနာဖြစ်စဉ်ဤရှင်မသူမနာဖြစ်စဉ်ဤလူစင်စစ်ကလူစင်စစ်ကရှင်မဖြစ်ပြီရှင်မဖြစ်ပြီဝိနမိတ္တထာဝိနမိတ္တထာ တဲ့ဖြင့်ဝက်ကလေးမှာဝက်ကလေးမှာသုဝနာနဲ့သုဝနာနဲ့ဝနဝါဒီဝနဝါဒီသေတိပါရာသေတိပါရာဥပါရကဥပါရကကာဝိရမကာဝိရမသေလနုရာသေလနုရာဘောကံရွာဟုဘောကံရွာဟုသေယဘဝသေယဘဝသုံးပြသည်သုံးပြသည် င်မသူမနာဖြစ်စဉ်ဤအဲဒီတစ်သက်သုံးဘဝရရှိရတာပါလေဆိုရင်သစ္စာသစ္စာဖြစ်သည်ဝေဒနိတထာဝေဒနိတထာဓမ္မတတိဓမ္မတတိဝေကလေပါဝေကလေပါဝနာတိဝနာတိဝနာဝါဒီဝနာဝါဒ ပါရာဝိသံပါရာဥပါရကဥပါရကသာဝိရဟသာဝိရဟဝိလသုရာသာသုရာဘောကံယဝဘောကံယဝသိယဘဝသိယဘဝသက်သုံးပြာသက်သုံးပြာဒီမောဝနာဖြစ်သည်ဒီမောဝနာဖြစ်သည်အဲဒီတစ်ဆက်သုံးပါးလေးပြရတာပါပဲဘုရားယရနာအနာနုတ္တယမကိစ္စဖြစ်တာပဲ အဲဒီဥသာလုံးပြမခင်နေဒီလိုဖြစ်နေကြပါလားဆရာပါဘုရားယောသေသာဓုကလည်းတွေ့ရတယ်။ဟော၍ကျောင်းမှာကျမ်းစာကိုလည်းတွေ့ရတယ်။ဘုရားဘုရားတွေ့ရတယ်။ဘုရားပါ မြတ်သုံးပါးဆရာသမားတို့ယူသည်များတို့လည်းဥမော၏အဲ့ဒီဆင်းရဲတွေအကုန်လုံးဟာမန္တရကြောကြရပါဘာကြောင့်ဖြစ်နေရတာလဲနာမတနာတံစေနာတို့သာကိန်းတို့မှာလည်းပါရသည်ဖြစ်၍ဒီကမေတ္တာဘာဝိလိကေသောတာယင်းမြင်ကြမှာခြင်းချမ်းသာခြင်းအစရှိသောလူရှိသောသုံးပါးအသောပြိဋိဘာသာ၌လောကီလောကုတရားကောင်းကျိုးချမ်းသာမင်္ဂလာပေါင်းမနေလာတော့ရပါ ဇာတိဒုက္ခမရှိဘူးဇာတိမရဏသောကပရိဒုက္ခဒုက္ခတော့မဆင်းရဲမှရှိတော့ဘူးလို့ဘယ်တော့မှလည်းမပေါ်တော့ဘူးသေခါသိကုန်ကြီးရှိတယ်ကအဲဒီလိုသေခါသိကုန်ကြီးပြီးတော့သာတယ်ဆိုတာဒီလိုလားယုံနာပါလို့သိတယ်သုံးမိပါနေတော့သေခါရောအသေးသေးလေးချုပ်ဆုံးပြီးတော့ကြီးသွားတဲ့သဘောနိဗ္ဗာန်ပဲဒီနိဗ္ဗာန်ပါပါ ပထမတစ်ချိန်တွေ့ရင်လည်းဒီကစားကြီးနဲ့လည်းကြီးပါပါပဲဒါတော့ဆိုရင်ပဲလေးပါပဲလို့ပြောတာပါသနာငြိမ်းတဲ့သနာငြိမ်းရာယုံနာသင်္ခါရကြီးရာဖြစ်တဲ့နိဗ္ဗာန်တရားကိုပြဖို့ဆိုရင်ဘာလို့ကြောက်သာသနာ့ဘာသာရေးလို့လဲဒီကွာတဲ့ကွာတဲ့ဘာသာရေးတဲ့ဆရာပါပဲဒီကဘာသာရေး အားလုံးဒီနိဗ္ဗာန်တရားတွေ့သလိုရှိရဲ့သမာဓိရတယ်ကြောင့်သိကြအောင်ဓမ္မဝရာမိဓမ္မရိသနမောတရဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓေယျုသနာကပါကဝတ္တဝါဒ ထားတဲ့ယုံနာခါသိတို့ဤရာဒီတဲ့နိဗ္ဗာန်ချမ်းသာကြကိုသင်များစွာဆက်ရောက်ရေမောက်ပြုနေကြပါစေ။ဘုရား